ဒီဖန်ဆင်းရှင်ဝါဒကိုတိုက်ဖြစ်နိုင်ဖို့ဆိုတာဒီလိုမြင်မှသူကတိုက်ဖြစ်နိုင်မှာနော်နောက်တစ်ခုပြည့်စရာတော့ဥဒိယဓတနအကြောင်းတရားဖြစ်ခြင်းကြောင့်အကျိုးတရားဖြစ်ပုံသဘောကိုနံပါတ်၄နော်သူကဟိုနန္ဒတနီအာအေဝဓမ္မတနီပြည့်စရာတော့ဥဒိယဓတနအကြောင်းတရားဖြစ်ခြင်းကြောင့်အကျိုးတရားဖြစ်ပုံသဘောကိုဝိပဿနာဉာဏ်ဖြင့်ရှုမြင်နိုင်တဲ့ဖြင့်အကြောင်းတရားနှင့်လျော်သောအကျိုးတရား၏ဖြစ်ခြင်းကိုဝိပဿနာဉာဏ်ဖြင့်ထိုးထွင်း၍သိမြင်ခြင်းကြောင့် ထိုယောဂဝဆရပုဂ္ဂိုလ်သည်အကြောင်းတရားကြောင့်အကျိုးတရားဖြစ်ပုံကိုဝိပဿနာဉာဏ်ဖြင့်သိမြင်ရဝဲအကြောင်းတရားတို့သည်ဖြစ်ခြင်းတိုင်းဖြစ်ခြင်းသလိုစိတ်ကမရှိဗျံဗဒဖြစ်နေသည်ကမဟုတ်အကြောင်းတရားနှင့်လျောညီစွာသာလျှင်အကျိုးတရားတို့သည်ဖြစ်ကုန်၏အဝိဇ္ဇာရဏဥပါဒံသင်္ခါရကံစားသောအကြောင်းတရားကြောင့်အကျိုးတရားများဖြစ်ခဲ့ကြသောဝိညာဉ်ယုတ်သလနာဖတ်တာဝေဒနာဟူသောအကြောင်းနှင့်လျောသောအကျိုးတရားတို့သာဖြစ်ကုန်၏ အကြောင်းနှင့်မလျော်ညီသောအကျိုးတရားတစ်စုံတစ်ခုတရားသည်မဖြစ်ပေဟုသိမြင်၏ထို့ကြောင့်ဧဝံဓမ္မတာနည်းသည်ထင်ရှားလာပြီသည်ဆိုလိုတာကကြံကိုကြိတ်လိုက်ရင်ကြံရည်ထွက်တာပဲနှမ်းကိုကြိတ်လိုက်ရင်စီထွက်တာပဲသဲကိုသွားကြည့်ရင်တော့စီထွက်မလားမထွက်ပါဘူးသဲကိုသွားကြည့်လိုက်ရင်ကြံရည်ထွက်မလားမထွက်ဘူးသူအကြောင်းနဲ့လျော်ညီတဲ့အကျိုးသာပေါ်တာ ဒီတော့အဝိဇ္ဇာတဏဥပါဒံကြောင့်ဖြစ်ရင်ဝิญဉ္ဇဉ်တရဏဖတ်တာဝိရဏဆိုတဲ့အကျိုးပဲဖြစ်တယ်။ဗျံပဒဖြစ်ခြင်းတိုင်းတော့မဖြစ်ဘူး။ဗျံပဒဖြစ်ခြင်းတိုင်းမဖြစ်ဘူးဆိုတာကအဝိဇ္ဇာတဏယကသူကပုံသွင်းပေးတာပဲ။သူကဘယ်ပုံကြိုက်လဲ။ကြိုက်တဲ့ပုံစံအတိုင်းသင်္ခါရကံကအကျိုးပေးရတာ။မိမိကအမျိုးသမီးဘဝကြိုက်တဲ့သင်္ခါရကံကအမျိုးသမီးပဲအကျိုးပေးမှာပဲ။ဘာလို့သူကဒါရွေးချယ်ထားတာ။သူပုံသွင်းထားတာ။မိမိတို့ပုံသွင်းတဲ့အတိုင်းသာလျှင် ဒီအဝိဇ္ဇာတနာဥပါဒံသင်္ခါရကံနဲ့လျောညီနေတဲ့အကျိုးခန္ဓာငါးပါးပေါ်လာတော့ဖြစ်ခြင်းနဲ့ဗျံပရာဖြစ်တာမျိုးတော့မဟုတ်ဘူးအဲ့တော့ဒီသင်္ခါရကကုသိုလ်သင်္ခါရဖြင့်ခန္ဓာကကောင်းတဲ့ခန္ဓာငါးပါးဖြစ်မဲ့ကောင်းတဲ့သူကတိဘုံဘဝတွေမှာခန္ဓာငါးပါးဖြစ်မဲ့ဒီသင်္ခါရကအကုသိုလ်သင်္ခါရဖြစ်နေခဲ့ရင်တော့မကောင်းတဲ့ဘုံဘဝတွေမှာအကုသိုလ်ခန္ဓာငါးပါးအကုသဝိဘက်ခန္ဓာငါးပါးတွေသွားဖြစ်မှာပဲဒီတော့ဒီသင်္ခါရက ပုံသွင်းလိုက်တဲ့အခါမှာအဝိဇ္ဇာရဏဥပါဒံဒီအဝိဇ္ဇာရဏဥပါဒကပုံသွင်းလိုက်တဲ့အခါမှာဒီဒီပုံသွင်းထားတာနဲ့လျောညီနေတဲ့ခန္ဓာ၅ပါးကိုသာလင်ဒီသင်္ခါရကံတွေကဖြစ်စေတာဘယံဗဒဖြစ်ခြင်းတိုင်းဖြစ်ထမှုတော့မဟုတ်ဘူးဒီသဘောတရားကိုကိုကဉာဏ်နဲ့မြင်ရမယ်မြင်အောင်ရှုတတ်ရမယ်အဲ့လိုရှုမှသာလင်ဒီအေဝံဓမ္မတာနည်းကဖြစ်ပေါ်လာတယ်အေဝံဓမ္မတာနည်းဖြစ်ပေါ်လာတဲ့အတွက်ဘာဖြစ်လဲ ထိုသို့သိမြင်ခဲ့သောပြုတော်လိပြုသည်မမည်ဟုအကြောင်းကံကိုတမ်းမြင်သောအကရိယဒိဋ္ဌိအယုံမှတ်ကိုယင်းဝိပဿနာဉာဏ်ကတာလွန်ကောင်းမွန်စွာပယ်စွန့်နိုင်ပြီ။ဒါဘုရားရှင်လက်ထက်ကဒီလိုအယူဝါဒမျိုးတွေရှိခဲ့ဖူးပါတယ်နော်။အကရိယဒိဋ္ဌိပြုကျင်တယ်လှုပ်ကျင်တယ်လို့ဘာမှပြုတော်လဲပြုသည်မမည်ဘူးပြုတော်လဲပြုသည်မမည်ဘူးဆိုတာကံမဖြစ်ဘူးလို့သူကပြောလိုတာ။သူတို့ဆိုလိုတာကတော့နောက်တစ်ချိန်ဘယ်ချိန်ခါမပေါ်လိကဘာဘလောက်ကြာရင်သူကသူအကုန်လုံးရပ်သွားမယ်။အချိန်လုံးတလုံးကိုအစကနေဆွဲပြီး လှိမ့်ချလိုက်လို့ရှိရင်ချီချီကုံသွားရင်ရပ်သွားတာပဲဒါသူတို့ရဲ့အယူဆအဲ့ဒီပုံစံတိုင်းမှာသရဝဟာပြုတ်လဲဘာမှကောင်းတာပြုတ်လဲကောင်းကျိုးမရဘူးမကောင်းတာပြုတ်လဲမကောင်းကျိုးမရနိုင်သူဟာလည်းသူ fix လုပ်ပြီးသားတတ်မှတ်ပြီးသားဘယ်ချိန်ကကြရင်သူဟာသူရပ်သွားမှာပဲဘာမှကြိုးစားနေဖို့မလိုဘူးဆိုပြီးဒီလိုအယူဆတွေရှိတယ် မက္ခိခောသာလာတို့နဲ့တူပါတယ်နော်အဲ့ဒီလိုအယူဆရှိတဲ့ပုဂ္ဂိုလ်တွေကဘုရားရှင်လက်ထက်ကရှိခဲ့မှုပါတယ်ဒီလိုမှားယွင်းနေတဲ့အယူဝါဒတွေကိုပယ်ရှားနိုင်ဖို့ကဒီနည်းစနစ်ကိုကျေတနာရှင်းရပါတယ်နော်ကဲနောက်တစ်ခု လက္ခဏာ၅ပါးထင်ရှားလာပုံပြည့်စရာတော်ဥရိယဒသနလာပြီးအကြောင်းတရားထင်ရှားဖြစ်ခြင်းကြောင့်အကျိုးတရားထင်ရှားဖြစ်ပုံကိုဝိပဿနာဉာဏ်ဖြင့်ရှုမြင်နိုင်တဲ့ဖြင့်အကြောင်းတရားသည်ထင်ရှားရှိလာသောအကျိုးတရား၏ဖြစ်ခြင်းသည်ထင်ရှားဖြစ်ပေါ်လာ၏ဟုဤသို့လျှင် အကြောင်းတရားတို့သည်ထင်ရှားရှိသည့်အဖြစ်မြတ်ဖြင့်သာအကျိုးတရားတို့ကိုကျေစုပြုတတ်သည်ဖြစ်ရကားသင်္ခတတရားတို့၏အထုတ်ခြင်းဗျာပါဒမရှိသည့်အဖြစ်သည်ထင်ရှား၏တပတ်အကြောင်းတရားသည်ထင်ရှားမရှိလာသောအကျိုးတရား၏ထင်ရှားမရှိခြင်းသည်လည်းဖြစ်ပေါ်လာရကသင်္ခတအကျိုးတရားတို့၏အကြောင်းပစ္စည်းတရားနှင့်ဆက်ဆက်မှုရှိသည့်အဖြစ်သည်လည်းထင်ရှား၏သင်္ခါရတရားတွင်ထိုကဲ့သို့သောအထုခြင်းပြဘာရကင်းမှုအကြောင်းတရားနှင့်သာဆက်ဆက်၍ဖြစ်ခြင်းရှိမှုကိုယောဂဝဆရာပုဂ္ဂိုလ်သည် ဝိပဿနာဉာဏ်ဖြင့်ထိုတိမြင့်သိမြင်နေခြင်းကြောင့်ထိုယောဂဝဆရာပုဂ္ဂိုလ်ရဲ့အသိဉာဏ်နဲ့ပရမတ္တပရမအတ္တဖန်ဆင်းရှင်အတ္တနဲ့ဇီဝအတ္တအဖန်ဆင်းခင်အဖန်ဆင်းခံအတ္တမရှိမှုကိုသိမြင်နေရကအနတ္တလက္ခဏာသည်ထင်ရှားလာပေသည်တဲ့နော်ယင်းအသိဉာဏ်ကအတ္တစိတ်သုံးမှုကိုထင်ရှားပြနေပေသည်ဆိုလိုတာကစိတ်သုံးတယ်ဆိုတဲ့အသုံးနှုန်းလေးနဲ့ပတ်သက်လို့ဘုန်းကြီးနေနဲ့ပြောချင်ပါတယ်နော်ဘုန်းကြီးတို့သုံးညတဆိုတာကိုဒီနေ့ကဘုန်းကြီးပြောခဲ့ပြီးပါပြီ ဒီတုံညတသဘောဆိုတာကစိတ်သုံးတယ်ဆိုတာကတော့ဘုန်းကြီးတို့အထူးသဖြင့်ဟိုဘက်ကဒီနေ့ကဘုန်းကြီးရုပ်ခဲ့တဲ့မောဂရာဇဟိုပါရဏဝင်ပါလာတဲ့မောဂရာဇမထေရမိဂုံးနဲ့ဆက်ဆက်ပြီးဘုရားဟောထားတဲ့တုတ်တယ်မယ်နော်အဲ့တော့သုံးညအဲ့ဒီသုံးညကတော့နေဆာဆိုတဲ့မြဲနေတဲ့နမိတ်ဒုက္ခဆိုတဲ့ချမ်းသာတဲ့နမိတ် အတ္တဆိုတဲ့အတ္တနမိတ်ဒုဗ္ဗဆိုတဲ့တင့်တယ်တယ်ဆိုတဲ့နမိတ်ဒီအိစ္ဆဒုက္ခအတ္တဆိုတဲ့ဒီနမိတ်တွေမှကင်းစိတ်နေတဲ့သဘောကင်းစိတ်တယ်ဆိုတာကဘာပြောတာလဲမရှိတာပါပဲဒါပေမဲ့စာပေကတော့တချို့ကမရှိဘူးလို့ပြောရင်သဘောပေါက်သွားတယ်တချို့ကြတော့လေကင်းစိတ်တယ်တုံညံဖြစ်နေတယ်လို့ပြောရင်သဘောပေါက်သွားတယ်ဒါတဘာရဲ့အစ္ဆာတရားဓာတ်ခံကြည့်ပြီးတော့ဘုရားရှင်ကစကလုံးလေးတွေအမျိုးမျိုးသုံးတာပါပဲအားလုံးကတော့မရှိတာပဲနော် မရှိဘူးဆိုတာဘာမရှိတယ်လဲနေဆာမြဲနေတယ်ဆိုတဲ့သဘောတရားလည်းမရှိဘူးဒုက္ခချမ်းသာနေတယ်ဆိုတဲ့သဘောတရားလည်းမရှိဘူးအတ္တဆိုတဲ့သဘောတရားလည်းမရှိဘူးနေဆာဒုက္ခအတ္တဒုက္ခဆိုတဲ့ဒီသဘောတရားတွေမှာလုံးဝစိတ်သုံးနေတယ်စိတ်သုံးနေဆိုတာလုံးလုံးမရှိတော့ဘူးပြောတာဒီသင်္ခါရတရားတွေထဲမှာအဲ့ဒီသုံးညသဘောကိုမြင်အောင်ကြည့်ဖို့လိုပါတယ်နော်အဲ့ဒီသုံးညသဘောကိုကြည့်ဖို့အတွက်မောဂရသယသိကိုဘုရားရှင်ကဟောထားတယ်အခုလည်းဒီမှာဒီဖန်ဆင်းရှင်ဆိုတဲ့သဘောတရားလည်းမရှိဘူး အဖန်ဆင်းခံရတဲ့ဇီဝအတ္တဆိုတာလည်းမရှိဘူးဖန်ဆင်းခံရတဲ့အတ္တကိုတော့ပရမအတ္တလို့သုံးပါတယ်နော်အဖန်ဆင်းခံရတဲ့အတ္တကျတော့ဇီဝအတ္တဆိုပြီးသုံးတယ်အဲ့တော့ဒီအကြောင်းရှိခဲ့ရင်ဒီအကျိုးကဖြစ်တယ်ဒါကိုကသိပြီဒီအကြောင်းချုပ်တော့လည်းဒီအကျိုးကချုပ်တယ်ဒါလည်းသိပြီဒီအကြောင်းမရှိခဲ့ရင်လည်းဒီအကျိုးကမဖြစ်ဘူးဒါလည်းသိပြီဒီတော့အကြောင်းနဲ့ဆက်ဆက်ပြီးဒါဖြစ်နေတယ်ဟိုဖန်ဆင်းရှင်နဲ့ဆက်ဆက်ပြီးဖြစ်နေတာမဟုတ်ဘူးဖန်ဆင်းရှင်ကဖန်ဆင်းလိုက်လို့လည်းဖြစ်နေတာ မဟုတ်ဘူးဆိုတာကိုကမြင်နေပြီအဲ့ဒီလိုအတိညာပေါက်အောင်ကိုကဒါရှုရမှာဖြစ်တယ်နော်အဲ့ဒီလိုရှုလိုက်တဲ့အခါကျတော့မဖြစ်လေပရမတ္တပရမအတ္တခေါ်တဲ့ဖန်ဆင်းရှင်အတ္တနဲ့ဇီဝအတ္တအဖန်ဆင်းကအတ္တမရှိမှုကိုသိမြင်နေရကအဲ့ဒီခါကျတော့မှအနတ္တလက္ခဏာတိထင်ရှားလာပြီတဲ့အနတ္တလက္ခဏာကောင်းကောင်းကြီးထင်ရှားလာတယ်နေသတုကအတ္တသဘောဝဒီမှာစိတ်သုံးနေတဲ့သဘောနော်ဒါအလုံးထင်ရှားလာပြီ ယင်းအသိဉာဏ်ကအတ္တစိတ်သုံးမှုကိုထင်ရှားပြနေပေသည်နောက်နံပါတ်2ခန္ဓာတော်ဥရိယဗျဒသနအကြောင်းသင်္ခါရအကျိုးသင်္ခါရဟူသောသင်္ခတတရားတို့၏ခန္ဓာမစက်တသက်သက်ဖြစ်မှုပြက်မှုဥရိယဝရသဘောကိုဝိပဿနာဉာဏ်ဖြင့်ရှုမြင်သည်ဖြင့်မဖြစ်ခင်ရှိကမရှိယခုမှယုတ်ချီးဖြစ်မရှိခြင်းသဘာဝသို့ပင်ဆက်ရောက်သွားမှုကိုဝိပဿနာဉာဏ်ဖြင့်ထိုးရင်းသိမြင်ခြင်းကြောင့်၎င်းမဖြစ်ခင်ရှိအဖို့ကမရှိခြင်း ဖြစ်ပြီးတော့ပြက်ပြီးတော့မရှိခြင်းဟူသောမရှိခြင်းနှမျိုးကို၎င်းယင်းမရှိခြင်းနှမျိုးတို့၏အလယ်၌သာလျှင်ဥပတိပင်အပြင်ထင်ရှားဖြစ်မှုကို၎င်းဝိပဿနာညာဖြင့်ထိုးရည်သိမြင်ခြင်းကြောင့်၎င်းတဖန်သင်္ခါရတရားတို့သည်ဥပတိပင်ဖြစ်တည်ပြက်ခဏသုံးပါးအပေါင်း၏ရှင်းနိုင်လိထင်ရှားမရှိကိုနောက်နိုင်လိထင်ရှားမရှိကိုဥပဖြစ်ခြင်းဟူသောအစနှင့်ဘင်ပြက်ခြင်းဟူသောအဆုံးသာရှိကြကုန်၏ယင်းတို့သင်္ခတတရားတို့၏ဖြစ်ပြဟူသောအစနှင့်အဆုံးရှိမှုကိုဝိပဿနာဉာဏ်ဖြင့်ထိုးထွင်းရသိမြင်ခြင်းကြောင့်၎င်း ယောဂောဆိုတဲ့ပုဂ္ဂိုလ်ဤအသိဉာဏ်နဲ့အနိစ္စလက္ခဏာသည်ထင်ရှားလာပြီသည်ဒါကြက်ကြက်နဲ့ထင်ရှားအောင်မြင်အောင်ကြည့်ရမှာနော်နောက်တစ်ခုယင်တံ္ကာရတရားတို့နဲ့ဖြစ်ချင်းပြင်ချင်းဓာတ်ချက်တို့ဖြင့်အမြဲမပြတ်အဖန်မအထက်တဲ့အငြင်းပန်းအနိစ္စခံရမှုသဘောကိုဝိပဿနာဉာဏ်ဖြင့်ထိုးထွေးသိမြင်နေခြင်းရောက်ထိုယောဂဝဆရာပုဂ္ဂိုလ်အသိဉာဏ်နဲ့အနိစ္စလက္ခဏာဒီသာမကဒုက္ခဒုက္ခလက္ခဏာဒီလေးထင်ရှားလာပြီသည်သူကအနိစ္စကပင်တိုင်ဖြစ်နေတယ်နော်အနိစ္စကိုမြင်မှဒုက္ခကလည်းပိုးပြီးတော့ ဉာဏ်ကရင့်သတ်တဲ့အနတ္တဉာဏ်အမြင်ကလည်းပို့ပြီးအကောင်းလာတယ်ဒါဆိုလိုတာနောက်နံပါတ်၄သင်္ခါရတရားတို့ဖြစ်ချင်းဥပ္ပနှင့်ပြည့်ချင်းဘင်းအတွင်း၌သာတည်ရှိတည်နေနိုင်မှုဖြစ်ချင်းပြည့်ချင်းဖြင့်ပိုင်းခြားထောင်မှုကိုဝိပဿနာဉာဏ်ဖြင့်ထိုးထွင်း၍သိမြင်ခြင်းကြောင့်ထိုယောဂဝဆရာပုဂ္ဂိုလ်၏အသိဉာဏ်နဲ့အနုစ္စအနိစ္စလက္ခဏာဒုက္ခလက္ခဏာသာမကသင်္ခါရတရားတို့ကိုယ်ပိုင်သဘာဝတတ္တိတည်းဟူသောသဘာဝလက္ခဏာဒီလေးထင်ရှားလာပြီသည်ကိုယ်ပိုင်သဘာဝလက္ခဏာဆိုတာက ဒီနေရာမှာဖြစ်ချင်းဥပ္ပတ်နဲ့ပြက်ချင်းပင်အတွဲ၌သာတည်နေနိုင်မှုကိုဒါသူတို့ရဲ့ကိုယ်ပိုင်သဘာဝပဲနော်သို့တော့ဒီတည်နေနိုင်မှုကသင်္ခါရတရားဆိုတာကဘာပြောတာလဲဆရာအကြောင်းတရားတွေကကျေစုပြုမှဖြစ်ပေါ်လာတဲ့တရားတွေကိုသင်္ခါရတရားလို့ခေါ်တယ်နော်အဲ့ဒီသင်္ခါရတရားတွေမှာဥပ္ပါဒောပညာယတိဝယောပညာယတိထိတတအညထတံပညာယတိဆိုပြီးသင်္ခါရတိုင်းမှာလက္ခဏာ၃ပါးရှိတယ်လို့ဘုရားကဟောထားတယ်ဒါအင်္ဂုတ္တမှာဟောထားတာ ဥပ္ပါဒောပညာယတိဖြစ်မှုလည်းထင်ရှားတယ်ဝယောပညာယတိပြက်မှုလည်းထင်ရှားတယ်ထိတတအညထတံပညာယတိဒီတဲ့ဒီနေတဲ့ဒီသဘာဝမှပြက်တဲ့ဘင်္ဂါလဘက်သို့ရင်လဲနေမှုဆိုတဲ့သဘောတရားလည်းထင်ရှားနေတယ်ဆိုလိုတာကဖြစ်တယ်ပြီးတော့ပြက်တယ်အဲ့မှာဒီကာလကဖြစ်ချင်းပြက်ချင်းနှစ်ခုရဲ့အလဲဒါကိုဒီကာလခေါ်ပါတယ်အဲ့ဒီဒီကာလကဘာလို့ထားလဲလို့ပြီးတော့ လူတယောက်မတ်တရနေတယ်လို့ရနေတာမျိုးမဟုတ်ဘူးပြက်မဲ့ဘက်ကိုရိုင်လဲနေတဲ့သဘောလေးပြောတာဖြစ်ပြီးတဲ့ပြက်မဲ့ဘက်ရိုင်လဲတဲ့သဘောပါလေးကိုပဲထီလို့ဒီလိုယက်တီတဲ့ယက်ယက်တီနေတဲ့ထီလို့ဆိုပြီးဒီလိုသုံးလိုက်တာတကယ်တော့လူတယောက်မတ်တရရတယ်လို့ရနေတာမျိုးမဟုတ်ဘူးနော်ဖြစ်ပြီးတဲ့ပြက်မဲ့ဘက်ကိုရိုင်လဲနေတဲ့သဘောလေးပဲအဲ့တော့အဲ့ဒီသင်္ခဏလက္ခဏာကလည်းအဲ့ဒီမှာထင်ရှားတယ်ဒီတော့အနိစ္စလက္ခဏာထင်ရှားတယ်ဒုက္ခလက္ခဏာထင်ရှားတယ်အနတ္တလက္ခဏာထင်ရှားတယ်သင်္ခဏလက္ခဏာထင်ရှားတယ် နောက်တစ်ခုဟိုဘက်မှာနံပါတ်5သင်္ခတတရားတို့ကိုယ်ပိုင်သဘာဝလက္ခဏာအတိအသီးသီးယောဂဟောစရပုဂ္ဂိုလ်အတိညာနဲ့ထင်ရှားခဲ့သောသင်္ခတလက္ခဏာ၏အခိုက်အတန့်တဝကာလိကမြတ်သာတည်နေနိုင်မှုသဘောဥပထေပင်ဟူသောအလွန်တူတောင်းသောအချိန်ကာလမြတ်သာတည်ရှိနိုင်မှုသဘောသည်ထိုယောဂဝဆရာပုဂ္ဂိုလ်၏အတိညာ၌ထင်ရှားလာပေသည်ဥရိယဖြစ်ဆက်ခဏ၌ဝေယပြတ်မှုသဘော၏မရှိခြင်း ဝရပြက်စက္ခဏ၌လည်းဥဒိယဖြစ်မှုသဘောဤမရှိခြင်းကိုဝိပဿနာဉာဏ်ဖြင့်ထိုးထွင်းရသိမြင်သောကြောင့်ဖြစ်၏နော်ဖြစ်မှုခိုင်မှာပြက်မှုမရှိဘူးပြက်မှုခိုင်မှာလည်းဖြစ်မှုမရှိဘူးဒါကိုယ်ကပြက်ပြက်မြင်ရမှာသူများပြောနေပါဇက်ဟပြီးလွမ်းမယ်အလုပ်လားမဟုတ်ဘူးပရိစ္ဆာသမုပ္ပါကလည်းဆရာပြောနေလွမ်းပြီးအာပြလိုက်တယ်အဲဝိဇ္ဇာရောသင်္ခါရဖြစ်တဲ့အဲဒါဒီလောက်ပြောရုံနဲ့နားလည်တာမျိုးကို ပြောလို့သလားမဟုတ်ပါဘူးကိုယ်ကိုယ်တိုင်ကိုထိုးထွင်းသိရမှာ ကိုကိုယ်တိုင်ထိုးတယ်မသိပဲနဲ့အဲ့ဒါလောက်ပြောရုံနဲ့နားလည်တယ်ဆိုရင်တော့ဘုန်းကြီးတို့ယဟန်တော်တွေအကုန်လုံးသင်ပူးကြတယ်အကုန်လုံးသောတပန်ဖြစ်ကုန်ဟုတ်တယ်မလားကဲနောက်တစ်ခုဤကပြည့်စရာတော်ဥရိယပြဒသနာအကြောင်းတရားအဖြစ်ဖြစ်ပျက်ကိုဝိပဿနာဉာဏ်ဖြင့်ရှုမြင်ခြင်းအကြောင်းတရားထင်ရှားဖြစ်ခြင်းကြောင့်အကျိုးတရားထင်ရှားဖြစ်ပေါ်အကြောင်းတရားချုပ်ငြိမ်းခြင်းကြောင့်အကျိုးတရားချုပ်ငြိမ်းဖို့ကိုဝိပဿနာဉာဏ်ဖြင့်ရှုမြင်ခြင်းနဲ့ခန္ဓာတော်ဥရိယပြဒသနာသင်္ခါရတရားတွေခန္ဓာမစဲ တည်တဲ့တဲ့ဖြစ်မှုပြက်မှုဒီဟုသောခဏအဖြစ်ဖြစ်ပျက်ကိုရှုမြင်ခြင်းကြောင့်ရရှိရသောအတိတုညာတို့အကျိုးတို့များပင်ဖြစ်ပေသည်နော်အဲတခုကြံသွားပုံရတယ်လေသစ္စာ၄ပါးထင်ရှားလာတာနော်ရှေ့မှာပါလားအဲဟုတ်ပြီ200 400 အဲဘုန်းကြီးကြော်သွားတော့ပဲထင်တယ်ဟုတ်ပြီနော်အဲသစ္စာလေးပါးထင်ရှားပုံအဲ့ဒီဟာလေးကိုကမပြောမိဘူးမေ့သွားတယ်နော်ကဲပြည့်စရာတော့ဥဒိယဒသနအကြောင်းတရားဖြစ်ခြင်းကြောင့်အကျိုးတရားဖြစ်ပုံကိုဝိပဿနာဉာဏ်ဖြင့်ရှုမြင်နိုင်တဲ့ဖြင့်အကျိုးယုံနာသင်္ခါရတရားတို့ကိုတိုက်ရိုက်ဖြစ်ပေါ်စေတတ်ကုန်သောဇဏကအကြောင်းတရားတို့ကိုထိုးရင်းသိမြင်ခြင်းကြောင့်ထိုယောဂဝဆရာပုဂ္ဂိုလ်၏အတိညာနဲ့သမုဒိယသစ္စာတိထင်ရှားလာ၏အဲ့ခါမှာသမုဒိယသစ္စာထင်ရှားတာနော် ဒီတော့ကိုယ်သမုဒိယသစ္စာနဲ့ကိုယ်ပါတယောက်နဲ့တယောက်မတူတာဘာကြောင့်လဲဒီသမုဒိယသစ္စာချင်းမတူကြဘူးနော်သမုဒိယသစ္စာချင်းတွေမတူညီတဲ့အတွက်ကြောင့်အကျိုးတရားတွေလည်းမတူညီကြပါဘူးနော်ချမ်းသာဆင်းရဲတွေကွာဟာတာဘာကြောင့်ဆိုတာဘုန်းကြီးနောက်ပိုင်းဟောပြပါမယ်နော်ဒီတော့ဒီသမုဒိယသစ္စာရဲ့ကွာဟချက်ပဲခုမှထိုင်ကုန်နေလို့တော့မရဘူးဟုတ်တယ်မလားကဆုံးမသွားရမိုးလိုက်လို့ရွာဒါတွေကဒီသမုဒိယသစ္စာကြောင့်ဖြစ်နေရတာနော်အဲဒီတော့တရားမပြောင်းသူကောင်းမဖြစ် သူကဒီဥစ္စာလည်းသူကသမုဒိယသစ္စာကိုပြောနေတာပဲကံဆုံးမသွားရမိုးလိုက်လို့ရွာဒါလည်းသမုဒိယသစ္စာကြောင့်သူဒုက္ခဖြစ်နေတာပဲနော်နောက်တစ်ခုခဏတော့ဥဒိယဒသနာခဏအဖြစ်ဖြစ်မှုပြမှုယုံနာကြောင်းကြောသင်္ခါရတရားတွေခဏမဲ့ဆက်တည်းတည်းဖြစ်မှုကိုခဏပစ္စုပန်တို့ဆက်ရောက်ဝိပဿနာဉာဏ်ဖြင့်ရှုမြင်နိုင်တဲ့ဖြင့်သင်္ခါရတရားတွေဖြစ်မိဖြစ်မှုဇာတိဒုက္ခကိုထိုးထွေးသိမြင်ခြင်းကြောင့်ထိုယောဂမစရာပုဂ္ဂိုလ်၏အတိညာ၌ ဒုက္ခသစ္စာတရားသည်ထင်ရှားလာအဲ့ခါမှဒုက္ခသစ္စာစပြီးသဘောပေါက်တာဇာတိပိဒုက္ခဘုရားရှင်ကဟောတယ်စရပိဒုက္ခဗျာတိပိဒုက္ခမရဏပိဒုက္ခဆိုပြီးဒါဒုက္ခအနေနဲ့ဘုရားဟောထားတယ်အဲ့ဒီဒုက္ခသစ္စာကဒီသင်္ခါရတရားတွေရဲ့ဖြစ်မှုကိုသေချာမြင်မှဇာတိဒုက္ခကိုကသဘောပေါက်မှာနောက်တစ်ခုပစ္စယတော်ဝရတတနာ အကြောင်းတရားချုပ်ခြင်းကြောင့်အကျိုးတရားချုပ်ခြင်းဘုံကိုဝိပဿနာဉာဏ်ဖြင့်ရှုမြင်နိုင်တဲ့ဖြင့်အကြောင်းတရား၏ထင်ရှားမရှိခြင်းထင်ရှားမဖြစ်ခြင်းဖြင့်အကြောင်းရှိသောအကျိုးတရား၏အကြောင်းတရားထင်ရှားရှိပါမှဖြစ်ပေါ်လာနိုင်သောအကျိုးတရား၏မဖြစ်ခြင်းသဘောကိုဝိပဿနာဉာဏ်ဖြင့်ထိုးထွေးသိမြင်ခြင်းကြောင့်ထိုယောဂဝဆရာပုဂ္ဂိုလ်၏အသိဉာဏ်နှင့်နိရောဓသစ္စာတရားသည်ထင်ရှားလာပြီ။အနုဘာဒနိရောဓခေါ်ပါတယ်။အဲ့ဒီနိရောဓသစ္စာကခုနကဘုန်းကြီးခဏခဏပြောသလို အကြောင်းတရားတွေကဘယ်ခါချုပ်လဲအရဟတမေရတဲ့အခါချုပ်မယ်နော်အနာဂတ်ကိုလှမ်းမြောင်ကြည့်လိုက်တဲ့အခါအရဟတမေရမယ်အချိန်ခါမှာအရဟတမေရဲ့စွမ်းအားကြောင့်ဝိဇာရဏဥပါဒသင်္ခါရကံဆိုတဲ့အကြောင်းတရားတွေချုပ်တယ်အကြောင်းတရားချုပ်တော့အကြောင်းရှိမှသာဖြစ်ပေါ်နေတဲ့အကျိုးတရားတွေလည်းအကြောင်းမရှိတဲ့အတွက်ဖြစ်နေတဲ့စွမ်းအားမရှိတော့ချုပ်သွားတယ်အဲ့ဒီချုပ်ငြိမ်းမှုကလောကီဝိပဿနာဉာဏ်ဖြင့်ထိုးထွင်းသိရမယ်និရောဓသစ္စာပဲဒီတော့အနာဂတ်ကိုလုံးလုံးမရှိတဲ့ပုဂ္ဂိုလ်ကဒီនិရောဓသစ္စာကိုသိပါမလား ရှုတတ်အောင်သိဖို့မလွယ်ပါဘူးဟုတ်တယ်မလားမရှုတဲ့ပုဂ္ဂိုလ်ကသိဖို့ကတော့အဝေးအဝေးနော်ဒီနိရောဓသစ္စာကဝိပဿနာဉာဏ်ရဲ့အရှုကအာယုန်နိရောဓသစ္စာဖြစ်တယ်အဲ့ဒီနိရောဓသစ္စာကိုဘုရားရှင်ကဘယ်မှာဟောလဲဆိုတော့အင်္ဂုတ္တပါဠိတော်အတိကနိပါတိဋ္ဌာရဏသုတ်တံမှာအတိကျဟောထားတယ်ရှေးပိုင်းတော့ရှင်းခဲ့ပြီးပါပြီနော်ဝိဇာယတွေဝအတ္တိတဝိရကနိရောဓသင်္ခါရနိရောဓသတိဖြင့်ဒီလိုဟောစဉ်ကိုနိရောဓသစ္စာဆိုပြီးဘုရားကအတိကျဟောထားတယ်နောက်တစ်ခုခဏတော်ဝိယတတနာ ယုံနာကြောင့်သင်္ခါရတရားတို့၏ခဏမဲ့ဆက်တသက်သက်ပြတ်မှုကိုခဏပြစ္ဆုံဖန်တို့ဆိုက်အောင်ဝိပဿနာဉာဏ်ဖြင့်ရှုမြင်နိုင်သည်ဖြင့်သင်္ခါရတရားတို့၏ခဏပင်ကိုဝိပဿနာဉာဏ်ဖြင့်ရှုမြင်နိုင်သည်ဖြင့်သင်္ခါရတရားတို့၏လေ့ကျင့်ပြင်ဆင်ရမှုမရဏဒုက္ခကိုဝိပဿနာဉာဏ်ဖြင့်ထိုးထွေးသိမြင်ခြင်းကြောင့်ထိုယောဂဝဆရာပုဂ္ဂိုလ်၏အတိညာနဲ့ဒုက္ခသစ္စာတရားသည်ပင်လင်ထစားလိုက်ခဏိကမရဏဒုက္ခကိုဆိုလိုသည်အဲ့ဒီမရဏဒုက္ခကဒါပရမအစစ်ပဲတဘွားမှာတခါသေးတယ်ဆိုတော့ မရဏကတော့ဒါသမုဒိမရဏလို့ခေါ်ပါတယ်နော်ယောဟောဆိုတာပုဂ္ဂိုလ်ကအဲ့သမုဒိမရဏလောက်သိုံနဲ့လူရင်းကိစ္စမပြီးဘူးခုလိုပရမတ္ထသစ္စာနယ်မှာတင်ရှိနေတဲ့ခဏိကမရဏကိုထိုးရင်းသိအောင် ရှုအောင်ထိုးရင်းသိပြီဆိုတဲ့အခါကျတော့မှဒီပုဂ္ဂိုလ်ရဲ့တဏ္ဍာမှာဩဒီသက္ကာရတရားတွေကတကယ်ဒုက္ခပဲဆိုတာကိုသဘောပေါက်ပြီးဒုက္ခသစ္စာကိုအိမ်မှာနားလဲတာသဘောပေါက်လားသင်္ခါရတရားလည်းပါဆိုတာမသိဘူးရုပ်ဆိုတာပါလည်းမသိဘူးနာမ်ဆိုတာပါလည်းမသိဘူး သူတို့ပြက်နေတယ်ဆိုတာလည်းဘာလဲမသိဘူးအဲ့ဒီပုဂ္ဂိုလ်တဏ္ဍာမှာဒီသစ္စာဖြစ်နေပါမလားမဖြစ်နိုင်ဘူးနော်နောက်တစ်ခုနံပါတ်5ပစ္စယတောဥရိယပြထသနအကြောင်းတရားဖြစ်ခြင်းကြောင့်အကျိုးတရားဖြစ်ပုံအကြောင်းတရားချုပ်ခြင်းကြောင့်အကျိုးတရားချုပ်ပုံဟူသောအကြောင်းတရားအဖြစ်ဖြစ်ပျက်ကိုဝိပဿနာဉာဏ်ဖြင့်ရှုမြင်နိုင်ခြင်းခန္ဓာတောဥရိယပြထသန ယုံနာအကြောင်းကျိုးသင်္ခါရတရားတို့ခဏမဲ့ဆက်တည်းတည်းဖြစ်မှုဖြစ်ပြမှုသဘောကိုခဏပစ္စုပန်သို့ဆက်ရောက်ဝိပဿနာဉာဏ်ဖြင့်ရှုမြင်နိုင်ခြင်းဟုသောဤနှမျိုးသောဥရိယပြဉာဏ်အမြင်သည်ဝိပဿနာတမ္မာဒိဋ္ဌိသည်တဏိတမ္မာဒိဋ္ဌိပြဋ္ဌာန်းသောတမ္မာဒိဋ္ဌိတမ္မာသင်္ကပ္ပတမ္မာဝါယမတမ္မာတတိတမ္မာသမာဓိဟုသောတရားအစုဘုံသည်ယင်းတရားအစုဘုံက လောကီ မကသစ္စာကြီးနော် ယင်းလောကီမကသစ္စာတရားသည်ထိုယုံနာကြောင့်ကြောသင်္ခါရတရားတို့ကိုမသိအောင်ဖုံးလွှမ်းထတတ်သောမောဟအမိုက်တက်ကိုတကယ်တရင်ကအဖြစ်ပယ်တတ်နိုင်၏သူကမြင်လိုက်တယ်ဆိုရင်မမြင်ဘူးဆိုတဲ့သဘောတရားကိုပယ်ပြီးဖြစ်သွားတယ်ကိုကမြင်လိုက်တာကိုနော်ဉာဏ်နဲ့မြင်နေတဲ့အတွက်ဒီမမြင်ချင်းဆိုတဲ့ဖုံးအုပ်ထားတဲ့အဝိဇ္ဇာဟာတရင်ကအဖြစ်ကွာသွားတယ်အဲ့ဒါညကမေးတဲ့မိဂုဏီတွေလည်းအဲ့အကြောင်းတွေဒီနေ့လေးပါနေပါတယ်နော်သူကသောတပန်တို့က ဒီအဝိဇ္ဇာတနာဥပါဒံကိုပယ်တယ်ဆိုတာကသူကတော်တော်လေးပါအောင်တော့လုပ်လိုက်ပါတယ်သို့တော့ဝိပဿနာဉာဏ်နဲ့ပယ်တာကြတော့တရင်ကပဲရှုနေတုန်းတော့ယောက်ျားမိန်းမမရှိပါဘူးမရှိတော့အိမ်ပြန်ရောက်တော့ရှိနေပြန်တယ်ဟုတ်တယ်မလားမရှိတဲ့အခါရှုနေတုန်းတော့မရှိဘူးပေါ့မရှိတဲ့အခါတော့ရှိနေပြန်တယ်ဒါကြောင့်လဲအိမ်တော်ပြုကြတာပဲသောတာပန်နေဟုတ်လားဒါကြောင့် तू ကဘယ်လိုမျိုးကွာဟတယ်လို့မေးချင်တော့ဘုန်းကြီးကတော့အကြံပေးချင်တာကကိုယ်ကိုယ်တိုင်သောတာပန်ဖြစ်အောင်ကျင့်ပါ အဲ့ဒီခါကျရင်တော့ဘလောက်ကွာဟချက်ရှိတယ်ဆိုတာကိုတော့သဘောပေါက်ပေါက်မယ်နော်အဲ့ဒီတော့ခုဒီမှာအဲ့ဒီသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပသမ္မာဝေမသမ္မာသတိသမ္မာသမာဓိဆိုတဲ့ဒီတရားတွေကိုမက်ကသစ္စာဆိုပြီးဘာကြောင့်ခေါ်လဲဆိုတော့သူတို့ကကိလေသာကိုတရင်ကအဖြစ်ပယ်နိုင်တဲ့စွမ်းအားရှိနေတဲ့တရားတွေဖြစ်တယ်။ဒါကြောင့်ဒီတရားတွေကိုဘုရားရှင်ကများများဖြစ်အောင်ပွားပါ။ပွားလိုက်ရင်ဘာဖြစ်လဲ တချို့သုတ်တန်ဒီမှာတော့ဘုရားဟောထားပါတယ်သောတပန်ဖြစ်ခဲ့ရင်ဂုံသွားတဲ့ကိလေသာနဲ့မဂုံတဲ့ကိလေသာနှိုင်းရှင်လိုက်ရင်ဂုံတဲ့ကိလေသာကအတုနဲ့တည်းမကုံတဲ့ကိလေသာကနည်းနည်းလေးပဲကြံ့တာပါနည်းနည်းကြံ့တယ်ဆိုတာကခုနှစ်ဘဝလောက်ပဲအများဆုံးဆက်ဖို့ခီးရှိပါတယ်ဆိုပြီးဒီလောက်ထိဟောတာအနမတေကောယံဘိက္ခွေသန္တာရောစသည်ဖြင့်ဘုရားရှင်ကဟောထားတော့သန္တာခီးဆိုတာကရည်တက်လို့မရနိုင်အောင်အစမထင်သန္တာဖြစ်နေတယ်ဘဝတွေကဘယ်လောက်များတယ်ဆိုတာမပြောနိုင်ဘူးနောက်တော့ခုနှစ်ဘဝလောက်ပဲကြံ့တယ်ဆိုရင်တော့ဒါနည်းနည်းလေးလို့မပြောနိုင်ဘူးလား အတိတ်တန္တရာခီးနဲ့ရှင်းလိုက်ရနော်ဒါကြောင့်သောတာပန်ကပယ်တတ်လိုက်တဲ့ဒုက္ခတွေကမပြောပါဟောအလွန်အလွန်များပါတယ်ကြံနေတဲ့ဒုက္ခဆိုတာကနည်းနည်းလေးမပြောပါတော့ပါဘူးနော်ကဲနောက်တစ်ခုထို့သောယောဂီမကသစ္စာတရားအစုတို့ကယင်းမောဟဓာတ်ကိုတင်ကားအဖြစ်ပယ်တတ်နိုင်သောကြောင့်ထိုယောဂဝဆရာပုဂ္ဂိုလ်၏အတိညာနှင့်မကသစ္စာတရားသည်ထင်ရှားလာဖြစ်သည်တနည်း ယင်တမ္မာဒိဋ္ဌိကိုခေါ်ဆိုအပ်သောလောကီမကသစ္စာသည်လောကုတ္တရာအရိယာမဲ့ဟူသောမကသစ္စာကိုရခြင်းရောက်ခြင်းအကြောင်းဥပ္ပယ်ဖြစ်သောအတ္တမောဟသဘောတရားဒီအတ္တမောဟဆိုတာကတော့မောဟမဟုတ်တဲ့သဘောတရားလို့ဆိုလိုပါတယ်မောဟမဟုတ်ဘူးဆိုလို့ရှိရင်တော့သူအမောဟလို့ဆိုလိုပါတယ်သူအတ္တမောဟကမတူဝေတော့ဘူးဒါကယုတ်တရားသူကြတနာသိတယ်တူဝေမှုမရှိဘူးဒါကနန္တရားကြတနာသိတယ်တူဝေမှုမရှိဘူးဒါကအကြောင်းတရားဒါကအကျိုးတရားကြတနာသိနေတယ် တွေ့မှုမရှိဘူးဒီရုပ်ဒီနာနေဟာအနိစ္စပဲဒုက္ခပဲအနတ္တပဲရှင်းရှင်းလင်းမြင်နေတယ်ဘာမှတွေ့စရာမရှိဘူးမရှိတဲ့အတွက်ဒီအတ္တမောဟသဘောဝင်နေတယ်မတူရတဲ့သဘောဒီအတ္တမောဟမတူရတဲ့သဘောကမိမိလိုလားတောင်းတနေတဲ့မညံဖုန်ညာကိုရရှိဖို့အတွက်အာจิตသောမိယာဥပနေတဲ့ပစ္စယတတ္တိဖြင့်ကျေစုပြုတ်ပေးနေတဲ့ကျေစုပြုတ်နေတဲ့စွမ်းအားကြီးတစ်ခုဖြစ်တယ်နော်ဒါကြောင့်အတ္တမောဟသဘောတရားဒီယင်အတ္တမောဟသဘောတရားဒီပဂတိတောက်လွန်နေသောစိမိတိုင်းဒီ မိမိစဉ်မိတိုင်းကိုထင်ရှားပြနေတဲ့ကဲ့သို့အလားတူပင်မိမိကိုယ်ကိုအတ္တမောဟတမ္မာဒိဋ္ဌိသဘောတရားဖြစ်ကြောင်းကိုထင်ရှားပြနေရကသစ္စာလေးပါးကိုသိနေပြီဟုတမ္မာဒိဋ္ဌိကထင်ရှားပြနေသည်ဟုလားနော်မက္ကသစ္စာတရားသည်ထင်ရှားလာပြီသည်ယင်းတို့ထင်ရှားမှုမှာသစ္စာလေးပါးကိုမသိအောင်ဖုံးလွှမ်းထားတတ်သည့်မောဟတိဟုသောအမိုက်တက်ကိုပယ်ဖြောင်းနိုင်သောအခါမှသာထင်ရှားလာသည်ဖြစ်ရကယင်းတမ္မာဒိဋ္ဌိသည်လောကီမက္ကသစ္စာဟုသောအမည်ကိုရရှိပေသည်နော် သူကအဲ့ဒီအစစ်သစ္စာလေးပါးလည်းထင်ရှားရမယ်ဒီအပိုင်းမှာကိုကသစ္စာလေးပါးကထင်ရှားနေရမယ်နိရောဓသစ္စာလည်းထင်ရှားရမယ်သို့တော့ဒီမှာနိရောဓသစ္စာကဘာလဲလို့ဆိုတာကိုဓမ္မကြီးတွေသေချာသဘောပေါက်အောင်သေချာပြန်ပြန်ပြီးဖတ်တယ်နော်ဘာလဲတဏှာတစ်ခုနဲ့ချုပ်တာမဟုတ်ဘူးအဝိဇ္ဇာတဏှာဥပါဒဏ်တွေချုပ်တယ်အဝိဇ္ဇာတဏှာဥပါဒဏ်ချုပ်တဲ့အတွက်အဝိဇ္ဇာတဏှာဥပါဒဏ်ကိုအခြေခံပြီးဖြစ်မဲ့သင်္ခါရကံတွေလည်းချုပ်သွားတယ်ဟုတ်တယ်မဟုတ်လားအဲ့ဒီချုပ်ငြိမ်းမှုကိုမြင်ရမယ်နိရောဓသစ္စာနော် အဲ့ဒီခြုံငိမ့်မှုကနောက်ထပ်တစ်ဖန်ဖြစ်နိုင်သေးလားမဖြစ်နိုင်ဘူးနောက်ထပ်တစ်ဖန်ဘယ်တော့မှမဖြစ်သောချုပ်ချင်းဖြင့်ချုပ်သွားတာအဲ့ဒီသဘာဝကိုယောဂီကမြင်အောင်ကြည့်ရမှာဖြစ်ပါတယ်နော်မမြင်နိဗ္ဗာန်ရမလားတဲ့ဟိုဘက်ကအစမှဘုန်းကြီးရေးခဲ့တဲ့ဖတ်ခဲ့တဲ့နော်ရေးထားတဲ့ကုတကရသုတ်တံဖတ်ကြည့်ပါနော်သစ္စာလေးပါးကိုဟိုတိုင်းမှန်စွာမသိခဲ့တဲ့ပုဂ္ဂိုလ်ရဲ့တန်တမ်းမှသံဃာဝိဇ္ဇဒုက္ခဘယ်လိုမှမကုန်နိုင်ဘူးဆိုတာဘုရားကအတိအကျဟောနေတယ် ဘုန်းကြီးကိုမယုံကြည်နေပါစေဒုမကြီးတွေဒကာကြီးတွေဘုရားကိုတော့ယုံဖို့မကောင်းဘူးလားဘုန်းကြီးလည်းမယုံဘူးဘုရားလည်းမယုံဘူးဆိုရင်ဟောတာဘလောက်ပင်မနဲ့ကြည်သမ်းမအောင်ညလည်းကောင်းကောင်းအေးရတာမဟုတ်ကဲကဲဒီတော့ဝိပဿနာကုလို့ဥရိယပြဉာဏ်ကိုစနစ်တကျရှုနိုင်တဲ့ပုဂ္ဂိုလ်ရဲ့တန်တမှာကုလို့သစ္စာလေးပါးလည်းထင်ရှားလာတယ်ပြိဿသမုပ္ပါသဘောတရားတွေလည်းထင်ရှားလာတယ်နီးလေးပါးလည်းထင်ရှားလာတယ်လက္ခဏာ၅ပါးလည်းထင်ရှားလာပြီနော် အဲ့မှာပရိညာ၃ချက်ကိုနည်းနည်းလေးဘုန်းကြီးနည်းနည်းလေးထွေးသွားလို့ပါနော်နည်းနည်းလေးပြောမယ်စာမျက်နှာ448နော်ဝိရိယပြညာအရင်ပိုင်းဘလဝဝိပဿနာပိုင်းဝိပဿနာဉာဏ်ကြီးကြောင့်ဥပကိလေသာအရင်ကြီးတို့မှလွတ်မြောက်သွားသောသင်္ခါရတရားတွေဖြစ်မှုပြက်မှုကိုခဏပစ္စုပန်သို့ဆိုင်အောင်ဆက်ရောက်အောင်ရှင်းရှင်းလင်းလင်းသိမြင်ကလက္ခဏာရဲ့သုံးဓာတ်တင်္ဂါရှုပသုံးဓာတ်တတ်သောဉာဏ် ဥရိယပြညံဆိုတာကအရင်ဘိုင်းကိုပြောတာနော်ဟိုအနုဘိုင်းကရှင်းပြပြီဘင်္ဂညံသင်္ခါရတရားတို့၏အပြည့်တည်းကိုအာယုကအနိစ္စဒုက္ခအနတ္တဟုရှုမြင်တတ်သောဉာဏ်ဘယဉာဏ်သင်္ခါရတရားတို့၏ပြိုပြိုပြက်ပြက်နေသည်ဖြင့်ကြောက်လန့်ဖွယ်ကောင်းသည့်သဘောကိုအာယုကအနိစ္စဒုက္ခအနတ္တဟုရှုမြင်တတ်သောဉာဏ်နဘခွန်အာဒီနဝဉာဏ် အော်ဟိုဘက်မှာညံစင်း16ပါးမှားနေပြီဒီလိုလေးဆမျက်နှာ440ခေါ်နော်မှားသွားတယ်မှားသွားတယ်ကဲကဲနမနံပါတ်1ကနမရူပပြိစေတညာနော်နာယုတ်ကိုဗမင်းခြားခြားသိတတ်သောညာအဲ့ဒီမှာကတော့ဒီကမကြီးတွေနည်းနည်းလေးဘုဒ္ဓတော်ဘုန်းကြီးထပ်ပြောမယ်ရှင်းပိုင်းမှလည်းနည်းနည်းပြောခဲ့တာတော့မသိပါဘူးဒီနမရူပပြိစေတညာဆိုတာကသူ့မှာ၄ကံကန္တ၄စင်ရှိနေတယ်နော်နံပါတ်1က ရူပပရိခယုတ်ကိုဉာဏ်ဖြင့်ပန်းချယူခြင်းဒါကိုသိသိတယ်ခေါ်ပါတယ်နော်နံပါတ်2ကနာမပရိခဟနာတရားတွေကိုဉာဏ်ဖြင့်ပန်းချယူခြင်းသိသိခြင်းနံပါတ်3ကနာမရူပပရိခယုတ်နဲ့နာကိုပူးတွဲပြီးသိသိရတယ်နော်နံပါတ်4ကျတော့နာမရူပဝဝဌာဏယုတ်နဲ့နာကိုပန်းချမှတ်သားရတယ်ဟုတ်တယ်မလားဆိုလိုတာကအဲ့ဒီယုတ်နဲ့နာကိုပူးတွဲသိသိနေတဲ့ပုဂ္ဂိုလ်က ဘယ်လိုသိသိရတယ်ဆိုတော့ဘုန်းကြီးရှေးပိုင်းတုန်းကပြောခဲ့ပြီးပြီသက္ကုဒ္ဒရဝိသီမှာအပေါ်မှာ54 44စသည်ဖြင့်ရေးထားတယ်နော်သက္ကုဒ္ဒရဝိသီမှာယုတ်တရားနဲ့နန္တရားယုတ်တရားနန္တရားယုတ်တရားနန္တရားစိတ်တဲ့ခဏတိုင်းမှာပုထွက်ပြီးသိသိသွားတာအဲဒီလိုသိသိလိုက်တဲ့အချိန်ခါမှာထိုယောဂီပုဂ္ဂိုလ်ရဲ့တန်တန်မှာကအဲ့ဒီယုတ်နံတွေကိုကြည့်ပြီးတော့အော်ယုတ်နံထဲမှာငါသူတို့ဘာယောက်ျားမင်းမှာပုဂ္ဂိုလ်တ attva ဆိုတာမရှိဘူးအတ္တဆိုတာလည်း မရှိဘူးယုံနာအစုအပုံမှာရှိတယ်လို့ဒီလိုဉာဏ်နဲ့ပိုင်းခြားရတယ်အဲ့ဒီဥစ္စာကိုနာမရူပဝဝဋ္ဌာဏလို့ခေါ်ပါတယ်အဲ့ဒီအဆင့်၄ဆင့်လုံးကိုဒီနာမရူပပရိစ္ဆေဉာဏ်ထဲမှာရောထည့်ထားတယ်နော်နောက်ပြစ္ဆပရိကဉာဏ်နာယုတ်ဤအကြောင်းတရားကိုပိုင်းခြားယူတတ်သောဉာဏ်ဤဉာဏ်နှစ်ပါးသည်အရှုကအာယုံဖြစ်ကြကုန်သောဒုက္ခသစ္စာအမြင်ရသည့်ခန္ဓာ၅ပါးယုံနာနှစ်ပါးနှင့်ယင်းဒုက္ခသစ္စာ၏အကြောင်းရင်းဖြစ်သောသမုဒယသစ္စာအမြင်ရသည့် ပရိစ္ဆသမုပ္ပါအကြောင်းတရားတို့ကိုဟုတ်တိုင်းမှဆိုပိုင်းခြားသိတတ်သောကြောင့်ညာတပရိညာမိဆိုလိုတာအိမ်မှာဘုန်းကြီးတလောကပြောသလိုပဲပခက်တဲ့သဘောအပြောင်းမှာပဲတော်တော်လေးပြဿနာပေါ်တယ်အဲ့ဒီမှာဂျားထဲမှာဝိပဿနာဆိုတဲ့စကားလုံးလေးတစ်လုံးကြံနေတယ်နော်ဤညာနှစ်ပါးသည်ဝိပဿနာဉာဏ်ဤအရှုကအာယုံဖြစ်ကုန်သောနော်ထဲတော့ထဲထားတာပဲအဲ့ဒါဘယ်လိုလုပ်ပြုတ်ကြသွားတယ်တော့မသိဘူး ဒီဒီကနေပြီးတော့တို့ကလည်းဟိုကားလေးနဲ့သွားပြီးပို့ရတာတော်ပင်မလာတော့မသိဒီကနေကွန်ပျူတာနဲ့ fruit ဆိုပို့လိုက်တယ်ပို့လိုက်တော့ဟိုကွန်ပျူတာဖွင့်လိုက်တာအဲ့ဒါစလုံးတွေအကုန်ပြုတ်ချကုန်တယ်အဲ့ပခက်နဲ့သဘောပြောင်းလိုက်တာနဲ့အကုန်လုံးအတန်တွေပြက်ကုန်တာอืมဝိပဿနာဉာဏ်ဤအရှုကအာယုံဖြစ်ကြကုန်သောနော်ဒုက္ခသစ္စာသူအမြင်ရသည့်ခန္ဓာ၅ပါးယုံနာနှစ်ပါးနှင့်ယင်ဒုက္ခသစ္စာအကြောင်းရင်းဖြစ်သည့်သမုဒယသစ္စာအမြင်ရသည့်ပြိစ္ဆာသမုပ္ပါအကြောင်းတရားတို့ကို ဟုတ်တိုင်းမှန်စွာပိုင်းခြားသိတတ်သောကြောင့်ညာတပရိညာမြည်၏တဲ့နော်နောက်တစ်ခုတိရဏပရိညာသမ္မနံပါတ်1ကနံပါတ်4ကသမ္မတနာညာနံပါတ်၄ဖြစ်နေပြန်ပြီနံပါတ်3မှလို့ပြောတာအဲ့ဒါ၄ဖြစ်နေတယ်ခက်ပုံကနော်3 3 3သမ္မတနာညာ ယင်းဒုက္ခသစ္စာသမုဒယသစ္စာအမြဲတည်းသင်္ခါရတရားတို့ကိုအနိစ္စဟုဒုက္ခဟုအနတ္တဟုရှုပွားသုံးသပ်တတ်သောဉာဏ်ကိုသမထနာဉာဏ်ခေါ်တယ်။သို့တော့နည်းနည်းလေးတချို့နေရာမှာကတော့အဲ့သမထနာဉာဏ်ဆိုတာကဝိပဿနာဉာဏ်အလုံးကိုလည်းသမထနာဉာဏ်လို့ခေါ်ပါတယ်နော်။ဒီနေရာမှာကတော့သူကဉာဏ်စဉ်16ပါးကိုရေးတဲ့ရည်တွက်တဲ့နေရာမှာတော့သိတတ်ထားထားတယ်။နောက်နံပါတ်၄ကဥဒိယပြဉာဏ်အနုပိုင်းသူတို့နာဝိပဿနာပိုင်းနော်။ ယင်းသင်္ခါရတရားတွေဖြစ်မှုပြမှုကိုခဏပိစုဘောသို့ဆက်အောင်ရှုမြင်လေအနိစ္စဟုဒုက္ခဟုအနတ္တဟုရှုပွားသုံးသပ်တတ်သောညာဤညာနှစ်ပါးတို့သည်သင်္ခါရတရားတွေအနိစ္စဒုက္ခအနတ္တအဖြစ်အရာကိုစူးစမ်းဆင်ခြင်ဆုံးဖြတ်တတ်သောညာများဖြစ်ခြင်းကြောင့်တိရဏပရိညာမြည်၏တဲ့နော်နောက်တစ်ခုဘာဟာနာပရိညာနော်ဥရိယဗျညာအရင်ပိုင်းအဲ့ဒီအပိုင်းကတော့ဘုန်းကြီးဒီမှာနည်းနည်းလေးဟိုဝိသုဒ္ဓိနဲ့နည်းနည်းလေးရောထွေးသွားလို့ပေါ့နည်းနည်းအဲ့ဒီခကလည်း သူကဟိုပဲတိရဏပရိညာထဲမှာပဲပါပါတယ်သို့တော့သူလည်းခုနကပြောခဲ့တဲ့အတိုင်းပဲသစ္စာလေးပါမသိအောင်မောဟကိုတရင်ကအဖြစ်ပယ်ရှားနိုင်တဲ့ဉာဏ်ဖြည့်ခြင်းကြောင့်ဘာဟနာပရိညာထဲမှာလည်းပါနိုင်ပါတယ်နော်ဒါကြောင့်နှစ်ဖက်ရပဲဥရိယပြညာအရင်ပိုင်းဘလဘလဝဝိပဒနာပိုင်းဝိပဒနာဉာဏ်ညွှန်ကြောင့်ဥပကိလေသာအငြိကြေးတို့မှလွတ်မြောက်သွားသောသင်္ခါရတရားတို့၏ဖြစ်မှုပြမှုကိုခဏပစ္စုပန်သို့ဆက်အောင်ရှင်းရှင်းလင်းလင်းသိမြင်ကလက္ခဏာရဲ့သုံးဓာတ်တင်္ဂါရှုဘောသုံးဓာတ်ဓာတ်သောဉာဏ် ဥပကိလေသာအညစ်အကြေးဆိုတော့ပြောပြီးပြီဘယ်နှပါးရှိလဲ10ပါးနော်အဲဒီတော့ခုနကဩဘာဒကနေစပြီးတော့ဟိုဥပက္ခအထိ9မျိုးကတော့ဥပကိလေသာဝိထုရဲ့တရားသာဖြစ်တဲ့ဥပကိလေသာအစစ်မဟုတ်ဘူးသူတို့ဘုံမှာထပ်ပြီးတဏှာမဖြစ်ရင်ဥပကိလေသာမဖြစ်ပါဘူးနော်အယူမမှခင်ဘာမှမဖြစ်ဘူးအဲ့ဒီနိဂန္ဒီခေါ်တဲ့တဏှာကတော့ဥပကိလေသာအစစ်ပဲအဲ့ဒီနိဂန္ဒီကိုပယ်ရှားနိုင်ရဲ့အတွက်ဒီအလင်းရောင်ကိုလည်းအနည်း ဒါလေးပါသိသိပြီးတော့ကလတ်တွေဓာတ်ခွဲပြီးအနိစ္စဒုက္ခအနတ္တရှုပြရတယ်ဉာဏ်ပီတိပတ္တိအစရှိတဲ့ဒီဝိပဿနာဉာဏ်နဲ့ရှင်တွဲပြီးစိတ်တက္ကနာတစ်ခုအတွင်းမှာဖြစ်နေတဲ့ဒီသဘောတရားတွေကိုလည်းဝိပဿနာဉာဏ်ကိုလည်းလက္ခဏာရေးသုံးထပ်တင်ပြီးတော့ဝိပဿနာရှုပြရပါတယ်နော်အဲဒီလိုရှုလိုက်ရင်တော့ဒီနိဂန္တိကပျောက်သွားတယ်နောက်ဘင်္ဂဉာဏ်နံပါတ်5သင်္ခါရတရားတို့၏အပြည့်တဲ့တဲ့ကိုအာယုံယုံကအနိစ္စဒုက္ခအနတ္တဟုရှုမြင်တတ်သောဉာဏ်အဲဒီဉာဏ်ကတော့သူကဒီလိုပါ ယောဂီပုဂ္ဂိုလ်တွေကဖြစ်မှုပြမှုလည်းတိတိကျကျပိုင်းပိုင်းခြားခြားခဏပိစုံပန်ဆက်အောင်မြင်ပြီမြင်လိုက်တဲ့အချိန်ခါမှာဥပကိရတအညစ်အကြေးတွေကိုလည်းကိုကကြော်အောင်ကြက်နိုင်ပြီကြော်သွားပြီဆိုလို့ရှိရင်တော့ဘာလို့ရလဲတိတ်မြန်သွားအောင်ကြက်ရတယ်တိတ်မြန်သွားအောင်ကြက်နေဆိုတာကသင်္ခါရတရားတွေကခုမှမြန်သလားဆိုတော့မဟုတ်ဘူးသူ့သဘာဝကူကမြန်တာရှေ့တုန်းကတော့အဲ့မြန်တာကိုလိုက်လို့မမှီဘူးခုကတော့ညာကထက်လာတော့လိုက်လို့မှီတယ်ရှင်းရှင်းလင်းလင်းမြင်နေတယ် မြင်နေပြီဆိုလို့ရှိရင်တော့အဲ့ဒီပုဂ္ဂိုလ်ကဖြစ်တာကိုမကြည့်ဘဲနဲ့အပြတ်တသက်ကိုအာယုံစိုက်လိုက်ရတယ်အပြတ်တသက်ကိုအာယုံစိုက်ပြီးလှမ်းရှုလိုက်တာနဲ့တစ်ဖြည်းနဲ့တည်းတစ်ဖြည်းဖြည်းဉာဏ်ကတိတ်ထက်သွားပြီဆိုရင်အပြတ်ကိုအဖြစ်ကိုမမြင်တော့ဘဲနဲ့အပြတ်တသက်သွားတွေ့တယ်အပြတ်တသက်သွားတွေ့လိုက်တဲ့အချိန်ကမှထိုယောဂီပုဂ္ဂိုလ်ကအတိတ်လည်းရှုရတယ်ပစ္စုပန်လည်းရှုရတယ်အနာဂတ်လည်းရှုရတယ်ရုပ်လည်းရှုရတယ်နာမ်လည်းရှုရတယ်အစ္ဆဒလည်းရှုရတယ်ဗိဒ္ဓလည်းရှုရတယ်နော်အဲ့ဒီလိုလှည့်ပြီးတော့ရှုလိုက်တဲ့အခါမှာ နောက်ဆုံးအပြစ်နေတဲ့လေကူးသွားလို့ပိုင်ပိုင်နေနေအပြစ်တတ်တဲ့ကိုပဲသိပြီဆိုရင်အိမ်မှာကလပ်ကအစအကုန်ပြောက်သွားတယ်သူကအဲ့ဒီကြမှာဝိပဿနာဉာဏ်အစစ်ဖြစ်တယ်ဆိုပြီးတော့စာပေကဒီလိုပြောတာဆိုလိုတာကရှေးပိုင်းဥရိယပြဉာဏ်ပိုင်းတို့သမထရဉာဏ်ပိုင်းတို့မှာကကလပ်တွေဓာခွဲလိုက်နိုင်တဲ့ပိုင်းခြားလိုက်နိုင်တဲ့ယုတ်ကလပ်တွေမှာတော့ပရမတ်ဆိုင်လိုက်တယ်ဒါပြင်းနဲ့ယုတ်ကလပ်တွေကသိများနေတယ်များနေတဲ့အချိန်ကကျတော့ကုံစီအောင်လဲလိုက်ပြီးဓမ္မခွဲနိုင်ဘူးမရှုလိုက်နိုင်တာလည်းရှိတယ် ရှုလိုက်နိုင်တာတွေလည်းရှိတယ်ဒီဘက်ရောက်လာပြီဆိုရင်တော့သူကအပြည့်တည်းကိုကြည့်လိုက်ရင်ညာကသိထက်လာပြီဆိုလို့ရှိရင်တော့ကလတ်တွေလည်းပျောက်သွားတယ်ပရမတ်တသက်ပဲကြံနေတယ်သဘောတရားလေးတသက်ပဲအဲ့တော့နောက်ဆုံးမှသူကသဘောတသက်ပဲကြံတော့တယ်အဲ့ဒီသဘောတသက်ကလည်းခန္ဓာမစက်သူကပြက်ပြက်နေတာပဲတွေ့တော့တယ်အဲ့ဒီလိုတွေ့ပြီဆိုလို့ရှိရင်တော့အဲ့ဒီညာကတော့ဝိပဿနာညာအစစ်ဆိုပြီးတော့အဲ့ဒီကနေစပြီးအထက်ပိုင်းကိုခေါ်ပါတယ်နော်အဲ့ဒီဝိပဿနာညာတွေက ရင့်ကျက်တော့အောင်မိမိကဆက်ပြီးကြိုးစားရတယ်နော်အဲ့အပြည့်နဲ့တဲ့ကိုမြင်ပြီဆိုရင်ဘာဖြစ်လဲနံပါတ်6သင်္ခါရတရားတွေပြုအပြည့်ကိုမြင်ပြီဆိုရင်တော့အဲ့အပြည့်ကိုအာရုံယူပြီးတော့ဘာလုပ်ရမလဲယံခအနိစ္စယံခဒုက္ခယံခအနတ္တအဲ့ဒီမှာအနိစ္စကတော့ပြည့်ပြည့်နေတဲ့သဘောဒုက္ခကတော့ပြိုးပြိုးပြည့်ပြည့်နေတဲ့အတွက်ကြောက်လန့်ဖွယ်ကောင်းတဲ့အနဲ့သဘောတကယ်ကြောက်လန့်တာတော့မဟုတ်ဘေးဒုက္ခပေးနိုင်တဲ့သဘောနော် လူစိုးလူမိုက်တယောက်ကိုဒီထက်မှတွေ့ပြီတွေ့လိုက်တဲ့ကစိတ်ကဟာဒီကောင်လူစိုးပဲဆိုပြီးတော့ကြောက်ဖို့ကောင်းတယ်လူစိုးပဲလို့ဒီလိုအတိမှပြုလိုက်တာတကယ်တမ်းသူကြောက်နေတာလားမဟုတ်ဘူးကြောက်ဖို့ကောင်းတယ်လို့သိလိုက်တဲ့အတိညာပဲအဲ့ဒီပုံစံပဲနော်အဲ့တော့ဒီသင်္ခါရတရားတွေပြပြပြပြနေတဲ့အတွက်ကြောက်လန့်ပဲကောင်းတဲ့သဘောကိုအာရုံယူပြီးတော့အိဋ္ဌဒုက္ခဒါဒုက္ခရှုံးမယ်အနတ္တအတ္တရကတိနဲ့အဲ့မှာ မပျက်စီးပဲအကျင့်ကျဲအခိုင်အမာနှစ်သာရအဖြစ်ကြီးတဲ့အတ္တမရှိမှုသဘောလေးကိုကြည့်ပြီးတော့အဲဒီမှာအတ္တအနှစ်သာရမရှိတဲ့သဘောကြည့်ပြီးတော့အနတ္တလို့ရှုပြရတယ်။အဲဒီလိုအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးတန်ပြင်ပြီးရှုလိုက်တဲ့အချိန်ခါမှာနဘခုံကအာဒီနဝပြိုပြိုပြက်ပြက်နေသည့်သင်္ခါရတရားတွေအနိစ္စဒုက္ခအနတ္တပြစ်ချက်တို့ကိုရှုမြင်တတ်သောညာအနိစ္စဆိုတဲ့ပြစ်ချက်ဒုက္ခဆိုတဲ့ပြစ်ချက်အနတ္တဆိုတဲ့ပြစ်ချက်နော်အဲဒီဥစ္စာကဘုရား မြတ်စွာဘုရားလည်းဟိုခန္ဓာဝေကတန်ယုတ်ဗာဠိတော်မှာသုတ်တန်တော်ခမ်းများများမှာဟောထားပါတယ်နော်ယံပနအနိစ္စဒုက္ခဝိပရိနာမဝိပရိနာမဒါအနိစ္စဒုက္ခအနတ္တဝိပရိဖောက်ပြန်ပျက်စီးတဲ့သဘာဝဟာရူပတ္တအာရိနောဝေဒနာဝေဒနာယအာရိနောစသည်ဖြင့်ဒီလိုဟောထားတယ်နော်ရုပ်ဝေဒနာတင်ညာသင်္ခါရဝิญဉ်တို့ရဲ့ဒါအပြစ်ပဲအဲ့ဒီပြစ်ချက်ကိုမြင်မှသူကသူ့ကိုယူမုန်းမဲ့စိတ်ပေါ်မှာ ဒီအပြစ်ကိုကိုကမြင်အောင်မရှုနိုင်ခဲ့ရင်သူတို့ဘုံမှာယုံမုန်းတဲ့စိတ်ကတိတ်မဖြစ်သေးဘူးနော်ကဲအဲ့မှာယုံမုန်းတဲ့စိတ်ကအဲ့မှာဘာဖြစ်လာလဲနိဗ္ဗိဒညာနံပါတ်၈သင်္ခါရတရားတွေအနိစ္စဒုက္ခအနတ္တပြစ္ဆဒုက္ခကိုချွတ်မြင်နေရသည့်အတွက်သင်္ခါရတရားတို့အပေါ်နဲ့ညီငွေယုံမုန်းသောညာအဲညီငွေယုံမုန်းလာတယ်ဆိုတာကသူတို့အပေါ်မှာဆက်ဆုပ်လာတယ်ဟိုသူတို့မှလွတ်ချင်တဲ့စိတ်တွေပေါ်လာတယ်ဒါအာဘိထောက်ပါတာအကယ်သူတို့ဘုံမှာညှင်းငွေ့မှုမရှိခဲ့ဘူးဆိုရင်တော့ မိဖို့ကြောင့်လည်းပဲခဏခဏဝင်နေမှာပေါ့မိဖို့ကြောင့်လည်းထွက်လို့မရဘူးနော်နောက်နံပါတ်9မောစိတုကမြတ်တညာသင်္ခါရတရားတို့မှလွတ်မြောက်လို့သောညာစိတ်ထဲမှာလွတ်မြောက်ခြင်းနဲ့ဒီသင်္ခါရတရားတွေကကျွတ်လို့သွားခြင်းလဲ liberation လားသူတို့တောင်းတာနော်ဒီလွတ်မြောက်မှုကိုလိုလားတောင်းထားတဲ့စိတ်ထားတွေပေါ်လာပြီနံပါတ်10ပဋိသင်္ခါညာသင်္ခါရတရားတို့မှလွတ်မြောက်လို့လည်းဖြင့်သင်္ခါရတရားတို့၏အပြည့်ကိုအာယုံယောကအနိစ္စဒုက္ခအနတ္တဟုတဖန်ပြန်ရှုသောညာ ဒီတခါရကြားတွေကိုပြက်ခြင်းနဲ့အပြက်ကိုလမ်းပြီးရှင်းလိုက်တော့လွတ်မြောက်ခြင်းနဲ့ဆိုရင်ကဲလွတ်အောင်ငါဘာလုပ်မလဲဒီတခါရတရားတွေကိုအိစ္ဆဒုက္ခအနတ္တလက္ခဏာသုံးတန်ပြီးငါထက်ခတ်ထက်ခတ်ရှုရမယ်ဆိုပြီးတော့အိမ်မှာထက်ခတ်ထက်ခတ်ရှုတဲ့ဉာဏ်ကိုပရိသင်္ခာဉာဏ်လို့ခေါ်ပါတယ်နော်အဲဒီလိုရှုလိုက်တဲ့အခါနံပါတ်7သင်္ခါရုပ္ပခဏ်ဉာဏ်သင်္ခါရတရားတို့၏အနိစ္စဒုက္ခအနတ္တပြစ္ဆေတို့ကိုကိုယ်ကွယ်ငွေငွေရှုမြင်နေရသဖြင့်သင်္ခါရတရားတို့အပေါ်၌ကြောင်းကြမှုတောင့်တမှုမရှိတော့ဘဲ အညီအမြတ်လက်လက်ရှုထသောဉာဏ်ဥပ္ပခါဆိုတာကအဲ့ဒီမှာဥပ္ပခါဝေဒနာကိုပြောတာမဟုတ်ဘူးအဲ့ဒီဥပ္ပခါကကြောင်းကြမှုနဲ့သင်္ခါရတရားတွေရဲ့အပြက်အပြက်ကိုမြင်ရမယ်အပြက်ကိုကြည့်ပြီးတော့မှဒီသင်္ခါရတရားတွေအပေါ်မှာကြောင်းကြမှုလည်းမရှိတော့ဘူးတောင်းတမှုလည်းမရှိတော့ဘူးအဲဒီကြောင်းကြမှုတောင်းတမှုမရှိတဲ့ဥပ္ပခါမျိုးဒါပြောတာဒီသင်္ခါရဥပ္ပခါကသူကအဆင့်မြင့်လာပြီဘာဖြစ်လို့လဲ အဲ့ဒီသင်္ခါရတရားတွေရဲ့ပြည့်ချက်ကိုကြကြနနာတွေ့တယ်။ဟိုစာမဥပမာပေးထားတာတော့နည်းနည်းတော့ရိုင်းတော့ရိုင်းပါတယ်ဒါပေမဲ့သဘောပေါက်အောင်ထပ်ပြီးနည်းနည်းတော့ပြောခြင်းတယ်။အမျိုးသမီးတူကအခြားအမျိုးသားတွေနဲ့ဖော်ပြနေတာကိုအင်းရှင်ယောက်ျားကသွားတော့တွေ့တယ်။တွေ့လိုက်တဲ့အချိန်ကကျတော့နောက်ဆုံးဘာဖြစ်လဲ။ဒီအမျိုးသမီးနဲ့ကြွားရှင်းလိုက်တယ်။ကွာရှင်းလိုက်ပြီးတဲ့အချိန်ကမှဒီအမျိုးသမီးက နောက်ထပ်အမျိုးသားတွေနဲ့သွားပြီးပျော်ပါနေတာမြင်ပေမဲ့လို့ခွာရှင်းပြီးဖြစ်တဲ့အတွက်သူ့စိတ်ထဲမှာဘာမှမဖြစ်တော့အဲ့ဒီပုံစံမျိုးနော်ကြောင်းကြမှုလဲသူ့အတွက်ကြောင်းကြမှုလဲမရှိတော့ဘူးတောင်းတမှုလဲမရှိတော့ဘူးအဲ့ဒီပုံစံမျိုးလို့ဒီသင်္ခါရတရားတွေပုံမှာမြင်တယ်ဘယ်လိုကြောင့်မြင်တယ်လဲလို့မေးတော့ဒီသင်္ခါရတရားတွေကိုအနိစ္စလို့လဲရှုနေတယ်ဒုက္ခလို့လဲရှုတယ်အနတ္တလို့လဲရှုတယ်ဒီအပြစ်အနာစာတွေကိုကြကြနနမြင်နေတဲ့အတွက်ကြောင့်ဒီသင်္ခါရတရားတွေအပေါ်မှာယုံမုံဆက်ဆုပ်ညီငွေ့ပြီးတော့ နောက်ဆုံးတော့ကြောင်းကြမှုတောင့်တမှုတွေဘာမှမရှိတော့ဘူး။ဇာကတော့ဟိုရှေ့ရှေ့စတော်ကြီးတွေကတော့ဒါကိုဥဒ္ဒသိမ်မူတယ်ဆိုပြီးတော့ဒီလိုပြောတယ်။ဒါစစ်အသုံးနှုန်းပါပဲ။ဥဒ္ဒသိမ်မူတယ်ဆိုတာကအငြင်းအမြတ်လစ်လစ်ရှုထားနိုင်တယ်ဘာမှကြောင်းကြမှုသူတို့နဲ့ပတ်သက်လို့ကြောင်းကြကြလည်းမရှိဘူး။သူနဲ့ပတ်သက်လို့တောင့်တမှုလည်းဘာမှမရှိတော့ဘူး။နောက်ထပ်လည်းလိုချင်တဲ့စိတ်လည်းမရှိတော့ဘူး။အဲ့ဒီဉာဏ်ကိုရင့်ကျက်အောင်လေ့ကျင့်ရတာပဲ။အဲ့ဒီသင်္ခါရုပ္ပခဉာဏ်အဆင့်ကို ယောဂီပုဂ္ဂိုလ်ကရှုတိုင်းရှုတိုင်းရနေပြီဆိုရင်တော့သူကမဉဏ်ဘုံဉဏ်ကိုရဖို့ရတော်တော်လေးနိကထာပြီးဖြစ်ပါတယ်အဲ့တော့ဒီသင်္ခါရုပ္ပခဉာဏ်မှာတော်တော်များများကတော့ထစ်တယ်ထစ်တယ်ဆိုတာကတချို့လဲ3ရက်လောက်ကြာချင်းကြာထွက်တတ်တယ်တချို့လဲ5ရက်လောက်ကြာချင်းကြာတတ်တယ်ဘာဖြစ်လို့လဲဝိပဿနာဉာဏ်တွေကသိမရင်ကျက်ဖြစ်တယ်ညှင်းွက်တယ်ဆိုတော့လဲစံချိန်သိမမီသေးဘူးနည်းနည်းမိဘကြောင့်လည်းပြန်ပြန်ဝင်နေသေးတယ်ဟုတ်တယ်မလားသိပြီသူကစံချင်းကမမီဖြစ်နေတယ် လုံးလုံးကြီးဒီမိဘကြောင့်ကထွက်ပါဆိုတော့လေထွက်တော့ထွက်ချင်တယ်ကန္တကမြင့်ကကတ်နေတာထွက်လို့မရဖြစ်နေတယ်အဲ့တော့ညီငွေမှုတွေကအားကနည်းနည်းပြုတ်နေဟိုဘက်ကခူးလို့မရအောင်ကန္တကမြင့်ကကတ်နေရင်လည်းခူးလို့မရအောင်အဲ့ဒီလိုဖြစ်နေတယ်ဒီတော့ဒီမှာခုနကထေရိကကြည့်လိုက်တော့သူကဒီညာအထိသူကကြင်ဖန်ပြောဆိုထက်ခတ်ထက်ကရှုထပ်ပြီးတဲ့အမျိုးကောင်းသမီးဖြစ်ပါတယ် ရှုထပ်ပြီးတဲ့မြေကောသမီးကသူကတစ်ချိန်မှာခုနကဆိုသမင်းချိန်နဲ့ပြီးတော့တွေးလိုက်တော့ဒါကိုဝိပဿနာဉာဏ်အရှုပ်ကအာယုံဖြစ်နေရှုဟာအိမ်မီးလောင်သွားဘယ်နဲ့လုံးမလဲမဘူးနဲ့မဘူးနဲ့သူတို့ကတထေးတွေမင်းတထေးလက်ရွယ်တွေမိဖို့ကြောင့်မီးမလောင်အောင်အပြီးလောက်ထားတယ်ဘာမှမဘူးနဲ့ဟုတ်တယ်မလားသူလည်းနားလည်နေတယ်အဲ့ဒါနဲ့သူကဒီလိုတတ်တတ်နာရှုလိုက်တဲ့အခါမှာဝိပဿနာဉာဏ်တွေကအဲ့ချိန်ခါမှာပို့ပြီးတော့အစွမ်းထက်ပြီးရင့်ကျက်လာတယ်ရင့်ကျက်လာတဲ့အတွက်သူကသောတပတိမဉ္ဇဉ်ဘုံဉ္ဇဉ် တဂရဂမိမညာဖုန်ညာအနာဂမိမညာဖုန်ညာအထိဒါသူကကုတက်သွားတာပါဘလို့အကြောက်ကောင်းလားဟင်ဘယ်နဲ့ဒီမကြီးတွေအမကြောက်ဘူးလားဟုတ်ကဲ့ဘုန်းကြီးကမေးလို့ဖြေရတာပဲထင်တယ်နော်ကဲနောက်တစ်ခုအဲ့ဒီညံလေးကရင့်ကျက်တဲ့အချိန်ခါမှာဘုန်းကြီးတို့ကျင်ဖန်များစွာလဲထက်ခါထက်ခါရှုနေပြီဆိုရင်တော့ထွေယောဂီကိုဘုန်းကြီးတို့များသောအားဖြင့်အကြံပေးတာကဆန္ဒတရားတွေကိုဥစားပေးရှုပါဆိုပြီးတော့အကြံပေးတယ် အဲ့ဒီဇန္တန်တရားတွေကိုရှုတဲ့အပိုင်းမှာလဲအနတ္တကိုဥစားပေးရှုဖို့ဝိသုဒ္ဓိမေအထက်ကရကလည်းညွှန်ကြားထားတယ်။အဲဒီလိုညွှန်ကြားတဲ့အတိုင်းဇန္နံတရားတွေကိုဥစားပေးပြီးတော့ဝိပဿနာရှုဖို့သင်ပေးလိုက်တဲ့အခါအနတ္တဉာဏ်အမြင်ရင့်တော့အောင်ရှုဖို့သင်ပေးလိုက်တဲ့အခါမရှုခင်လေးမှာအနိစ္စလည်းရှုပါဒုက္ခလည်းရှုပါအနတ္တလည်းရှုပါအနည်းဆုံး7မိနစ်15မိနစ်လောက်တော့လှည့်ပြီးရှုပါ။ ဇန်တရားတွေမှာလည်းမိမိရရှိတဲ့ဇန်တွေကိုကိုအောင်တော့လှက်ပြီးရှုလိုက်ပါအဲ့လိုရှုလိုက်တဲ့အခါမှာဘယ်ဇန်ကရှုလို့ပုံကောင်းတယ်ကိုကြိုက်တဲ့ဇန်ကိုရွေးချယ်နိုင်တယ်ဘာပေါ်မူတည်တယ်ဆိုတာနဲ့ပတ်သက်လို့အထက်ကရာကဒီအကြောင်းကိုတော်တော်လေးရှင်းထားတယ်စိတ်ဝင်စားဖို့သိကောင်းပါတယ်အထူးသဖြင့်တော့ဆိုလိုတာကတော့အတိတ်အကြောင်းပေါ်မူတည်တယ်အတိတ်ကဗာရမီမျိုးစဉ်ထူထောင်ခဲ့စဉ်ကဒီသရုတ်တဇံကို ရှုပြီးတော့မဉ္ဇဉ်ဖွဉ္ဇဉ်ကိုဝင်ရရင်ကောင်းမယ်ဆိုတဲ့ဥတည်ချက်နဲ့သရုတ်တဇံကိုဥစားပေးပြီးတော့ဝိပဿနာရှုခဲ့မှုတဲ့ပုဂ္ဂိုလ်တွေလည်းရှိတယ် တချို့ယောဂီပုဂ္ဂိုလ်တွေကြတော့ဒီလိုမဟုတ်ဘူးတတိယဇံကိုသူတို့ကပို့ပြီးနှိမ့်ချနှိမ့်ချိုက်တယ်ဘာကြောင့်နှိမ့်ချိုက်တယ်လို့သူတို့ကနည်းနည်းလေးဘုန်းကြီးကတခါတလေမေးမေးကြည့်တယ်ဘုသူတ္တအဖြစ်သရုဒ္ဒဇံကဥပက္ခဖြစ်တော့ဖီလိန်ကသိပ်ပြီးမထင်ရှားဘူးတတိယဇံကဒုက္ခဆိုတော့သူကသိပ်ထင်ရှားတယ်ထင်ရှားတဲ့အခါကျတော့တချို့ကအဲ့မှာဖီလိန်ကသိပ်ခေါင်းလာတဲ့ဆရာတော့အဲ့ဒါသူအဲ့တတိယဇံကိုပို့နှိမ့်ချိုက်တယ်တချို့ကတော့မဟုတ်ဘူး ငြိမ်သက်နေတဲ့ဒီဥပ္ပခဝေဒနာနဲ့ဆင်းနေတဲ့သုဒ္ဓဆံကိုတချို့ကပို့ပြီးနှိမ့်ချိုက်တယ်။တချို့ပုဂ္ဂိုလ်တွေကြတော့ဒီလိုမဟုတ်ပြန်ဘူး။အရုပဇန်တွေကိုပို့ပြီးနှိမ့်ချိုက်တယ်။အရုပဇန်တွေကိုနှိမ့်ချိုက်တော့အဲအရုပဇန်တွေထဲမှာလည်းတချို့ကအဂါဒနိစေရဏဇန်ကိုပို့နှိမ့်ချိုက်တယ်။တချို့ကအဂေစဉ္ဇရဏဇန်ကိုနှိမ့်ချိုက်တယ်။တချို့ကဝိညာဉ်နိစေရဏဇန်ကိုပို့ပြီးနှိမ့်ချိုက်တယ်။တချို့ကြတော့လည်းဒီနေဝတ္တဉာဏ်နိရဏဇန်ကိုပို့ပြီးတော့နှိမ့်ချိုက်တယ် အဲ့ဒီလိုဇဏ္ဏတရားတွေမှာမိမိနှိမ့်ချိုက်တဲ့ဇံကိုဥစားပေးပြီးတော့အနတ္တကိုဥစားပေးပြီး ရှုလိုက်တဲ့အချိန်ခါမှာဒီပြက်နေတဲ့နယ်ကနေပြီးတော့မပြက်တဲ့နယ်ဘက်ကိုကူးတော့မယ်ဆိုလို့ရှိရင်အဲ့ကူးတဲ့ဝီထီထဲမှာဒီအနုလောမဉာဏ်ဆိုတာပေါ်လာတယ်နော်ကူးတဲ့စိတ်ဝိသီအစဉ်မှာဒီအနုလောမဉာဏ်ကတော့ရှေးပိုင်းဝိပဿနာဉာဏ်များနဲ့နောက်ပိုင်းအရိယာမဉာဏ်ကိုစီလျောအောင်ပြုလုပ်ပေးနေသောဉာဏ်သူကသရာခင်းပေးလိုက်တာပဲ ကဲသွားပြီတော့ဆိုပြီးတော့ဟိုဘက်ကကုန်းနိုင်အောင်ဆိုပြီးတော့ဒီကသရခင်းပေးလိုက်တယ်လို့သရဘောကိုလျှောက်သွားတာပဲသရဘောကိုလျှောက်တဲ့အချိန်ခါမှာဖြစ်ပေါ်လာတဲ့ညာပဲအဲအနုလောမညာရောက်ရင်တော့နောက်ပြန်မဆုတ်တော့ဘူးအဲသင်္ခါရုပ္ပခညာကတော့နောက်ပြန်ဆုတ်တဲ့လူတွေရှိတယ်ဟိုတလောကပြောခဲ့တဲ့ဘုရားအလောင်းတော်များဒီသင်္ခါရုပ္ပခညာရောက်အောင်အထုတ်တယ်ပရိသမိတဉာဏ်တော်မြတ်ကို၄ပါးကိုရရှိမဲ့သတော်ကောင်းမှန်ခဲ့ရင်လေဒီသင်္ခါရုပ္ပခညာရောက်အောင်အထုတ်မြတ်ဓမ္မတာပါပဲဒါရှေ့ရှေ့ဘုရားရှင်တို့ရဲ့သန္တရာတော်တွေမှာ လေ့ကျင့်ခဲ့ရမယ်အလေ့ကျင့်နေပဲအဲအနုလောမညာရှေးပိုင်းဝိပဿနာညာများနဲ့နောက်ပိုင်းအရိယာမေညာကိုစီလီအောင်ပြုလုပ်ပြီးသောညာဤအထက်ပိုင်းဉာဏ်တို့သည်ပေတဲ့ပေတဲ့သောသင်္ခါရတရားတို့အပေါ်၌ဆွမ်းလန်းနေသောနိစ္စတင်ညာဒုက္ခတင်ညာအတ္တတင်ညာစသည့်ပေတဲ့ပေတိုက်သည့်ကိလေသာတို့ကိုတရင်ကအဖြစ်ပဲဆွမ်းလျက်သင်္ခါရတရားတို့၏အပြက်ကိုအာယုံယူကာကဖြစ်နေတယ်ကာရေးရေးချလေးထက်လိုက်လို့ကာအာယုံယူကာ အနိစ္စဒုက္ခအနတ္တဟုရှုမြင်နေသောဉာဏ်များဖြစ်ခြင်းကြောင့်ပဟာဏပရိညာမိဒါကဝိပဿနာလောကီဝိပဿနာပရိညာတွေပဲနော်ဂုရုဘုံညာပုထုဇဉ်အနွယ်ကိုလွှမ်းမိုးလျက်အရိယာအနွယ်တို့ရောက်အောင်နိဗ္ဗာန်ကိုအာယုံယူကဖြစ်ပေါ်လာသောညာအဲဂုရုဘုံကတော့နိဗ္ဗာန်ကိုအာယုံပြုတယ်ဒါပေမဲ့ကိလေသာကိုသူကအကျွမ်းမဲ့မပယ်တတ်နိုင်ကိလေသာကိုအကျွမ်းမဲ့မပယ်တတ်နိုင်တဲ့အတွက်သူကိုအရိယာမညာလို့မခေါ်ဘူးအဲဂုရုဘုံညာပြီးတာနဲ့အရိယာမညာပယ်သိမ့်ပယ်တဲ့တော့ကိလေသာတို့ကိုအကျွမ်းမဲ့ပယ်တတ်လျက်နိဗ္ဗာန်ကိုတည်သောညာ နိဗ္ဗာန်ကိုသူကသိတယ်ကိုရမုကကောင်းဆုံးသိပြီလေကိလေသာမပယ်နိုင်လို့သူ့ကိုအရိယာမဉ္ဇဉ်လို့မခေါ်ဘူးဒီအရိယာမဉ္ဇဉ်ကတော့ကိလေသာကိုလည်းပယ်နိုင်တယ်နိဗ္ဗာန်ကိုလည်းသိတယ်သိတော့ဒီချိန်မဲ့သူကဖြစ်တာအဲ့ဒီဒီချိန်ဖြစ်တဲ့စိတ်ကလေးကိုပွားအောင်များအောင်လုပ်လို့ဘယ်လုံးမှမရအောင်သူ့ထမတဲ့ဒီချိန်နဲ့နဲ့သူကကိလေသာတွေကိုပယ်တတ်လို့ရသွားတယ်ဒါကောင်းကောင်းနဲ့ခုနကကြံတစ်ချောင်းဖြတ်လိုက်တဲ့အခါမှာတစ်ချက်နဲ့ခုတ်လို့ပြတ်တဲ့ဓာမျိုးပဲတစ်ချက်နဲ့ခုတ်လို့ပြတ်နေရင်ထက်ခုန်နေဖို့လိုသေးလားဟို ပြည်တော်ဘုရားကြီးကတော့သူကမိုးကြိုးပြစ်ထန်တဲ့ဥပမာပေးထားပါတယ်ထမ်းမြင်ကိုမိုးကြိုးကပြစ်လိုက်တဲ့အခါမိုးကြိုးပြစ်ချက်ကထိချက်ကနာပြီဆိုရင်ဒီထမ်းမြင်တစ်ချက်ထဲနဲ့သေတာပဲပြန်ရှင်ဖို့ဆိုတာအကြောင်းမရှိဘူးအခုလည်းဒီလိုပဲအရိယာမဉ္ဇဏ်ကမိုးကြိုးပြစ်တယ်လို့ပဲနော်ကိလေသာတွေကိုတင်္ဂါအဖြစ်ပယ်ပြီးတော့နိဗ္ဗာန်ကိုလှမ်းပြီးတော့အာယုံပြုလိုက်တယ်ပြီးရတဲ့အရိယာဖို့ရဲ့အကျိုးတရားပေါ်လာတယ်အကျိုးတရားကအရိယာဖို့လို့ခေါ်ပါတယ်အရိယာမရဲ့အကျိုးတရားပဲဆိုလိုတာက အရိယာမက်ကသောတပတ္တိမက်ဖြစ်ခဲ့ရင်ဖို့ကလည်းသောတပတ္တိဖို့ပဲအရိယာမက်ကတဂရဂามိမက်ဖြစ်ရင်ဖို့ကလည်းတဂရဂามိဖို့အနာဂามိမက်ဖြစ်ရင်အနာဂามိဖို့အရဟတမက်ဖြစ်ရင်အရဟတဖို့သူကဆက်ရပဲဇက်တိုက်ဖို့တယ်အဲ့ဒီလိုဇက်တိုက်စိတ်တခဏမချဘဲနဲ့ဖြစ်နေတဲ့ဒီလိုအကျိုးကိုတော့အဂါလိကဆိုပြီးခေါ်တာပါနော်အဂါလိကဆိုတာအဲ့ဒီအပိုင်းကိုပြောတာအချိန်ကာလမဆိုင်ဘူးခဏမဆိုင်ဇက်တိုက်အကျိုးပေးလိုက်တယ်နော် အဲ့ဒီလိုအရိယာဖို့ကိုစိုက်ထားပြီးတဲ့ငိမ့်ငိမ့်အောင်ငိမ့်လျက်နိဗ္ဗာန်ကိုသိမြင်နေသောညာနောက်နံပါတ်16ကပစ္စဝေခဏညာအဲ့ဒီပစ္စဝေခဏညာကဘာလဲအရိယာမဉ္ဇမိမိရရှိတဲ့အရိယာမဉ္ဇကိုလည်းပြန်ဆင်ញင်တယ်မိမိရရှိထားပြီးတဲ့အရိယာဖုန်ဉဏ်ကိုလည်းပြန်ဆင်ញင်တယ်နိဗ္ဗာန်ကိုလည်းဆင်ញင်တယ်ပယ်ပြီးတဲ့ကိလေသာကိုလည်းဆင်ញင်တယ်မပယ်ရသေးတဲ့ကိလေသာတို့ကိုလည်းပြန်လီဆင်ញင်တယ်အဲ့ဆင်ញင်တဲ့ပစ္စဝေခဏညာမယ်နော် အဲ့တော့အဲ့ဒီအပိုင်းလေးကတော့ဘုန်းကြီးတို့အချိန်ယူပြီးတော့ယောဂီတို့ခံမြများကိုတော့စစ်ဆေးပေးရပါတယ်ဒီလိုစစ်ဆေးတဲ့အပိုင်းမှာကခေတ်ကအများစုကသဘောပေါက်နေတာကအရှုခံအာယုံကိုရှုနေတဲ့စိတ်ကလေးကိုအကုန်လုံးချုပ်သွားတယ်တဲ့ဘာမှမရှိတော့ဘူးဘုန်းကြီးတို့ဇာပေကတော့ဒီလိုမဟုတ်ဘူး ဇာပေမာကနိဗ္ဗာန်တရားတော်မြတ်ရှိတယ်ဒါအရှုကအာယုံပဲအဲ့ဒီနိဗ္ဗာန်တရားတော်မြတ်မှာယုတ်နေနံနေဘာမှမရှိဘူးဒါကမှန်တယ်သို့တော့ယုတ်နံတို့ရဲ့ခြုံငင်းရဖြစ်တဲ့ဒီအငိမ့်တဲ့နိဗ္ဗာန်ကိုလှမ်းသိနေတဲ့ယောဂီရဲ့ message ဆိုတာရှိတယ်ဖို့စိတ်ဆိုတာရှိတယ်ဒါလောကုတ္တရာစိတ်လို့ခေါ်ပါတယ်အဲ့ဒီလောကုတ္တရာစိတ်စေတသိက်ဆိုတာရှိတယ်သူတို့မချုပ်ပါဘူးဒီလောကုတ္တရာစိတ်စေတသိက်မှာအခုလို့အကယ်၍မြန်ပရမဇ္ဇနာတရားတွေကိုဝိပဿနာရှုနေတယ်ဆိုကြတော့နော် ပရမဇာဏတရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာ၃ဌာန်တင်ပြီးရှုတယ်သို့မဟုတ်အနတ္တဥစ္စာပေးရှုနေတယ်အဲ့လိုရှုနေတဲ့အချိန်ကမှအရိယာမက်စိုက်တာလည်းရှိတယ်စိုက်သွားခဲ့လို့ရှင်ဒီအရိယာမက်မှာစစ်စရိတိ39လုံးအထိရှိပါတယ်ဒါစာမအတိအကျရည်တွက်ပြထားတာနော်စိတ်ချုပ်တဲ့လုပ်ငန်းခွင်မဟုတ်ပါဘူးရှုနေတဲ့စိတ်ချုပ်တာဟုတ်သလားမဟုတ်ဘူးအရှုကံနဲ့အရှုကံအာယုံဖြစ်တဲ့နိဗ္ဗာန်ဘက်မှာတော့စိတ်စရိတိတွေမရှိတော့မှန်တယ် ဒါပေမဲ့ရှုနေတဲ့ message ဖို့စိတ်ဆိုတာမရှိဘူးလားရှိနေတယ် message ဖို့စိတ်မရှိဘူးဆိုရင်လောကုတ္တရာစိတ်စိတ္တိဆိုတာရှိပါဦးမလားမရှိတော့အဲ့တော့အဲ့ပရမဇန်ကိုရှုခဲ့ဆိုရင်စိတ္တိ39လုံးရှိတယ်အဲ့39လုံးထဲမှာမက်ခင်10ပါးလုံးစုံကြီးစုံစုံကြီးကြီးပါတယ်အကယ်၍ဒုတိယဇန်ကိုရှုနေမယ်ဆိုရင်တော့ဒုတိယဇံကိုဝိပဿနာရှုခဲ့အရိယာမက်ကိုစိုက်ခဲ့မယ်ဆိုရင်တော့အဲ့ဒီပုဂ္ဂိုလ်ရဲ့တန်တန်မှာ ဝိတ္တဝိဇ္ဇာရပြုတ်သွားတယ်ဒါစရုပ်ကဏီပေါ့နော်ဝိတ္တဝိဇ္ဇာရမရှိတဲ့အတွက်တမ္မာသင်္ကပ္ပမဂ်ခင်တခုမရှိဘူးမရှိတဲ့အတွက်အဲ့ဒီမှာစိတ်စရိတ်တွေ30နဲ့ခုနှလုံးမရှိတော့ဘဲနဲ့35လုံးနော်အကယ်၍တတိယဇံကိုဝိပဿနာရှုခိုင်မှာအရိယာမဲ့ဆက်ခဲ့မယ်ဆိုလို့ရှိရင်တော့ဝိတ္တဝိဇ္ဇာရပီတိ၃ခုလုံးပြုတ်သွားတဲ့အတွက်33လုံးပဲရှိတော့တယ်အကယ်၍သရုတ်တဇံကိုရှုခိုင်အရိယာမဲ့တို့ဆက်ခဲ့မယ်ဆိုရင်လည်း အလားတူပဲဒုက္ခတော့ပြုတ်တယ်ဒါပေမဲ့ဥပက္ခအစားဝင်လာတဲ့အတွက်စိတ်စရိ33ပဲရှိတယ်အဲ့ဒီအထက်ပိုင်းဇန်နေလည်းဒီတိုင်းပဲနော်အဲ့ဒီ39နဲ့မှာဘာဘာထူးထူးခြားခြားဘာနေလဲဆိုတော့အမဝါစာတမကမ္မန္တတမအာဇီဝဒီ၃ခုမဂ္ဂင်၃ခုကအဲ့ဒီအခါမှာပြိုင်တူဖြစ်တယ်ဘာကြောင့်လဲဒီအရိယာမေတရားကတမဝါစာမဖြစ်အောင်တမကမ္မန္တမဖြစ်အောင်တမအာဇီဝမဖြစ်အောင်တမ်းမြင့်နှောက်ရက်တတ်တဲ့ကိလေသာတွေကိုအကျွင့်ကြံမရှိပယ်တတ်လိုက်တယ် ပယ်တတ်လိုက်တဲ့အတွက်ကြောင့်တမ္မာဝါစာသဘောတမ္မာကမ္မန္တသဘောတမ္မာအာဇီဝသဘောတွေကအဲ့ဒီအခါမှာရှေ့ရှုတည်နေတယ်ရှေ့ရှုတည်လိုက်တဲ့အတွက်စိတ်စရတိ30နဲ့9လုံးဖြစ်သွားတယ်မူလ34လုံးနဲ့မှနောက်3လုံးထပ်ထည့်လိုက်တော့38လုံးဖြစ်သွားတယ်အဲ့ဒီ38လုံးရှိတာမှလည်းခုနကပြောသလိုပေါ့ဇန်အရှုခံဇန်နံတရားတွေကိုအခြေခံပြီးတော့အပြောင်းလဲလေးတွေရှိသွားတယ်နောက်တစ်ခုတချို့ယောဂီတွေကတော့ယုံတရားတွေကိုဝိပဿနာရှုခဲ့အရိယာမဲ့စိုက်တယ် တချို့တရားတွေကလည်းတချို့ယောဂီတွေကတော့ကာမဝဆရအနန္တရားပေါ့ခုနကဇန်နေမဟုတ်ဘူးကာမဝဆရအနန္တရားတွေကိုဝိပဿနာရှုခဲ့အရိယာမဲ့သူဆိုင်တယ်ဒါလည်းရှိတယ်အဲ့ဒီလိုပုံကိုယ်ကြီးကြတော့လေစိတ်စရိ38လုံးပဲရှိပါတယ်38လုံးပဲရှိတော့အဲ့ဒီမှာမက်ကင်10ပါးပဲပါတယ်ဒါပြင်လည်းအဲ့ဒီမှာဇန်ကလည်း9ပါးပါတယ်အဲ့ဒီဇန်မျိုးကိုတော့ဘုန်းကြီးတို့လောကီဇန်လို့မခေါ်ပါဘူးသူကတော့လောကုတ္တရာဇန်ဖြစ်ပါတယ်ခုနကယောဂီပုဂ္ဂိုလ်ကခုနကရှုတယ်အရှုကအာယုံဖြစ်တဲ့ပရမဇန်ကိုရှုတဲ့ထားပါတော့ ပရမဇန်ကလည်းသူကလောကီဆန်ပဲအဲ့ဒီမှာလည်းဇန်ကငါးပါးရှိနေတယ်သို့တော့ဒီပရမဇန်ကိုဝိပဿနာရှုခဲ့အရိယာမေသို့ဆိုက်ခိုင်လည်းစိတ်စရိ38လုံးရှိတယ်အဲ့ဒီမက်စိတ်ဖုံးစိတ်မှလည်းဇန်ကငါးပါးရှိနေပါတယ်အဲ့ဒီဇန်တွေကတော့ဒါလောကုတ္တရာဇန်လို့ခေါ်ပါတယ်နော်ဒါကြောင့်ဘုန်းကြီးတို့လောကုတ္တရာစိတ်မှာ40ပြားရတာကအဲ့ဒီအရှုခံအာယုံကိုလိုက်ပြီးတော့ပြသွားတာပရမဇန်နဲ့ရှင်တဲ့သောတပတိမဉ္ဇဉ်လည်းရှိတယ် ပရမဇန်နဲ့ရှင်နေတဲ့ဇိုင်ကံ၅ပါးရှိတဲ့သောတပတိမဉ္ဇဏ်လည်းရှိတယ်ဇိုင်ကံ၅ပါးရှိတဲ့သောတပတိဖုန်ဉ္ဇဏ်လည်းရှိတယ်အဲဒီတော့သောတပတိမဉ္ဇဏ်ဖုန်ဉ္ဇဏ်ကပထမဇန်ရှိတယ်လို့ဒုတိယဇန်လည်းရှိနိုင်တယ်တတိယဇန်လည်းရှိနိုင်တယ်သရုတ်ဇန်လည်းရှိနိုင်တယ်ပစ္စမဇန်လည်းရှိနိုင်တယ်ဒါပစ္စကနိပေါ့ဒီတော့သောတပတိမဉ္ဇဏ်ဖုန်ဉ္ဇဏ်မှာသောတပတိမဉ္ဇဏ်မှာဇန်၅ပါးဖုန်ဉ္ဇဏ်မှာဇန်၅ပါး30တဂရဂမိမှလည်း30အနာဂမိမှလည်း30အရဟတမဲ့လည်း30ပေါင်းလိုက်တော့ 40ဒီလိုပြသွားတာဒါလောကုတ္တရစိတ်အကျယ်40ရှိတယ်ဆိုတာကအဲ့ဒီရှုကအာယုံကိုမူတည်ပြီးတော့ပြသွားတာပဲကဲဒီညတော့ဒီမာရမေတရားနားလိုက်ကြဆိုလားနော်အဲ့တော့မေကုန်းနေမေးစရာရှိရင်တော့မေးကြပြီတော့မိဘကြောင့်ကဘုန်းကြီးကထွက်စီခြင်းလို့အပင်မခံပြီးဟောနေရတာဟုတ်တယ်မလား ရာတော်ဘုရားဟောကြားလာတဲ့တရားတော်ကိုနာပြီးတော့ပြီးတော့အဲ့ဒီပရိစ္ဆသမုပ္ပါနဲ့ပတ်သက်ပြီးတော့အာနည်းနည်းမေးကြပါလေဗျအဲ့ဒီပရိစ္ဆသမုပ္ပါကအကြောင်းအကျိုးဆက်ဆက်ပြီးတော့ခန္ဓာကိုရှုတဲ့အခါမှာအဲအဲ့ဒီခန္ဓာကနေဖြစ်လာတဲ့ဒီဟိုနေဖြစ်စေတဲ့အကြောင်းတရားဖြစ်တဲ့ဒီတဏှာဥပါဒံသင်္ခါရကံဤဆိုတာကဆက်ဆက်လာတယ် အဲ့ဒီကံတရားကြောင့်ခန္ဓာကိုယ်ဖြစ်ပြီးအဲ့ဒီခန္ဓာကိုယ်တွေကမမြဲတဲ့အနိစ္စဒုက္ခအနတ္တဆိုတဲ့တရားနဲ့ဆက်ဆက်ပြီးတော့ရှုလိုက်တဲ့အခါမှာအဲဒီဟိုနေပေါ့ပရိသသမုတ်တဲ့ဗတရားနဲ့ဟာတော်တော်လေးနီးစပ်ပြီးတော့တော်တော်လေးဟောလေးနဲ့လာပါတယ်ဗျအဲ့ဒါနဲ့ပတ်သက်ပြီးတော့တပည့်တော်နည်းနည်းဆင်ခြင်မိတဲ့ဟာတွေကိုဆရာတော်နည်းနည်းသင်ပြခြင်းပါတယ်အဲဗမာအခရာမှာကကြီးနဲ့ခခွေဆိုတာက အဲ့ဒီအကြောင်းရဲ့အကျိုးဆက်ဆက်နေတယ်လို့တပည့်တော်သွားမြင်တယ်ဘယ်လိုဆက်ဆက်တယ်ဆိုရင်ခခွေးဆိုတဲ့အကြောင်းတရားကြောင့်ကကြီးဆိုတဲ့အကျိုးတရားဆိုတာကိုတပည့်တော်သွားဆင်ခြင်မိဘယ်လိုကြောက်လဲဆိုတော့ချိုးလိုက်လို့ကျိုးသွားတာခြွေလိုက်လို့ကြွေသွားတာချလိုက်လို့လည်းကျသွားတာဆိုတဲ့အကြောင်းအကျိုးတွေဟာကကြီးနဲ့ခခွေးမှာထင်ရှားပေါ်လွင်နေပါတယ်ပါးဆောင်နဲ့ ဖောက်ထုတ်ဆိုတဲ့အခရာမှာလဲဖောက်လိုက်လို့ပေါက်သွားတာဖြိုလိုက်လို့ပြိုသွားတာအဲအဲ့ဒါလိုဆက်ဆက်မှုတွေတွေတဲ့အခရာမှာတွေ့ရပါတယ်ဗျာဒါကြောင့်မို့ဒီတရားကဒီပြိဿသမုပ္ပါတရားတွေကိုအဲ့ဒီအကြောင်းအကျိုးကိုဟူအတိတ်ကဘဝကံကနေဆက်ဆက်ပြီးတော့အရှင်မြတ်ဟိုဆရာတော်ဘုရားပြောရတဲ့ ဒီနှမ်းစီကနေမှစီထွက်မယ်အာကြံကမှသာကြံရည်ထွက်မယ်ဆိုတော့အဲ့ဒီနှစ်ခုဆက်ဆက်တဲ့အခါမှာအဲ့လိုရှုမြင်တဲ့အကွက်ကိုဘယ်လိုထင်ရှားအောင်ရှုမလဲအဲ့ဒီအတိတ်အကြောင်းကိုရှုတဲ့အခါမှာအဲအဲ့ဒါလေးနည်းနည်းရှင်းပြနိုင်ရင်ပြီးတော့အကျိုးများမယ်ထင်ပါတယ်ဘုန်းကြီးပြီးဝဲလိုက်ဘုန်းကြီးသင်ပေးမယ်အကုန်စွန့်မိဖို့ကြောင့်မထွက်ဖက်နဲ့ဆိုတော့သိမလွယ်ဘူး မိဖို့ကြောင့်ကထွက်မှရတယ်ဒီကပြောလိုက်တာကိုတညာလုံးအခုဘုန်းကြီးဟောလာတာဘယ်လောက်ရှိပြီရပေါ့ကိုရတိသူနားမလဲသေးဘူးတဲ့ကဲဘယ်နဲ့လုံးမလဲဟမ်ဘုန်းကြီးတလောက်ဟောနေတာသူနားမလဲသေးဘူးဆိုတော့ဘယ်နဲ့လုံးမလဲသူကနံပါတ်1တမာရီထထောင်ရမှာတမာရီတွေစဉ်စဉ်ထထောင်လို့အောင်မြင်ပြီဆိုရင်ရုပ်ကို ပထမရှုရတယ်နာမ်ကိုပထမရှုရတယ်အစ္ဆဒမှာလည်းရှုရတယ်ဗိဓမှာလည်းရှုရတယ်ယုံနာနေပိုင်းခြားမှတ်သားရတယ်ယုံနာနေပူရသိသိရတယ် ပြီးတဲ့အခါကျတော့မှဒီယုံနံတွေကိုတဖြည်းဖြည်းဒီပစ္စုပန်အစ္ဆဒဗိဒ္ဓရှုရတဲ့ပုဂ္ဂိုလ်ကအတိတ်ကိုလည်းအစ္ဆဗိဒ္ဓလို့သဘောထားပြီးရှုရတာဗိဒ္ဓကိုယုံနံမရှုတတ်တဲ့ပုဂ္ဂိုလ်ကအတိတ်ပြန်ရှုရှုလို့မတတ်ဘူးဒါကြောင့်ဘုန်းကြီးတို့ရှေ့ရခင်အိန္ဒိယယဉ်ကျေးမှုအရာပေါ့နော်ဇံပညာရတဲ့ယသိတွေရှိကြတယ်အတိတ်ကိုသူတို့ပြန်ရှုရှုလို့ရတယ်ဒါမှမဟုတ်ကဘာ40တဲ့ဘုံရှုလို့မရအောင်ဘာကြောင့်လဲ ယုံနဲ့ပတ်သက်တဲ့တန်ရှင်းတဲ့အသိဉာဏ်တို့မှမရှိဘူးတဲ့ဒါကြောင့်တို့ရှုလို့မရအောင်ခုဘုရားရှင်စနစ်ကတော့သူကပိဿဝယုံနာကိုဣဇဒဝိဒရှုပြီးတဲ့ပုဂ္ဂိုလ်ကိုအတိယုံနာတွေကိုရှုဖို့ဖြည်းဖြည်းသင်ပေးလိုက်တယ်အဲဒီတော့အဲဒီလိုယုံနာနဲ့ပတ်သက်ပြီးအသိဉာဏ်တန်ရှင်းနေတဲ့ပုဂ္ဂိုလ်ကလှမ်းပြီးရှုလိုက်ရင်အမိဝမ်းထဲမှာတည်ရှိနေတဲ့ကရဏရည်ကြီးအခိုင်မှာတည်ရှိတဲ့ယုံနာကအစအကုန်လုံးရှုလို့ရတယ်အဲဒီလိုရှုလို့ရပြီဆိုတော့မှဟိုဘက်အတိတ်ဘက်ကိုဆက်ပြီးလှမ်းပြီးအလင်းရောင်နဲ့ထိုးဆိုင်ကြည့်လိုက်တဲ့အခါ မြတ်ဘက်မှာဘုန်းကြီးတို့မောင်ထဲမှာလက်နိဒံမီထိုးပြီးတော့ကိုကြည့်ကျင်တဲ့အရာဝတ္ထုကိုကြည့်သလိုလှမ်းပြီးထိုးကြည့်လိုက်တဲ့အချိန်ခါမှာအလင်းရောင်ကလုံလောက်ခဲ့ရင်တော့မြင်တယ်အလင်းရောင်ကလက်နိဒံမီကဓာတ်ခဲကအားငနေနေတော့တိတ်ပြီးမထင်ရှားရင်မမြင်ရအောင်အဲ့ဒီသဘောပဲအလင်းရောင်အကောင်းမှုလို့လေအဲ့အကောင်းတဲ့အလင်းရောင်နဲ့ထိုးဆက်ပြီးကျူးလိုက်ရင်တော့များသောအားဖြင့်ဟိုဘက်မှာသေတဲ့ပုံသွားတွေ့တတ်ပါတယ်။သို့မဟုတ်သေကဏီပုံလေးသွားတွေ့တတ်တယ်။မိမိရဲ့ရုပ်ပုံလေး အဲ့ဒီရုပ်ပုံမှာတည်ရှိတဲ့ဓာတ်လေးပါးကိုလှမ်းတစ်ခါသိသိရတယ်သိသိပြီးတော့အဲ့ဒီမှာကလတ်တွေပေါ်လာပြီဆိုတာနဲ့နှလုံးအင်းအတွင်းမှာရှိတဲ့54မျိုးသောရုပ်ကိုပထမရှုစွာသိသိရတယ်ဒေါရ6ဘုံလုံးသိသိနိုင်လည်းရတယ်ဒါပေမဲ့ဒီနှလုံးအင်းကထိုးခြင်းခါမှာအဓိကဖြစ်တဲ့အဲ့ဒီနှလုံးအင်းမှာတည်ရှိနေတဲ့54မျိုးသောရုပ်ကိုသိသိလိုက်ထတဲ့တစ်ပြိုင်တည်းထဲဝင်မနောကြီးကိုသွားတွေ့တာပဲဘာဖြစ်လို့လဲဒီပစ္စုပန်မှာခုနကရုပ်တည်နေနေရှုတဲ့အခါ သမထဘိုင်းမှာလည်းခုနကဆိုင်ကားတွေသိသိတဲ့ခါဒီဘွေမနောကြီးကအဓိကဖြစ်နေဒီမှာဘွေမနောကြီးကိုရှိတတ်တဲ့ရှုတတ်တဲ့ပုဂ္ဂိုလ်ကဟိုအတိတ်ကဘွေမနောကြီးကိုလည်းလှမ်းရှုရှုလို့ရတယ်အဲ့ဒီဘွေမနောအကြီးမှာအာယုန်တွေကလာလာထင်တာပဲအကျိုးပေးမဲ့ကံရဲ့စွမ်းအင်တတ္တိကြောင့်ကံတော်၎င်းကမ္မနိမိတ်တော်၎င်းဂတိနိမိတ်တော်၎င်းတစ်ခုခုလာထင်တယ်ကံထင်တယ်ဆိုတာကအတိတ်တဖန်ကောင်းမှုကုသိုလ်ပြုနေတဲ့ပုံစံအဖြစ်လာထင်တယ် ကာမနိမိတ်ထင်တယ်ဆိုတာကတော့မိမိလှူဒန်းပူဇော်ခဲ့မှုတဲ့အကြောင်းတွေဖျားတွေတန်ခါတွေအလူကံပုံကိုယ်တွေစသည်ဒါတခုခုထင်တယ်ဂတိနိမိတ်ဆိုတာကတော့ခုနကဘုန်းကြီးပြောခဲ့တဲ့အမျိုးသမီးလိုပေါ့အမေဘိုက်ထဲသွားမှဖြစ်တော့အမေဘိုက်ကကပလာရောင်နီးရနေတဲ့အယောင်ဖြစ်တော့အဲ့ဒီအယောင်ကလာပေါ်တာပဲအဲ့ဒီကံကမ္မနဲ့ဂတိနိမိတ်ကိုတွေ့ပြီဆိုတော့မှဘာကြောင့်ဒီကံကမ္မနိမိတ်ဂတိနိမိတ်ကတေကဏိကာလမှာထင်ရတယ်ဆိုတာကိုသိကျင်တဲ့စိတ်နဲ့ရှေ့ဘက်ကိုယုံနာတွေကိုဆက်သိသိသွားလိုက်တဲ့အခါခုနက ဥမာဟိုတလောကပြောခဲ့တဲ့တင်မောသီလောင်းလှူတဲ့ကံအဲ့ဒီတင်မောသီလောင်းလှူနေတဲ့အာယုံညဥမာရှစ်မှသွားတွေ့တာပဲတွေ့တာနဲ့အဲ့ဒီမှာလှူနေတဲ့ပုဂ္ဂိုလ်သားဓမ္မတည်ရှိတဲ့ဒါလေးပါလှမ်းပြီးရှုလိုက်တာနဲ့ကလပ်အမုံတွေကလွယ်လွယ်ကူကူနဲ့တွေ့တယ်ကလပ်တွေတွေ့ပြီဆိုတာနဲ့အဲ့ဒီမှာဝင်မနှောကြီးကိုလှမ်းပြီးသိသိခရရတယ်နှလုံးအိမ်မှာရှိတဲ့54မျိုးသောရုပ်ကိုဥစားပေးရှုလိုက်ရင်ဘွေမနှောကြီးတွေ့တယ်တွေ့လိုက်ပြီဆိုတဲ့ဒီဘွေမနှောအကြီးမှာ ရှေတုနောက်ဆုံးယုံနံတွေကိုပွင့်မလို့ကြည့်တွေ့တဲ့ပုဂ္ဂိုလ်အဲ့နှလုံးအေးတွင်ဟရိယဝတ္တုကိုမှီနေတဲ့စိတ်စိတ္တိတွေကိုလှမ်းရှုလိုက်တော့ဘာစိတ်စိတ္တိတွေဖြစ်နေလဲဆိုတာသွားတွေ့ပါတယ်တွေ့လိုက်တဲ့အချိန်ကမှခုနကသမောသီလှူတဲ့အမျိုးသမီးကတော့ကြည့်လက်တော်သူဖြစ်နေတော့ခေပညာတဲ့မြို့ကြီးမြို့ကြီးသူဖြစ်ခြင်းလဲဆိုတော့ဥဒိကျန်တဲ့သူကသမောသီလောင်းလှူပြီးဆူတောင်းလိုက်တာအဲ့ဒီဆူတောင်းနေတဲ့စိတ်အစဉ်တွေလောင်းလှူနေတဲ့သမောသီလှူနေတဲ့စိတ်အစဉ်တွေအကုန်လုံးရှုတွေ့ရတယ်အဲ့ဒီခါကျတော့မှဒီ အဝိဇ္ဇာတနာဥပါဒံဆိုတဲ့ခုနကခိပညာတမြို့ကြီးသူဖြစ်ခြင်းနဲ့ဆိုတဲ့အဝိဇ္ဇာတနာဥပါဒံကိုလည်းရှုလို့ရတယ်။ဒီမောနည်းလှုပ်နေတဲ့ကုသိုလ်သင်္ခါရစေတနာအုပ်စုကိုလည်းရှုလို့ရတယ်။ဒီသင်္ခါရတရားတွေပြက်ပြီးတဲ့တော့တဲ့အခါယုံနာစင်မှာမြုပ်နှံထားခဲ့တဲ့သူမျောလင့်နေတဲ့ခန္ဓာ၅ပါးကိုမြို့ကြီးသူခိပညာတမြို့ကြီးသူလို့မျောလင့်နေတဲ့ခန္ဓာ၅ပါးရှိတယ်။အဲ့ဒီခန္ဓာ၅ပါးကိုဖြစ်စေနေတဲ့စွန့်ရင်တတိကိုယုံနာစင်မှာမြုပ်ပြီးမှမြုပ်နှံပြီးမှသူကချုပ်ပြက်သွားတာ။ အဲ့ဒီတတ္တိကိုမြင်အောင်ကြည့်ရတာအဲ့ဒီတတ္တိတွေ့တော့မှဒီတတ္တိလေးကြည့်လိုက်ဒီဘက်ကပရိသတ်ရဲ့အခါမှာဒီရှိတဲ့ယုတ်တွေကြည့်လိုက်ဟိုဘက်ကြည့်လိုက်ဒီဘက်ကြည့်လိုက်ကြည့်လိုက်တော့ဒီတတ္တိလေးကြောင့်ဒီဘက်ယုံနာဖြစ်စိတ်ကြောင့်စိတ္တယုတ်ဖြစ်တာကိုရှုတတ်တဲ့ပုဂ္ဂိုလ်ကသဘောချက်ချင်းပေါက်သွားတယ်ဒီယုတ်ဒီနာကြောင့်ဖြစ်တာကိုမြင်ရတယ်ဒါကြောင့်မိဖို့ကြောင့်ကသာထွက်ခဲ့အကြောင်းကိုသာလာခဲ့ဘုန်းကြီးသင်ပေးမယ်ရှင်ဗျာအမ်ဒီ တခါလေကျတော့အချို့ကိစ္စတွေကဒီအမှန်တိုင်းပြောလို့လည်းမဖြစ်ဘူးဒါပေမဲ့လိန်လည်းမပြောချင်ဘူးဆိုလို့ရှိရင်အဲအရှင်များပြောခဲ့တဲ့ဒီအရိယာပုဂ္ဂိုလ်တွေကသူတို့ကဒီအမ်အမ်ဘယ်လိုပြောမလဲအရိယာပုဂ္ဂိုလ်တွေကသူတို့ကအမျိုးမေးတဲ့ချိန်ကျတော့ရှိရင်သူတို့ပြည့်ရဲ့တုံးပြီးတော့ဖြေတယ်အေးဖြေတဲ့ချိန်မှာစိတ်ထားဘယ်လိုထားပြီးဖြေတာနေပြီးလို့ရှိရင် စကလုံးဘယ်လိုတုံးလို့ရှိရင်မူတာလည်းမမူတာပြောရလည်းမရဘူးဆိုတော့ဟောအဲ့ဒါရှင်းပြပြလို့ရမှာမသိဘူးဗျာ။အော်ဘုရားဟောဒေသနာဒီလိုရှိတယ်ဒါပြောလိုက်ပြီးတာပဲကိုပြောတာမဟုတ်ဘူးဘုရားပြောတာ။ဒါလိုလိုအဲ့ဒါကြောင့်ဘုရားဟောဒေသနာကိုလေ့လာဖို့ဟောဘုရားကဒီလိုပြောထားတယ်ဒီလိုဟောသွားတယ်ဒါပဲကိုကပြောဖို့ တချို့ကမိမိတို့ရဲ့အတွေ့အကြုံကိုသူတို့ဘက်ကိုပြောပြခြင်းနဲ့ဆန္ဒမြန်သောအဖြစ်မရှိကြပါဘူး။ကြောင်လက်သေးဝက်တယ်ဆိုတာ။တချို့သူတို့ကုန်းတွေကမသိကြအောင်ပဲဆောင်ပြီးနေကြတာပါ။ဘုန်းကြီးတို့ဆာမတွတ်တော်ရဟန်းကြီးတစ်ပါးနဲ့ရဟန္တာမထေရမြတ်ကြီးတစ်ပါးတို့တောကြောင်တစ်ခုမှာသတင်းသုံးတယ်။သတင်းသုံးတဲ့အချိန်ကမှဒီနေ့တွတ်တော်ရဟန်းကြီးကဆုံးခံသွားရင်းနဲ့ ရှေ့ကယဟန္တာမထေရကြီးကိုသူကလှမ်းမိတယ်အရှင်ဘုရားလောကမှာယဟန္တာပုဂ္ဂိုလ်ဆိုတာဘယ်လိုပုဂ္ဂိုလ်တွေလဲ။ဒါနဲ့အဲယဟန္တာမထေရကြီးကဘာပြောလဲ။ဩတချို့တို့တဲ့ဦးဇင်းကြီးတွေဟာအသက်ကြီးမှယဟန်ပြုလာပြီးယဟန္တာပုဂ္ဂိုလ်တော့ကိုတကောကောင်လိုက်နေပြီမဲ့လို့ဒီပုဂ္ဂိုလ်ကယဟန္တာဆိုတာမသိနိုင်ဘူးအဲ့ဒါလောက်ထိခက်တယ် အဲ့လိုပြောလိုက်တယ်အဲ့ဒီလိုပြောတာတော့မှအဲ့တော့တဲ့ဦးဇင်းကြီးကနားမလဲဘူးဒါကြောင့်သူတို့တဲ့ရတော့သိမပြောလို့ကြပါဘူးနော်ဆရာတော်ဗျာဆရာတော်ဗျာတပည့်တော်အနတ္တဆိုတာကိုရှင်းရှင်းလင်းလင်းမသိတယ်ပါဗျာနေတိုင်းကြုံတွေ့နေရတဲ့ပြုလုပ်နေရတဲ့အရာတွေတဲက အရာတွေကိုအနတ္တအနေနဲ့ဘယ်လိုရှုမြင်ပါမလဲဖေ။သူကတကယ်အနတ္တကတော့ခုနကယုတ်တိနန္ဒီတိမအနတ္တဉာဏ်မြင်ဆိုင်ပါတယ်နော်။နာနာဓာတုယောဝိနိဘုံစိတ်တောကနဝိနိဘောဂေကတိအနတ္တလက္ခဏာယထာဝသရတတောဥပဋ္ဌာတိအတိအတိသောယုတ်တဏ္ဍတ်တွေကိုတလုံးစီတလုံးစီခွဲခြားစိတ်ဖြာပြီးတော့ဉာဏ်နဲ့ရှုပွားသုတ္တနိုင်ပါမှအနတ္တဉာဏ်အမြင်သည်ပေါ်လာပါတယ်ဒါကသမာဓိကြရှိပါတယ် ဒီတော့ယုတ်တုံယုတ်ခဲနံတုံနံခဲခေါ်တဲ့ယုတ်ခနဲ့နံခနဲ့နော်ဒါတွေကိုပြုတ်ကွဲသွားအောင်ရှုရတယ်နံယုတ်နံအစဉ်တန်းအတုံးခဲယုတ်နံလုပ်ငန်းကိစ္စအတုံးခဲယုတ်နံအပေါင်းအစုအတုံးခဲဆိုလိုတာကယုတ်တင်နံတွေဟာသူတို့တစ်ခုနဲ့တစ်ခုမတွဲပါဘူးစိတ်တွေကြတော့နံတရားတွေကစိတ်တခဏတစ်ခုပြီးမှတစ်ခုဖြစ်တယ်နှစ်ခုပြိုင်တူမဖြစ်ဘူးယုတ်တင်မှာကတော့ပြိုင်တူဖြစ်တာတွေလည်းအများကြီးတက်တန်းကလည်းစိတ်တခဏ၁၈ချက်အသက်ရှည်တော့ နည်းနည်းလေးသူကစိတ်တခဏတိုင်းရဲ့ဥပကလာတိုင်းထိကလာတိုင်းဘင်္ဂလာတိုင်းမှာယုတ်တွေကဖြစ်နေတာတွေလည်းရှိတယ်။တချို့ကဥပကလာမှာဖြစ်တယ်တချို့ကထိကလာမှာဖြစ်တယ်စသဖြင့်ဒီလိုရှိတယ်။အဲဒီတော့အဲဒီယုတ်တွေနံတွေကဥစ္စာမျိုးတစ်ခုကိုလိန်ထားသလိုဖြစ်နေတာ။အဲဒါကိုညာနဲ့ခွဲခြားစိတ်ဖြာပြီးပြိုကွက်တော့ခဏပစ္စုပန်ဆိုင်အောင်မကြည့်နိုင်သေးရင်တော့အနတ္တညာမြင်မပေါ်ပါဘူး။ဒါကြောင့်အဲ့ဒီယုတ်တဲ့အနန္တတွေကိုသေချာသိအောင်ခုနကလိုလုပ်ငန်းခွင်မှာအစဉ်စနစ်တကျ တမာတိထူထောင်ပြီးတော့ပြုလုပ်ပေးရပါတယ်။ယုတ်တိခြင်းဓာလေးပါရှိရတယ်၊နန္တိခြင်းဝေဒနာကသုံးဖို့အတိစိတ်ကသုံးဖို့ဝိညာဉ်ကသုံးဖို့ဖတ်တာကစပြီးဒီလိုပဲသိသိရတယ်။အဲဒီတော့ဖတ်တာကသိသိသိသိဝေဒနာကစသိသိသိသိအတိစိတ်ကပဲစသိသိသိသိအကုန်လုံးစိတ်တခဏအတွင်းမှာတည်ရှိနေတဲ့ယုတ်တိနန္တိကိုဝိသိစဉ်အတိုင်းအကုန်လုံးမြင်အောင်သိသိရတယ်ဝိသိမအလွတ်ဖြစ်တဲ့ဘုံဉာဏ်တရားတွေကိုလည်းအကုန်လုံးသိသိရပါတယ် အဲ့ဒီခံကြတော့မှအနတ္တဉာဏ်ပြင်ကပေါ်မှာပဲအဲ့ဒီအစဉ်တည်းတပိတော့ကမရှိနိုင်သေးဘူးတပိတော့ကအနတ္တရှုကျင်နေဆိုရင်တော့မှန်းဆပြီးတော့ပဲရှုပြီးတော့ဆရာတော်ပြဝိပဿနာရှုတဲ့အခါမှာဈဉ္ဉံလျှောက်ပြီးတော့ရှုတာ哦抓ဆောင်လွှဲလွှတ်ချဖိလို့ရှုတာက ဈဉ္ဉံလျှောက်တဲ့အခါမှာပုံမှန်ဘဲလှမ်းပြီးတော့လျှောက်တာလားဖြည်းဖြည်းချင်းရွေ့ပြီးတော့ရှုရမှာပါလားဗျာအဲ့ဒါကတော့မိမိရဲ့အရေးချင်းပုံမူတည်ပါတယ်နော်လက်ကျင်မှာများရင်တချို့ကတော့ပုံမှန်လျှောက်လဲရှုလို့ရပါတယ်လက်ကျင်မှုအားနေတဲ့ပုဂ္ဂိုလ်တော့ဖြည်းဖြည်းလေးသွားဖြည်းဖြည်းရှုရတယ်အဲ့တော့ကြွတဲ့အခါမှာဖြစ်ပေါ်တဲ့ရုပ်မရှုခင်တည်းကကိုယ်ရုပ်တည်နေတယ်ကိုသိသိနေရတယ်ညာနဲ့ပန်းချယူရတယ် ပန်းချယူလို့အောင်မြင်ပြီဆိုတဲ့ခါကျတော့မှခြေတော့ကြွလိုက်တဲ့အခါဖြစ်ပေါ်နေတဲ့ဒီကိုယ်လုံးရှိတဲ့ရုပ်ကိုချူရတာပေါ့ခြေတော့မှလည်းချူရတာမဟုတ်ဘူးခြေတော့ကိုရှင်းတွန်းလိုက်လွှဲလိုက်တဲ့တွန်းလိုက်တဲ့ဆွဲလိုက်တဲ့နေရာမှာဖြစ်ပေါ်တဲ့ယူဆောင်လိုက်တဲ့နေရာမှာဖြစ်ပေါ်တဲ့ရုပ်ခြေတော်ချင်းမတိအောင်လွှဲလိုက်တဲ့အခါဖြစ်ပေါ်တဲ့ရုပ်ရှေ့ကိုတိုးလိုက်တဲ့ရုပ်စသည်ဖြင့်လှုပ်ချလိုက်တဲ့ရုပ်ဖိလိုက်ထိတဲ့နေရာမှာဖြစ်ပေါ်တဲ့ရုပ်ဖိလိုက်တဲ့နောက်တလန့်နှံမှုဖိလိုက်တဲ့အခါဖြစ်ပေါ်တဲ့ရုပ် တကူလုံးကိုသူကခြုံရှုရတာပေါ့ဆိုလိုတာကတော့ဒါကသမုဒိသစ္စာတွေကနေနားလည်လက်အောင်တော့ပြောရတာတကယ်တော့ဇက်တဲ့ကြွတဲ့ခမကယုတ်ဒီကလည်းမကြွခင်တည်းကယုတ်ဒီကသူ့ဘာသူဖြစ်ဖြစ်ဖြစ်ဖြစ်ကြွတဲ့ယုတ်ကဟိုဘက်ကမပြောင်းပါဘူးသူတခုဆိုတခုမပြောင်းဘူးဒါပေမဲ့နားလည်လက်အောင်တော့ကြွဆောင်လွှဲလှုပ်ဖိချဆိုပြီးဒီလိုအထက်ကရာများကစိတ်စိတ်ရှုခြင်းလို့ဒါသင်ပေးတာပဲတကယ်တော့အဆက်မပြတ်မြင်အောင်ရှုနေရပါတယ်အဲ့ဒီရှုကကတော့သူက ရှုနေကြပုဂ္ဂိုလ်ကတော့ရှုလို့ရပါတယ်အစသမားကတော့ဘာမှမသိတဲ့ပုဂ္ဂိုလ်တော့သိမလွယ်တော့အစပိုင်းမှာတော့ဖြည်းဖြည်းရှောက်ရတော့နောက်ပိုင်းတော့ပုံမှန်ရှောက်ရင်လည်းသိပါတယ်ဝိပဿနာရှုလို့ရှိရင်မြင်ရတဲ့အမြင်ကိုရှုတာလား မွားနေတဲ့အခါမှာဖြစ်နေတဲ့ရုပ်နာကိုရှုတာမှာအဲ့လိုဓာတ်ဟိုစားပြီးတော့မှပူွားတဲ့အေးသွားတဲ့ချိုးွားတဲ့ကောင်းသွားတဲ့အဲ့ဒီတိတဲ့စိတ်ကိုရှုရတာပါဗျာတော့အကုန်လုံးရှုရအကုန်လုံးရှုရနော်အကုန်လုံးရှုရတယ်ဆိုတဲ့ဥစ္စာကသူကဒီကိုယ်အစင်းနဲ့ကိုယ်လိုက်လို့ပါနော် ဒီကစားလိုက်တဲ့အစာကအစာရင်းနဲ့ရောက်ရင်လည်းသူကဥဒိစ္စယုတ်ပဲဒီယုတ်တွေကိုကိုကငကိုရီကရှုထပ်တတ်ဖို့လိုတာပေါ့ပကံနဲ့ရှိတော့ကလည်းဥဒိစ္စယုတ်ပဲဒီပိုက်ထက်ရောက်လည်းရောက်စမှာဥဒိစ္စယုတ်ပဲခန္ဓာကိုယ်မပြန်သေးခင်ဒီအစာဟာရမှာတည်ရှိတဲ့ဓာလေးပါးကိုသိသိလိုက်ရင်အလုံးကကလအမှုန်တွေပဲကလအမှုန်တွေမှာတည်ရှိတဲ့ကလတွေကိုဓာတ်ခွဲလိုက်ရင်သဘောတရားရှိကိုရှုခွဲမှာပါတဲ့ဒီဇောကနောက်ကလတစ်ခုဖြစ်အောင်စင်ကစင်ကကျေစုပြုတ်နေတာဒါကဟာရဇယုတ်မဖြစ်ခင်အပိုင်းကိုပြောတာအဲ့ဒီမှာ စာရင်ပေါင်းချိန်မှာဇိဝိတနိမကကလခေါ်တဲ့ယုတ်ကလတိအများကြီးအဲဒီဇိဝိတနိမကကလကထဲမှာပါတဲ့ပါစကဒေဇောလို့ခေါ်ဆိုတဲ့ဒေဇောဓာတ်ကဒီယုတ်ကလတိမှာရှိတဲ့ဩဇာကိုသွားအပိထောက်ပါလိုက်တဲ့အခါဒီကလတိကစင်ငယ်စင်ငယ်အာရဇယုတ်တွေကိုထပ်ဖြစ်စေတာဒီဖြစ်စဉ်ကိုကိုကငဘောတဲ့ကရှုထားပြီးဖြစ်ဖို့လိုတယ်အဲ့ဒီဖြစ်စဉ်ကိုမရှုတတ်သေးပဲနဲ့ကိုကစားတဲ့ခါမှာစားတယ်စားတယ်စားတယ်စားတယ်အဲ့လိုသွားလုပ်နေတယ်တော့ဘာမှနားလည်မှာမဟုတ် အဲ့ဒီလိုရှုတတ်တော့သူကရုပ်ကိုရှုတတ်ပြီရုပ်ကိုရှုတတ်လို့ရှိရင်မိမိကနာမ်ကိုလည်းပြောင်းရှုလို့ရတယ်နာမ်ကကြိုက်တဲ့နာမ်ရှုလို့ရတယ်အယတသိအယတသိတဲ့စိတ်စိတ်တွေရှုလို့လည်းရတယ်အနန္တိအနန္တိတဲ့စိတ်စိတ်တွေဒါသောတတော်ဝိဓိနာတရားတွေရှုလို့ရတယ်ဆုံးကိုမြင်တဲ့ခါသက္ကုတော်ဝိဓိဒါရှုလို့ရတယ်အကုန်လုံးကိုကြိုက်တာကိုရှုလို့ရပါတယ်ဒါမဆောလို့ပါဘူးအားလုံးရှုရတယ်အကုန်လုံးမရှုခဲ့ရင်နိဗ္ဗာန်မရဘူးဘုရားကအတိအကျဟောထားတာကိုတစ်ခုပြီးတစ်ခုအကုန်လုံးလိုက်ရှုနေရတာပဲတိုးတော့ခုနက ဒီနေရာမှာနမူနာလေးတစ်ခုဘုန်းကြီးဒီဥစ္စာနဲ့ပတ်သက်လို့ပြောကြပါတယ်နော်အရိယပုဂ္ဂိုလ်တွေမှာဟိုဒက္ခိဏဝိပင်ကသုတ်တာမှာသောတပန်ပုဂ္ဂိုလ်လည်းအလှူဒါနပြုလို့ရတယ်ဆိုတော့သောတပန်ပုဂ္ဂိုလ်ဆိုတာ message ကလေးတစ်ချက်ပဲဒီစိတ်ကလေးတက်ခဏတစ်ချက်မှရှိနေတဲ့ဒီပုဂ္ဂိုလ်ကိုဘယ်လိုလှူမလဲအဲ့ဒါနဲ့ပတ်သက်လို့ဝတ္ထုဇာကြောင်းလေးတစ်ခုရှိပါတယ်နော်ဒီချိန်မှာကိုရိုလေးတစ်ပါးကဝိပဿနာရှုနေတယ် ရုပ်တဏ္ဍာနေလည်းဟုတ်တိုင်းမှသာသိပါပြီအကြောင်းတရားတွေလည်းဟုတ်တိုင်းမှသာသိပြီအကြောင်းတရားတွေကတရုပ်နာတွေကိုလည်းအနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးတန်တင်ပြီးသူကတူတူညီရှုနိုင်တဲ့ပုဂ္ဂိုလ်ဒါပြည့်တဲ့ချိန်မှာပြဿနာကဘာဖြစ်လာလဲဆိုတော့နားထဲမှာပြီးယိုနေတယ်နားထဲမှာပြီးတယ်နေတဲ့အခါကျတော့နားကသိကြိုက်တော့နားကြိုက်တဲ့ဓာတ်ချက်ကြောင့်ဝိပဿနာအရှုတော့သိမရဖြစ်နေတယ်ထိုနေ့မှာဒီနေ့မှာတော့ဘုရားရှင်ကလောကကိုဒီနေ့ဘယ်ပုံကိုယ်ကြီးကြွထိုင်မလဲဆိုတာလှမ်းပြီးကြည့်လိုက်တယ်ကြည့်လိုက်တော့ဒီဟန်တော်လေးအာယုန်ထဲမှာပေါ်လာတော့ မြတ်စွာဘုရားကဆက်ပြီးဆင်ញင်ကြည့်လိုက်တဲ့အခါဒီအဟံတော်လေးဟာဒီလေးသောတပန်ပြီးမယ်ဘယ်ပုံဘယ်ပန်းတီးမယ်ဆိုတာကိုလှမ်းကြည့်လိုက်တော့မြင်တယ်မြင်တဲ့အတွက်ရှေ့ခေတ်ယဉ်ကျေးမှုအရာကတော့ဘုရားရှင်ရှိနေခဲ့ရင်ဘုရားရှင်ကတော့ဥတိုက်ပြီးမှမိလို့ဆုံးခံသွားကြတယ်ဒါကဓမ္မတာပဲဒီယဟန်တော်လေးလာပြီးတော့ဘုရားရှင်ကိုဥတိုက်လိုက်တဲ့အခါမှာဘုရားရှင်ကခေတ္တယဟန်ဒီနေ့တင်မကရလေတော်ကိုဆုံးခံသွားပြီးတော့ဆိုပြီးတော့အမိတ်ရှိလိုက်တယ်အရှင်ဘုရားဘာဖြစ်လို့လဲဘာဖြစ်လို့တပြီးတော့သွားရမလဲ ဘယ်တော့မှဒီလိုမပြောဘူးဒါယဉ်ကျေးတဲ့ပုဂ္ဂိုလ်ဘုရားကသိလို့ခိုင်းနေတာသွားမယ်ဘာမှတခွန်းမှမပြောဘူးဟိုချပြီးတဲ့မကရလေတော့ဆုံးခံသွားလိုက်တာပဲသွားလိုက်တဲ့အခါကျတော့အဲ့ဒီနေ့မှာမကရလေထုံးမှာလေထုံနေတဲ့ယောက်ျားတစ်ယောက်ကပဇွန်လုံးဟင်းနေချက်ထားပဇွန်လုံးဟင်းနေချက်ထားတဲ့အချိန်ခါကျတော့ အချိန်မကြာသေးတော့သူကဟင်းခမင်းဟင်းတွေချက်ပြီးတော့ကြက်တော့သူကအချိန်တော့စားဖို့အချိန်ကစောနေသေးတော့သူဆင်းပြီးလက်ထွန်နေတယ်လက်ထွန်နေတော့ဒီကိုရိုလေးကိုမြင်လိုက်တော့သူစိတ်ထဲဘယ်လိုစဉ်းစားလဲဩတခါတည်းမှာငါအလှူပဝုထုကရှိတယ်အလှူကံပုဂ္ဂိုလ်ကိုမတွေ့ရဘူးတခါတည်းအလှူကံပုဂ္ဂိုလ်ကိုတွေ့တယ်ငါမှလှူပဝုထုကမရှိတော့မလှူလိုက်ရပြန်ဘူးဒီနေ့တော့ငါမှလှူပဝုထုလည်းရှိနေတယ်အလှူကံပုဂ္ဂိုလ်လည်းကြွလာပြီဒီတော့ဒီနေ့ငါလှူမယ်ဆိုပြီးတော့ဒီကိုရိုလေးကိုရိုးသေးသေးနဲ့ သူ့တဲဘောကိုပိတ်ဖိတ်ပြီးတော့နေရာလေးဗာလေးတေချာခင်းပြီးတော့ဆွန့်လှူတာပစုံလုံးဟင်းလှူလိုက်တယ်လှူလိုက်တဲ့အချိန်ကမှဒီကိုတော်လေးကဆွန့်စားရင်းနဲ့ဒီနာပြည်တွေအကုန်လုံးပေါက်ပြီးထွက်သွားတာပေါက်ပြီးစီးကြသွားလိုက်တဲ့အခါကျတော့နားကြိုက်တာတက်တာသွားတယ်အဲ့ဒီတက်လာတဲ့အချိန်ခါမှာဒီကိုရောကအဲ့ဒီရုပ်တွေနဲ့နေပြန်သိသိတဲ့အကုန်လုံးပဲရုပ်နာနေသိသိပြီးတော့စာရင်းတွေပဲရုပ်တွေနာနေသိသိပြီးတော့အကြောင်းတန်းလေးတွေကတရုပ်နာနေကိုအနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးတန်းတင်ပြီးရှုလိုက်တာ စားနေတော့မှပဲသောတပတိမညာဖုန်ညာဆိုက်သွားတယ်။သူကယုံနာအလုံးကို ရှုရပါတယ်။ဟုတ်တယ်မလား။မရှုတတ်ခင်တော့နည်းနည်းနည်းနည်းရှုပေါ့ဒါကတော့ရှုတတ်သွားပြီဆိုအကုန်လုံးရှုတတ်ရင်တော့အကုန်လုံးကိုပဲအနိစ္စဒုက္ခအနတ္တလက္ခဏာတွေသုံးတတ်တင်ပြီးတော့ရှုရပါတယ်။ဒါကြောင့်အဲ့ဒီလိုပုဂ္ဂိုလ်မျိုးကြတော့သူကသောတပန်သောတပတိမဲ့ပုဂ္ဂိုလ်လှူတာလည်းဖြစ်တယ်သောတပတိဖို့ပုဂ္ဂိုလ်ကိုလှူတာလည်းဖြစ်သွားတယ်။မစိတ်တဲ့ခဏတခုမှသူကအလှူခံအနေနဲ့စားနေတာပဲ။ ဒါပေမဲ့ဒီနေရာမှာဘုန်းကြီးဆက်ပြီးတော့နည်းနည်းလေးပြောချင်ပါတယ်မိကုန်းနေတာကြည့်တော့မေးကြနော်ဘုန်းကြီးမိတ်ဆွေတစ်ပါးကပြောဘူးတယ်ဘုရားသာခုနေထင်ရှားရှိခဲ့ရင် तू မိကုန်းတစ်ခုမေးကြည့်ချင်တယ်တဲ့ဘာမိကုန်းအရှင်ဘုရားမေးမလဲအဲ့ဒီပဇွန်လုံးကမျက်လုံးနှလုံးရှေ့တဲ့မှာရှေ့တယ်ရှေ့တဲ့မတော်ပဲနဲ့ तू ဘာဖြစ်လို့ဘေးဆောင်သွားအဲ့ဒီမိကုန်းကို तू ဘုရားမေးကြည့်တယ်ဆိုပြီး तू အဖြစ်ဒါကြောင့် မေးတယ်နဲ့မေးဖို့တော့မေးရပါဘူးအာရှင်ဗျာအမ်ဖြစ်တည်ပြက်ဆိုတဲ့အထဲမှာပြက်ကအကြောင်းတရားဖြစ်ပြီးတော့ဖြစ်ကအကျိုးတရားဖြစ်နိုင်လားမသိဘူးဟုတ်ပါဘူးအလုံးကအကျိုးတရားလည်းရှိတယ်အကြောင်းတရားလည်းရှိပါတယ် အကြောင်းပဲဖြစ်ဖြစ်အကျိုးပဲဖြစ်ဖြစ်ဖြစ်ပြီးတာနဲ့ပြတ်တာပဲဒါသူတို့ရဲ့ဓမ္မတာပဲဘာကြောင့်လဲဟိုဘက်ကတဟိတုအနိစ္စသုတ်တံစသည်ဖြင့်ဘုန်းကြီးတို့ခန္ဓာဝကတန်ယုံပါဠိတော်စတဲ့ထထသုတ်တံဒီမှာပြန်လဲအတိအကျဟောထားပါတယ်နော်ယောပိဟိတုယောပိပစ္စယရူပရူပံဘိကဝေအနိစ္စယောပိဟိတုယောပိပစ္စယရူပတဥပါဒါယသောပိအနိစ္စောအနိစ္စတံဘုဒ္ဓံဘိကဝေရူပံ ကုတော်နေဆံဘဝိတ္တိခြေသားရန်တို့ယုတ်တရားသည်အနိစ္စပဲဖြစ်ပြီးပြည့်နေတဲ့အနိစ္စပဲ။ဘာကြောင့်လဲ။ယောပိဟေတုယောပိပစ္စယရူပတဥပါဒါယယုတ်တရားကိုဖြစ်ပေါ်စေတတ်တဲ့တည့်ရဖြစ်စေတတ်တဲ့စနကအကြောင်းတရားလည်းရှိတယ်။အပိထောက်ပံ့နေတဲ့ဥပထမကအကြောင်းတရားတွေလည်းရှိတယ်။အဲဒီအကြောင်းတရားတွေကိုတိုင်ကအနိစ္စဖြစ်နေတယ်။ အနိစ္စတရားကြောင့်ထင်ရှားဖြစ်ပေါ်လာရတဲ့ဒီယုတ်ဒီဘယ်မှာနိစ္စဖြစ်နိုင်ပါမလဲဆိုပြီးတော့ဒါဒီလိုခေါ်တာဒီတော့အတိတ်ကထူထောင်ခဲ့တဲ့ခုနကကမ္မဇယုတ်အတွက်ဆိုကြစို့နော်အတိတ်ကထူထောင်ခဲ့တဲ့ဒီကမ္မဇကံကြောင့်ဒီမှာကမ္မဇယုတ်တိကဖြစ်တယ်အဲ့ကံကသူကတရားဖြစ်သင်္ခါရနဲ့ကံကတရားဖြစ်စေတတ်တဲ့စနကအကြောင်းဒါပေမဲ့ဒီစနကအကြောင်းမှသူကအဝိဇ္ဇာတနာဥပါဒံပါမသူကဒီသင်္ခါရကံကအကျိုးပေးနေတယ်ဝိဇ္ဇာတနာဥပါဒံမရှိခဲ့ရင်အကျိုးမပေးတော့ဘူး ဒါကြောင့်အဝိဇ္ဇာတဏဥပါဒဏ်တွေကအပိထောက်ပံ့တဲ့အကြောင်းတွေပဲအဲ့ဒီအပစ္စတယံဖြစ်စေတဲ့စရဏကအကြောင်းပဲဖြစ်ဖြစ်အပိထောက်ပံ့နေတဲ့ဥပါဒံကအကြောင်းပဲဖြစ်ဖြစ်အကြောင်းတရားတွေကိုယ်တိုင်ကအနိစ္စဖြစ်တယ်ဒီလိုဆိုလိုတာကလေးလေးကိုယ်ကသဘောပေါက်မှာပါတွေ့တာမှုတွေရှိမယ်ဒီတွေ့တာမှုတဏကတစ်သလုံးမသိမချင်းအကုန်လုံးဇက်တက်ဖြစ်နေတာမဟုတ်ပါဘူးတခါတည်းကကာမှုကုသိုလ်စိတ်တွေလည်းဖြစ်မယ်တခါတည်းက ဒေါသတွေလည်းဖြစ်မယ်တခါတည်းအိတ်တမိစိလည်းဖြစ်မယ်သူကအနိစ္စပဲမမြဲပါဘူးဒီတော့အတိတ်မှာထူထောင်ခဲ့တဲ့ဒီဝိဇာရဏဥပါဒသင်္ခါရကံဆိုတဲ့ဒီအကြောင်းတရားတွေကလည်းအနိစ္စပဲဒီအနိစ္စတရားကြောင့်ထိရှားဖြစ်လာတဲ့ဒီဘက်ကရုပ်တည်နာနေရဘယ်တော့မှအနိစ္စမဖြစ်နိုင်ဘူးသူကအနိစ္စပဲဒါကြောင့်သူတို့ရဲ့ဓမ္မတာပဲအကြောင်းဟာလည်းဖြစ်ပြီးပြတဲ့အနိစ္စပဲအကျိုးတရားတွေဟာလည်းဖြစ်ပြီးပြနေတဲ့အနိစ္စတွေပဲအဲ့ဒီအနိစ္စကိုမြင်အောင်ကြည့်ရတာပါအဲ့တော့ဒီဥစ္စာကသူ့အကြောင်းကပြိဿသမုပ္ပါပဲနော် ပရိစ္ဆေသမုပ္ပါကိုလေ့လာနိုင်မှတိကျအကြောင်းတရားကိုသဘောပေါက်ပြီးတော့ဟောဟိုဟွာဟိုနေ့ကဟောရတဲ့တဲမှာဒီရှေ့စိတ်ကိုနောက်စိတ်ကကြည်10កောက်ပြန်လောက်တောင်ပြန်ကြည်တယ်ဆိုရင်ဘုံတခြားဓွာရတွေက ဒီဟိုဟာမနတိကာရမထားရတာလားဒီဟိုဂယုတော့မဆိုင်ထားတာလားဒီထဲမှာပဲအာယုံကစူးနေလို့စေကောက်ပြန်လှန်ပြန်ကြည့်နိုင်တာသူကဒီလိုပဲကလေးဒီချိန်ကမှတမာရီကအကောင်းနေနော်တမာရီကအကောင်းနေတော့ကိုယ်ကြိုက်တာကိုရွေးချယ်ခွင့်ရှိပါတယ်ဒီတော့အရှုကအာယုံကဘယ်စိတ်ကိုရှုတယ်ဆိုကြပါစို့နှုတ်ကခုနကဟိုမှာထားထားတာကတော့အရှုကအာယုံကနံပါတ်1ကရုပ်ကိုထားထားတယ် နံပါတ်1ကယုတ်တရားတွေကိုကအနိစ္စလို့ရှုတယ်နံပါတ်2ကျတော့အနိစ္စလို့ရှုနေတဲ့ဒီဇောဝိတိစိတ်အစဉ်ကိုသာနံပါတ်2စိတ်ကနံပါတ်1စိတ်ကိုပြန်ရှုတာနံပါတ်1နံပါတ်2ဇောဝိတိကနံပါတ်1ဇောဝိတိစိတ်အစဉ်ကိုပြန်ရှုတာနံပါတ်3ကနံပါတ်2ဇောဝိတိစိတ်အစဉ်ကိုပြန်ရှုတယ်ဒါကတော့သူကအဲ့ဒီဝိပဿနာဇောကိုပဲပြန်ရှုတာဆိုလိုတာကတခါတည်းရန်ဒီဝိပဿနာကိုပို့ပြီးနှစ်သက်တဲ့သဘောပဲရှိတတ်တယ် မိမိဝိပဿနာရှုလို့ကောင်းရင်ဝိပဿနာဉာဏ်ဒီပုံမှာတွေ့တာမှုတွေကဖြစ်နေတယ်ဒီတွေ့တာမှုကိုမဖြစ်အောင်ပြန်ပြီးတော့ရှုခိုင်းတာပဲအဲ့ဒီတွေ့တာမှုဖြစ်ခင်အဲ့ဒီတွေ့တာမှုဖြစ်နေတဲ့ဝိပဿနာဉာဏ်ကဘဝတည်းကိုဖြစ်စေနိုင်တဲ့စွမ်းအားရှိနေပါတယ်ဒီလိုဒီစွမ်းအင်တွေကိုကိုယ်ကိုမိမိကလက်ကျင့်နေတာအဲ့တော့ဒီအရှုကအယုံကကိုယ်ရုပ်ထားတယ်ရုပ်ထားတဲ့အခါကျတော့ဒီရုပ်နဲ့ပတ်သက်လို့တော့ကိုယ်ဆယ်စင်းအထိဆယ်ဝိထိအထိကိုယ်ဇက်တဲ့အရှုခိုင်းနေတာ အကယ်၍ဒီအရှုကအယုံကမိမိနံကိုထားမယ်ဆိုလို့ရှိရင်ရပါတယ်ဒါကတော့ကိုကြိုက်တာကိုရှုလို့ရတယ်သို့တော့ဒီမှာကတော့သူကရူပတ္တကနဲ့အရူပတ္တကရှုနည်းနီးစနစ်ကိုသာသူကဖော်ပြနေတာပါတာမန်ရိုးရိုးဒီလိုမျိုးဟိုအလုပ်တော့လုပ်လာဆိုတော့အဲ့လိုမျိုးတော့လုံးဝမဖြစ်ဘူးပေါ့နော်ဖော်အဲ့ဒါကတော့တိတ်မလွယ်တာဘူးပေါ့လေခုနကထေရီကတို့လို သင်္ခါရုပ္ပကညံအောင်ယံညံကိုရောက်အောင်ရှုထားနိုင်ရင်တော့ဖြစ်ပါတယ်အလုံးလုံးရင်းနဲ့လည်းရှုလို့ရတယ်ကိုကအဲ့ဒီလောက်အစိမ့်မှမရောက်ရင်တော့သိမ့်မလွယ်လောက်ဘုံနောက်တစ်ခုကကြတော့ဟောဟိုနေ့က Tina နဲ့ Steven ပေးွား Tina နဲ့ Steven ပေးွားတဲ့စာရွက်ထဲမှာလေအစာအစာပိုင်းဒီကနေစဟိုကနေစဆိုစားတဲ့နေရာနှစ်နေရာနှစ်နေရာထားရတယ်ဘုံတနေရာအနာပါနာအစာနောက်တနေရာဓာတ်ကြီးလေးပါးနဲ့စားတယ်ဆိုတော့အဲ့နှစ်ခုက တစ်ခုကဒီဟိုတမထကနေစပြီးမှဝိပဿနာပြောင်းနောက်ဓာတ်ကြီးလေးပါးကြတမထကြီးပဲတက်တက်သွားတဲ့လမ်းအဲ့လိုမျိုးလားသူနှစ်ခုလုံးကတော့ပုဂ္ဂိုလ်ရဲ့ဆန္ဒလိုက်လို့ပါနော်ဥမာဘုန်းကြီးခဏခဏပြောခဲ့တဲ့သူတိမသုဒ္ဓမလာတဲ့ယန္နာမထေရကြီးတွေကြတော့သူတို့ကခက်မြမြန်ယန္နာဖြစ်ခြင်းတယ်ဒီဇန်သမဒတွေကိုထူထောင်နေခဲ့ရင်ရက်ကတိတ်ကြတော့မယ် ရက်ကသိကြသွားလို့ရှိရင်လည်းအချိန်သိကုန်တာပဲဒီတော့ခက်မြက်မြန်ကိုယဟန္တာဖြစ်ခြင်းနဲ့သိခြင်းတရားကလည်းစိတ်မချရအောင်ဒါကြောင့်သူတို့ကဓလိဘကနေသွားတယ်ဒါသူတို့ဆန္ဒပဲဓကမထကနေစရှုလိုက်တော့ဒီဓကမထကနှစ်ဖက်ရပါဓလိဘဖြစ်တမာတိထထောင်လိုက်တဲ့အချိန်ခါမှာယုတ်ကလတ်တွေကိုမြင်တဲ့အစဉ်ရောက်လို့ယုတ်ကလတ်တစ်ခုတစ်ခုအတွင်မှာတည်ရှိတဲ့ဓလိဘကိုညာနဲ့ပိုင်းခြားယူပြီးရှုနေပြီဆိုရင်အဲ့ဒီအစဉ်ကသမထမှာနောက်ဆုံးအစဉ်ပဲ ဝိပဿနာမှာအစဆုံးဆင့်ပဲဒါကြောင့်ဒီဓာလိဘကဓကမထံကသမထနဲ့ဝိပဿနာနှစ်ခုသူကပွန်ကူတရာပဲသမထလည်းမြည်တယ်မြည်ပြီးနေအဲ့ဒီသမထကဥပစရသမာတိဆိုပြီးအထက်ကရာကသတ်မှတ်တယ်ဥပစရသမာတိဆိုတာကဇန်နဲ့ကပ်နေတဲ့သမာတိကိုဥပစရသမာတိလို့ခေါ်ပါတယ်ခုဒီဓကမထလည်းသင်္ကန်းနေပြီးကလတ်တစ်ခုအတွင်းမှာတည်ရှိတဲ့ဓာလိဘကိုညာနဲ့ရှုနိုင်မြင် ဇန်ဆိုင်မလားဆိုတော့ဇန်ဘလို့မှမဆိုင်နိုင်ဘူးမဆိုင်နိုင်တဲ့အတွက်တကယ်ဥပ္ပစရသမာဓိအစစ်မဟုတ်ဘူးဇန်နဲ့ကပ်နေတဲ့သမာဓိကိုတော့ဥပ္ပစရသမာဓိလို့ပြောတာကကပ်စရာဇန်ကမရှိဘူးဘာဘလို့မှမရတာဒါပေမဲ့ဇန်နဲ့ကပ်နေတဲ့သမာဓိနဲ့ဒီဓကမထံကနေပြီးတော့ကလတ်တစ်ခုတည်းမှာတရှိတဲ့ဓာလေးဘက်ကိုရှုနိုင်တဲ့သမာဓိဒီနှစ်ခုသည်သမာဓိဒီဂရီစံချင်းချင်းတူညီတဲ့အတွက်တင်စားပြီးတော့သတိသူပစာလို့ဘုန်းကြီးတို့စာကသုံးပါတယ်တင်စားပြီးတော့မှသူ့ကိုလည်းဥပ္ပစရသမာဓိလို့ပြောတာပါ တကယ်တော့သူကခဏိကသမာဓိဆိုတာအဲ့သမာဓိပါကလခဏိတစ်ခုမှတည်ရှိတဲ့ deliver မှာအာယုံကကက်ကက်သွားတာရှုရှုရှုလို့ရတာအဲ့ဒီသမာဓိကိုခဏိကသမာဓိခေါ်ရတယ်ပဲညံအစဉ်ရောက်သွားတဲ့ခါကျရင်ဒီဇန်တွေကိုပြန်ပြီးတော့ဦးစားပေးပြီးတော့ရှုရတယ်ဆိုရင်ဒီဒုတိယတက်ကြီး၄ပါးနဲ့စရှုခဲ့တဲ့လူကအဲ့အဲ့မှာကျတော့ဇန်မရှိတော့ကိုယ်တက်တာကိုရှုပဲ ရုပ်ကြိုက်လဲရုပ်ရှုနာမ်ကြိုက်လဲနာမ်ရှုပေါ့ကိုကြိုက်တဲ့ရှုလို့ရတဲ့နာမ်တရားပေါ့ဆိုလိုတာကတော့ကမ္မောစရနာမ်တရားပဲရတယ်သကုဒ္ဒရာကြိုက်လဲသကုဒ္ဒရာနာမ်တရားရှုသောတဒ္ဒရာကြိုက်လဲသောတဒ္ဒရာကဏ္ဍဒ္ဒရာဇေဝဒ္ဒရာကာဒ္ဒရာဒါပဲတော်တော်ဘုန်းကြီးတို့ကတော့အဲ့ဒီအပိုင်းမှာတော့ဝိပဿနာဇောဝိထိကိုပဲဦးစားပေးအရှုခိုင်းပါတယ်ရှုနေတဲ့ဝိပဿနာစိတ်ကိုဦးစားပေးပြီးအရှုခိုင်းပါတယ် ၄မျိုးလို့တော့အဲ့လိုမျိုးပြောသွားတယ်ဒီသမထအပြင်ဝိပဿနာပြင်ဝိပဿနာကြီးပဲတသက်နောက်နှစ်ခုကတော့တပြည့်တော့မေ့သွားတယ်ဗျာအဲ့နောက်နှစ်ခုကဘာလဲမသိသူကယုဂနတ္တခေါ်တာပေါ့လေယုဂနတ္တဆိုတာကတော့သမထနဲ့ဝိပဿနာဇုံတွဲသွားတာဇုံတွဲဆိုတာကတော့ဇံရတဲ့ပုဂ္ဂိုလ်တွေသာရှုနိုင်ပါတယ်ဒီတော့သူကဇံကသူကအများအားဟိုမှာတန့်ပြီးပေါ်နေတာမဟုတ်ဘူး ဒီဇန္တန်တရားကိုမိမိကအာနာပါနဇံကိုရှုခြင်းအာနာပါနပြန်ပြီးရှုရတယ်ဒါပေမဲ့ဒီချိန်ခါမှာတမာတိကသိကောင်းနေတဲ့ဉာဏ်ကလည်းသိတယ်တော့စိုက်လိုက်တာနဲ့ဒီအာနာပါနနမိတ်ကပြန်တွေ့တာပဲအာနာပါနနမိတ်ကိုတွေ့တာနဲ့အာနာပါနပရမဇံဝင်စားတယ်ပရမဇံကထပြီးတော့ဒီပရမဇံနတရားတွေကိုဝိပဿနာရှုတယ်တခါဒုတိယဇံဝင်စားတယ်ဒုတိယဇံနတရားတွေကိုဝိပဿနာရှုတယ်အဲဒီလိုနိစ္စနစ်နဲ့သူကဇံဝင်စားလိုက်ဇံကထပြီးဝိပဿနာရှုလိုက်ဇံဝင်စားလိုက်ဇံကထဝိပဿနာရှုလိုက်အဲဒီစနစ်နဲ့သွားတာကိုတော့သမထနဲ့ဝိပဿနာဇုံတွဲရှုသွားတဲ့နိစ္စနစ်ပါပဲ နောက်တစ်ခုကတော့ဓမ္မုဒိသမန္တလလားခဏကဥပကိလေသာတွေကိုလွန်အောင်ရှုတာပါဥပကိလေသာတရားတွေပေါ်လာရင်ဒီဥပကိလေသာကိုဥပကိလေသာမှသိနေတဲ့ပုဂ္ဂိုလ်အတွက်ကအဲ့ဒီဝိပဿနာဉာဏ်ကိုလည်းပြန်ပြီးတော့အနိစ္စဒုက္ခအနတ္တရှုတဲ့ဒီအလင်းရောင်တွေကိုလည်းဒီလောကပြောခဲ့သလိုအလင်းရောင်မှာတည်ရှိတဲ့ဓလေပါသိသိပြီးတော့ကလပ်မှုန်တွေတွေ့တဲ့အခါဒီယုတ်ကလေးတွေကိုလည်းအနိစ္စဒုက္ခထပ်ခွဲပြီးတော့ဒီယုတ်သဘောတရားတွေကိုလည်းအနိစ္စဒုက္ခအနတ္တရှုတယ် တွေ့တာမှုနိဂန္တိဖြစ်ခဲ့ရင်လည်းဒီနိဂန္တိကိုပြန်ပြီးတော့အနိစ္စဒုက္ခအနတ္တရှုတယ်အဲ့ဒီရှုလိုက်တဲ့အခါဒီဥပကိလေသာတရားတွေအပေါ်၌သူကဟိုစိတ်ပြန့်လွင့်မှုမရှိတော့ဘူးစိတ်ပြန့်လွင့်နေတဲ့ဥဒိစ္စကိုကျော်လွှားသွားတယ်ကျော်လွှားပြီးတော့မိမိဝိပဿနာလမ်းကြောင်းအတိုင်းရှုနေကြအတိုင်းပဲစိတ်ရှုလို့ရတယ်အဲ့ဒီလိုပုဂ္ဂိုလ်မျိုးဒါကတဗုဒ္ဓိသမန္တပလားဝိကဟလားအဲ့လိုခေါ်ပါတယ်အဲ့ဒီနောက်တစ်ခုကအဲ့ဒါပဲ ကျွန်တော်ဖျားဒီအနောက်ကဓမ္မကြီးတယောက်ရဲ့မိကုံပါဖျားရှင်ဖျားမိဖို့ကြောင့်ကတကယ်ပဲထွက်ပါတော့မယ်ဆိုရင်ပြီးတော့မတို့ဘယ်ကိုဘယ်နေရာမှာ သွားပြီးကြိုးစားအားထုတ်ရပါမလဲဖျားဗမာပြည်ဖိုင်အောင်တော်ရကိုပဲသွားရပါမလားဒီနိုင်ငံမှာတင်ဘယ်နေရာကို သွားရပါမလဲဖျားအဲ့ဒါကတော့ကိုရိုလီနဲ့မေးကြည့်ပြီးတော့ ဒါကြဒကာကြီးတွေကဘုန်းကြီးကိုစိတ်ဆိုးနေဦးမယ်နော်ဒကမကြီးတွေတကယ်လည်းထွက်မသွားတော့တပီတော့မှအာတငယ်ရင်းတယောက် American တယောက်ကသူဒီကို Sunday လာလိုက်မယ်။ तू ကတရားတွေပဲဆွထိုင် तू ကအာဟို9ရက်တို့14ရက်တို့တရားတွေ तू ကတရားတော်တော်ထိုင်တယ်တို့တော့ तू ကကံကံကြီးအကျိုးဆိုတော့မယုံဘူးတဲ့။မယုံတော့ तू တရားထိုင်တဲ့ဥစ္စာတွေက အကျိုးရှိတာကတော့သူနဲ့သူနဲ့တဖြစ်နေအမြဲတမ်းအငင်းပွားကြအဲ့တော့မင်းဖုန်းကြီးလာလေသူသူကဟိုဟိုအင်္ဂလိပ်လိုပြောတာပါသူသူ့ရဲ့ဆရာရှိလာဟိုနေ့ကလာတော့တယ်ရှိလာဆိုတော့ तू ကကံကံကြီးကြောင့် तू လုံးဝလက်မခံဘူးလက်မခံတော့ तू ထိုင်နေတဲ့တရားတွေဟာအကျိုးရှိပါမှာဒါမှမဟုတ်အလကားတဲတဲ့ရေသွင်းလို့ဖြစ်နေတာအဲ့ဒါကတော့နီလမှန်ကန်ခဲ့ရင်တော့အကျိုးရှိတယ်လို့ရှိပါတယ်အကျိုးရှိတယ်လို့ရှိတယ်ဆိုတာက ဒီသာသနာ့ဘအယူဆရှိတဲ့ပုဂ္ဂိုလ်တွေတချို့ရှိပါတယ်တချို့တွေလည်းကံကံရဲ့အကျိုးကိုတော့လက်မခံဘူးသို့တော်လည်းသူတို့ဒီသမထလောက်ကတော့ရှုလို့ရတဲ့အောင်မြင်တဲ့ပုဂ္ဂိုလ်တွေလည်းရှိပါတယ်ဒါကြောင့်သူကဒီသမထပိုင်းအထွတ်ကတော့ကံကံရဲ့အကျိုးကိုမယုံကြည်ပေမဲ့လို့ရှုတဲ့ရတဲ့ပုဂ္ဂိုလ်လည်းရှိမယ်ပါရမီပေါ်မူတည်ပြီးတော့ပေါ့ရှုမရတဲ့ပုဂ္ဂိုလ်လည်းရှိမယ်ဝိပဿနာပိုင်းကြတော့လေမယုံကြည်ဘူးဆိုရင်လည်းအဲ့ဒါတွေကိုမစင်စမ်းနဲ့ငါလက်တွေရှုကြည့်မယ်ဆိုတဲ့စိတ်ထားလေးရှိကြရင်တော့ လုံလောက်ပါတယ်အဲဒီလိုရှုလိုက်လို့သူ့မှာလည်းပါရမီမျိုးစုရှိခဲ့ရင်တော့သူယုံနာကိုသိရင်အကြောင်းတရားတွေကိုဘုန်းကြီးတို့ဘက်ကသင်ပေးလိုက်တဲ့အခါသူလည်းတကယ်အကြောင်းတရားကြောင့်အကျိုးတရားဖြစ်ပုံသိမြင်ခဲ့မယ်ဆိုရင်တော့အဲဒီခါမှာကမ္မတက္ကရာတမ္မာဒိဋ္ဌိညာပေါ်လာပါတယ်။များသောအားဖြင့်တော့သရဝရီဟာခုဒီပုဂ္ဂိုလ်တွေကအလုံးဆိုပါတော့လေဒါဟိုကဲ့ရတာမဟုတ်ပါဘူး။ကံကံရဲ့အကျိုးကိုယုံကြည်တယ်ဆိုပေမဲ့လို့ဒီယုံကြည်ချက်ကမမြဲပါဘူး မမြဲဘူးဆိုတာကသူကကမ္မတက္ကရာသမ္မာတိဉာဏ်ကိုကိုယ်ရမှမရသေးတာဆရာအပြောနဲ့မိဘဆရာသမားတွေရဲ့ဆွဆုံးပတ်မှုနဲ့သာမှန်းဆပြီးယုံကြည်နေကြရတာဒါကြောင့်ဒီယုံကြည်ချက်ကမကောင်းမှုတော့ဘုန်းကြီးမဆိုလို့ဘူးသူတော့အာအမတန်ပြော့ပါတယ်ပြောင်းလဲသွားနိုင်တယ်ပြောင်းလဲသွားနိုင်တယ်ဆိုတာကဘုန်းကြီးတို့နိုင်ငံကိုနည်းနည်းလေးပြန်ကြည့်ပါဘုန်းကြီးတို့နိုင်ငံဟာများသောအားဖြင့်ဗုဒ္ဓဘာသာဝင်တော်တော်များတဲ့နိုင်ငံတစ်ခုဖြစ်တယ် ဒါပြီးတော့ကွန်မြူနစ်ဖြစ်သွားတဲ့ပုံကိုယ်တွေကြည့်လိုက်တော့ဘယ်လိုတွေလဲဆိုတော့လေဗုဒ္ဓဘာသာမိသားစုကမွေးထုတ်လိုက်တဲ့ပုံကိုယ်တွေတော်တော်များတယ်ဒီလိုတော့ကတဝဲကတကကြီးတယောက်ကဆက်ပြီးတော့ဘုန်းကြီးကိုလျှောက်ဖူးတယ်ဒီဗတ်သိန်းကြီးကသူငငယ်တုန်းကသူ့အဖွားကိုသူအမတန်ချစ်တယ်အဖွားကလည်းသူ့ကိုအမတန်ချစ်တယ်အဖွားသင်္ကန်းကြီးမှာအဖွားနဲ့မထိုင်ပြီးတော့ကိုပရိသတ်ကျန်တာစိတ်ကြီးတဲ့ပုဂ္ဂိုလ်ပဲအဲ့ဘယ်လိုလုပ်ပြီးကွန်မြူနတီဖြစ်သွားမှမသိဘူးသူပြောင်းလဲသွားတတ်ပါတယ်ဒါ ပရိစိတ်နဲ့ဆိုတဲ့ကသူဟိုတုန်းကတော့ကံကံအကျိုးကိုဆရာတော်မတွေဆုဆုံးမမှုမိဘဆုဆုံးမမှုနဲ့ယုံကြည်မှုတော့အထိုက်လျောက်ရှိနေပါတယ်။ဒါကြောင့်ဒီယုံကြည်ချက်တွေကအပြော့ပါတယ်။အပြော့တဲ့အချိန်ကကျတော့တော့အထောက်ကူမပြုတ်နိုင်ဘူးလားဆိုတော့အထောက်ကူတော့ပြုတ်နိုင်တော့ပြုတ်ပါတယ်။တကယ်ယုံကြည်ချက်ကတော့ကိုယ်ကရင်သိမှအဲဒီဥစ္စာကကမ္မတက္ကရာတမ္မာတိတိညာမယ်။အဲဒီဥစ္စာကတော့ဘုရားဘာသာရဲ့အခြေခံအုံမြစ်ပါပဲ။ဒါကြောင့်အဲဒီအစဉ်အတိသူ့လည်းပါရမီအထိုက်လျောက်ရှိခဲ့မယ်ဆိုရင်တော့ရှုလို့ရပါတယ်။ အဲ့ဒီခါကျရင်တော့ပုံပြောင်းရင်ပြောင်းသွားတတ်ပါတယ်တပည့်တော်အာနာပါနရှုမှတ်တဲ့အခါမှာတပည့်တော်ဒီအာယုံကိုငြိမ်ဝတ်နေအောင်အခိုက်အတန့်တော့ရှုမှတ်နိုင်တော့တပည့်တော်ယူဆရပါလေအလင်းရောင်လည်းမြင်ပြီးတော့အဲ့ဒီမှာအာယုံငြိမ်ဝတ်နေအောင်ခိုက်တန့်တော့ရှုမှတ်နေနိုင်လို့ယူဆတယ်ဒါပေမဲ့အဲ့ဒီအခိုက်အတန့်လေးမှာ အပြင်ကနေပြီးတော့ကားလမ်းပေါ်နေကားသွားရင်လည်းကားသွားတဲ့အတောင်ကြားတယ်ငှက်អော်ရင်လည်းငှက်អော်တဲ့အတောင်ကြားတယ်ဆိုတော့ဒီချိန်မှာဒါအာယုံလွတ်လွင့်သွားတဲ့သဘောတက်ရောက်ပါသလားဖေ။အဲနောက်ပြီးတော့တပိတော့တည်တော့ဟိုအဲဒီအဘိဓမ္မာမှာတပြိုင်နဲ့စိတ်နှစ်ခုမဖြစ်နိုင်ဘူးဆိုတော့တပိတော့အာနာပါနရှုမှတ်နေတဲ့အခါမှာဒီထွက်သက်ဝင်သက်ကနှာသီးပြားမှာထိပြီးတော့ဝင်သွားတာ ကိုမပြတ်ဘူးလို့ထင်တယ်ဒါပေမဲ့ခုနပြောတဲ့အတန်ဝင်လဲကြားတယ်ဆိုတော့ထီတိစိတ်နဲ့ကြားတိစိတ်နဲ့မြင်တိစိတ်တွေတပြိုင်တည်းဖြစ်နေသလိုဖြစ်နေပါတယ်ဗျအဲ့ဒါလေးကိုတပည့်တော်နည်းနည်းရှင်းပြစေချင်ပါတယ်ဗျသူကတမာရီမခိုင်သေးလို့ပါနော်တမာရီကတိတ်မခိုင်သေးရင်တော့ဒီလိုပဲဖြစ်တတ်ပါတယ်သူကစိတ်ပြန့်လွင့်သွားရင်တော့ပြန့်လွင့်တဲ့စိတ်ကြီးဖြစ်နေတာပဲစိတ်ကနှခုတ်က သုံးခုကလေးခုကပြန်ကျူမဖြစ်ပါဘူးစိတ်စိတ်တက္ကနာတစ်ခုမှတစ်မျိုးပဲဖြစ်တယ်ဒီနည်းတော့အာနာပါနကိုသိတဲ့ဝိသီကတစ်မျိုးအတန်ကိုသိလိုက်တဲ့ဝိသီကတစ်မျိုးတစ်မျိုးစီပါပဲဟိုဘက်ကသောတဒေါရဝိသီဒီဘက်ကမနောဒေါရဝိသီပါပဲဒီအာနာပါနရှုနေတာဒီမနောဒေါရဝိသီစိတ်အစဉ်မှလည်းသူကစိတ်တက္ကနာမနောဒေါရဝဇံအနည်းဆုံးဇော9ကြိမ်ဖြစ်ပါတယ်ဒါဇော9ကြိမ်မှလည်းစိတ်တက္ကနာတွေ9ခုရှိနေတယ်မနောဒေါရဝဇံမှလည်းစိတ်တက္ကနာတစ်ခု သို့တော့အဲ့ဒီဝိธีမနောရဝိธีတွေလည်းမျက်စိတမိလျှက်တစ်ပြည့်အတွင်းမှာအကျိန်ဂရေပေါင်းများစွာဖြစ်နိုင်ပါတယ်အလားတူပဲဟိုဘက်ကသောတာတော်ရဝိธีကလည်းကြိုးကြကြိုးကြဝင်ပြီးဖြစ်နိုင်ပါတယ်ဘာကြောင့်လဲဓမ္မတိကမခိုင်ကန့်သေးတဲ့အတွက်ဓမ္မတိခိုင်ကန့်သွားရင်တော့သူကအောင်မြင်မှုရှိပါတယ်ဒီချက်နဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့မဟာပရိနိဗ္ဗာန်ပြုတ်မှာလားဒီအကြောင်းအရာလေးတစ်ခုလာရှိပါတယ်သူက ပုဂ္ဂုတတိအမျိုးကောင်းသားဆိုပြီးသာမမဟာပရိနိဗ္ဗာန်တုတ်မှာတော့ဖော်ပြထားတယ်။သူကလဲလန်းတစ်ခုရဲ့ဘေးတစ်ပင်တစ်ပင်အောက်မှာထိုင်ပြီးတော့သူကသံသမပတ်တွေဝင်စားနေတယ်။အဲဒီလိုဝင်စားလိုက်တဲ့အချိန်ခါမှာလဲလန်းဘေးမှာထိုင်နေတာဖြစ်တော့လဲအစည်း900ဖြတ်သွားတယ်။အဲဒီအသံသူတစ်ခုမှမကြားလိုက်ဘူး။သူသမဘကထားလိုက်တဲ့အချိန်ခါမှာကြည့်လိုက်တော့သူခန္ဓာတစ်ခုလုံးက မြူမှုန်တွေအကုန်လုံးဖုံးထားတယ်အဲ့ဒီအကြောင်းကိုတခြားပုဂ္ဂိုလ်တို့ကဘုရားရှင်ကိုတင်ပြလျောက်ထားတော့မြတ်စွာဘုရားကသူ့ရဲ့အတွေ့အကြုံလေးကိုထပ်ပြီးပြောပြတယ်။ဒီချိန်ဘုရားရှင်ကတောအုပ်တစ်ခုအတွင်မှာတရင်သုံးတယ်။ဒီတောအုပ်ကပဝန်းကျင်မှာလက်ခွင်းလေးရှိတယ်။ဇင်းညံလျှောက်ပြီးမြတ်စွာဘုရားသမပတ်တစ်ခုကိုဝင်စားနေတယ်။အဲ့ဒီချိန်ကမှဇင်းညံဦးလောက်မှရှိတဲ့လက်ခွင်းထဲမှာလွယ်ထွန်နေတဲ့ယောက်ျားနဲ့တို့ရင်စိတ်ကြီး နွားတွေကိုမိုးကြိုးပစ်ချလိုက်တာအသေးသွားကြတယ်အဲ့ဒီမိုးကြိုးပစ်လိုက်တဲ့အတန်ကိုဘုရားရှင်ဈဉ္ညာလျှောက်ရက်နဲ့သမဘဝင်စားနေတော့မကြရအောင်တော်တော်ဒါကဘုရားရှင်မို့လို့လို့ဒီလိုတော့မပြောနဲ့နောက်တစ်ခုနာမည်ကျော်ဖြစ်တဲ့ရှင်မမဟုတ်ကလားသာသနာ့ဘဝင်ရောက်ပြီးရှင်ပြုပြီးတဲ့ကခုနှစ်ရက်ပဲကြာပါတယ်မဂရတိုင်းထဲမှာအဝင်ပါဖြစ်တဲ့ကာလဝါလပုဒ္ဒဆိုတဲ့ရွာလေးတရွာမှာသွားပြီးတော့ တော့ဆုံးခံရအဖြစ်အမိပြုပြီးတောဥတခုတည်းမှာတရားဘာဝနာရှုတယ်ခုနှစ်လုံးလုံးမအေးလည်းမအေးပါဘူးအပြင်းထန်ဝိပဿနာရှုလိုက်တော့ခုနှစ်ကြတော့ပင်မမှုကြောင့်နည်းနည်းဈဉ္ညာမှာထန်ရက်နဲ့ငိုက်ငိုက်နေတယ်အဲ့ဒါကိုဘုရားရှင်မြင်တော်မူတဲ့အတွက်ဘုရားရှင်ကသွားပြီးတရားဟောပြီးပါတယ်ပစ္စလယမဏသုတ်တံလားအဲ့ဒီသုတ်တံကိုဟောပြီးလိုက်တဲ့အတွက်ထိုသုတ်တံမှာလာတဲ့နိစ္စလေးကိုနိမိပြီးတော့ကျင့်လိုက်တာအဲ့ဒီနေ့မှာပဲရှင်မမောကလကယဟန္တာဖြစ်သွားပါတယ် ရဟန္တာဖြစ်ပြီးတဲ့နောက်သူကရာဇဂိုကိုပြန်ကြွလာတော့အဲ့ဒီရာဇဂိုနန်းမှာတဘောဓာမြစ်ဆိုတာမြစ်တစ်ခုရှိတယ်။အဲ့ဒီမြစ်ကမ္ဘာတဏီယာမှာသူကသရုတ်တဆံကိုဝင်စားနေတာ။ဒါပေမဲ့လို့အဲ့ဒီပတ်ဝန်းကျင်မှာလာပြီးတော့ဗိမိတရမင်းရဲ့ဆင်းတွေကိုရေချတယ်ရေရေရေထဲမှာလာပြီးတော့ရေချိုးတယ်။ဆင်းတွေကရေထဲရောက်တဲ့အခါဒီကောင်တွေဒီကောင်တိုးလိုက်ခွေးလိုက်နေဆိုတော့អော်ကြတာ။အဲ့ဒီအတန်ကသူကကြကြနေတော့သူ့စိတ်ထဲ ဓမ္မပတ်အတွင်းမှာဒီလိုကြားသလားဆိုတာကိုနည်းနည်းလေးစိတ်ကတန်တရားဖြစ်တယ်နော်ဘုရားရှင်ကိုတင်ပြလျှောက်ထားဖို့ပါတယ်နော်ဒါကြောင့်ဆိုလိုတာကအာယုံရဲ့ရိုက်ခတ်မှုက သိပြင်းထန်ရင်တော့ကြားပါတယ်အာယုံရဲ့ရိုက်ခတ်မှုက ပြင်းထန်မှုမရှိဘူးဆိုရင်လည်းသိမကြားပါဘူးနောက်တစ်ခုရှင်သာရိပုတ္တရာအလားတူပဲကျောက်ကဘာတစ်ခုအတွင်းမှာညအခါလတ်တာနေတော့သမဘဝင်သမဘဝင်အဲ့ဒါတစ်ခုသမဘသမဘတစ်ခုဝင်စားနေပါတယ်နော် အဲဒီလိုဝင်စားတဲ့ညာအခါမှာရှင်သာရိပုတ္တရာကခေါင်းကရုံးရိပ်ထားပြီးစဖြစ်နေတယ်ကရုံးရိပ်ထားပြီးစဖြစ်နေတဲ့အချိန်ခါကျတော့နန္ဒဘလူကအဲ့ဒီခေါင်းပြောင်ပြောင်ကိုသူကသိပ်ပုတ်ချင်တဲ့ဆန္ဒရှိပုတ်ချင်တဲ့နဲ့တော့တခြားဘလူတွေကတားတယ်မလုံနဲ့ဒီယဟန်တော်ကအမတန်တကိုးကြီးတဲ့ယဟန်တော်မင်းတော့မလုံနဲ့ပြောတာမရအောင်သူတော့ပုတ်လိုက်တယ်သူပုတ်လိုက်တဲ့ဓာန်ချက်ကဘယ်လောက်ရှိလဲဆိုရင်ဒီတောင်တောင်သာဖြစ်ခဲ့အဲ့တောင်ပြိုသွားနိုင်တယ်အဲ့ဒီအား ဒါပေမဲ့ရှင်သန္တိဗုဒ္ဓရာကတခုခုတော့လာပြီးခေါင်းကိုနည်းနည်းလေးထိသွားတယ်ဒီလောက်ပဲသူကထင်လိုက်တယ်ဒါဟာရှင်သန္တိဗုဒ္ဓရာအဲ့ဒီလိုဖြစ်တာကိုရှင်မမောကလန်ကသူ့เจ้าကနေလှမ်းကြည့်တော့မြင်နေတယ်မြင်နေတဲ့အတွက်သူပြေးလာပြီးတော့ဒီမှာရှင်သန္တိဗုဒ္ဓရာကိုအမတန်ချီးကျူးတယ်ဘာမှဖြစ်တယ်လို့လာကြည့်တာဘာမှမဖြစ်ဘူးဒါကြောင့်ဆိုလိုတဲ့အဓိပ္ပာယ်ကတော့ရှင်သာရိပုတ္တရာတို့လိုရှင်မမုဂ္ဂလန်တို့လိုပုဂ္ဂိုလ်တော်မှ ခုနကအာယုံကသိပြင်းထန်ခဲ့ရင်တော့လာပြီးတိုက်ခတ်ထားလေးတွေကိုနည်းနည်းတော့သိချင်သိပါတယ်သိပြီနဲ့ချက်ချင်းပြန်ဦးဆောင်ဝင်စားဝင်စားလို့ရတယ်ဘာဖြစ်လို့လဲဒီနမိတ်ကမပြောက်ဘူးမိရကတိုင်းရှုလိုက်ကတိုင်းနမိတ်ကမပြောက်ဘူးနမိတ်ကအရှုခံပါတယ်နမိတ်မပြောက်တော့ကိုယ်က choice ပေါ့ကိုယ်ကြိုက်တာကိုရွေးချယ်ပြီးရှုတာပဲဝိပဿနာရှုခြင်းဝိပဿနာရှုနေတာပဲဒီနမိတ်ကမပြောက်ဘူးပြန်ရှုလိုက်ဒီဇံကပြန်ရတာပဲအဲဒီလိုရှိပါတယ် သူတို့ထိတ်ပုဂ္ဂိုလ်အောင်မနှုတ်တော့ဂရုံးတောင်းတော့ကျွန်တော်ဗျာရှင်ပြတတိတော်မြင်ချင်တာဒီရှင်ပြကိုတော့မိခဲ့ပြီးပါတယ်ရှင်ပြတင်တဲ့ကြမှာပြောမယ်ဆိုတော့အဲ့လမ်းမှာစိတ်နဲ့စေတသိက်ကိုဘယ်လိုခွဲပြီးရှုမယ်ဆိုရယ်ရှုနည်းကိုပြောမယ်လို့ပြောပါတယ်ဟုတ်တော့တလုံးကပြောနေတာဒီနေ့မှထိုင်နေပြီသူမကြောက်ဘူးနဲ့တူနာဘူးထမှဆိုတာဆရာတော်မရှိဘူးပါတယ်သူကဒီကအာယုံနဲ့ ဒွါရကိုပုတ်တွဲသိသိရတယ်ဒါပြောတာနော်ဘုမစကုဒွါရဝိတိစိတ်ရှုမယ်စကုအကျင့်တဲ့ဒီဝင်မနှောခြင်းပုတ်တွဲသိသိမယ်ပြီးတော့ယုတ်ကလအများစုရဲ့အယောင်ကိုလှမ်းအာရုံယူမယ်အယောင်ကဒီအကျင့်နှစ်ခုပြန်တူရိုက်ခတ်တဲ့အခါမှာအတိစိတ်ကကြရင်အတိစိတ်ကနေစပြီးဒီဝိတိစိတ်စဉ်လေးတွေကိုတလုံးစီမြင်အောင်ရှုရတယ်အတိစိတ်ကနေကိုလိုထက်ခါတက်ခါရှုလိုက်လို့အောင်မြင်ပြီဆိုရင်အတိစိတ်ဖတ်တာနှစ်ခုနှစ်ခုအတိစိတ်ဖတ်တာဝေဒနာသုံးခုသုံးခုအစသည်ဖြင့်ဒီလိုတစ်ပြေးပြေးတို့တို့ပြီးရှုရပါတယ် အဲဒီလိုရှုလိုက်ရင်တော့သူကမြင်တယ်ဒါပေမဲ့ဒီကမျက်စိအကြည့်ဆိုတာဘာလဲဝိမနောကြည့်ဆိုတာဘာလဲကိုကမသိဘူးသူကမလှမ်းနဲ့ပိုက်ဆံနှစ်ပြားတဲ့ပိုက်ဆံတစ်ပြားနဲ့ငခြင်းကောင်းကိုသူကမကင်နဲ့ဆိုတာသူကင်လို့မရနောက်တစ်ခုအရှင်ပြအဲ့ရုပ်နဲ့နာမ်မှာစိတ်နဲ့စေတသိက်နှစ်ခုရှိတယ်မှာစိတ်ကတိတတ်တဲ့သဘောတရားဒီစေတသိက်ကအယောင်ချဲတဲ့သဘောတရားဆိုတော့ တိတတ်တဲ့သဘောတရားပိုရေးကြီးကြီးမယ်လို့တပည့်တော်ယူဆပါတယ်အဲ့တော့ဒီတရားထိုင်တဲ့အချိန်မှာတကယ်လို့များစိတ်ကလွတ်သွားပြီးမသိတော့ဘူးဆိုလို့ရှိရင်မောဟဖြစ်သွားမလားမသိဘူးအဲ့လိုများဖြစ်မလားမသိဘူးဒါကတော့မောဟဖြစ်ခြင်းလည်းဖြစ်မယ်လောဘဖြစ်ခြင်းလည်းဖြစ်မယ်ဒေါသဖြစ်ခြင်းလည်းဖြစ်မယ်ဥဒိစ္စဖြစ်ခြင်းလည်းဖြစ်မယ်ပေါ့အကုသိုလ်တွေကအများကြီးပဲတခုခုတော့ဖြစ်မှာပေါ့ဒါမှမဟုတ်စိတ်ကအမြဲတမ်းတိအောင်အမြဲတမ်းစိတ်ကတိနေအောင်အမြဲတမ်းစေတသိက်နဲ့စိတ်နဲ့ရှင်တဲ့အခါကျ ဘယ်ဟာပိုရေးကြည့်ပါလဲသူကတော့အကောင်လုံးကအရေးကြီးတယ်ပါပဲစိတ်ကတော့ပုပ္ပင်ကမခေါ်ပေါ့ရှိသွားကောင်းဆောင်အဲ့မှာသရဝရိယတတိသမารိပညာဆိုတဲ့ဒီအိန္ဒိ၅ပါးကပိုအရေးကြီးပါတယ်ဒီသရဝရိယတတိသမารိပညာတွေကယုံနဲ့နေမယ်ဆိုရင်တော့ပုံမကြပါဘူးစိတ်ကဥဆောင်ပေမဲ့လို့စိတ်ကအာယုံကိုသူကသိယုံမတ်တလေးပဲသူသိနည်းကခုနကဉာဏ်သိနည်းလောက်ပညာဉာဏ်သိနည်းလောက်ထိုးထွင်းပြီးသိတဲ့အတိမျိုးတော့မဟုတ်ပါဘူး ညာဘယ်ကပေါ်လာမသိဗျာဉာဏ်ပေါ်တယ်ဆိုတဲ့ဥစ္စာကအာယုံပေါ်မှာစဉ်းစားလို့တမာတိကောင်းမှပေါ်တာပါတမာဟိတောယထဗုဒ္ဓသန္တိပတ္တိတမာတိရှိတဲ့ပုဂ္ဂိုလ်ဟိုတိုင်းမှာသာသိတယ်မြင်တယ်ဆိုတဲ့ဒီဉာဏ်ကတမာတိရှိမှပေါ်လာတာသို့တော်ခုနကတမထရှိတဲ့ခါမှာတမထအာယုံကိုထိုးထွင်းသိနေတာလည်းဒါဉာဏ်လို့ခေါ်ပါတယ်ဒါပေမဲ့အသိစိတ်နဲ့သိမှုနဲ့ဉာဏ်ရဲ့သိမှုမှာခုဒီမှာရှိတဲ့ဝင်လေထွက်လေရှုနေတယ်ရှုနေတဲ့အချိန်ကမှဝင်လေထွက်လေလောက်ကိုပဲသိတယ် ဒီအသိမှညာမရှိဘူးတော့မဟုတ်ဒါပေမဲ့ညာကအားပြော့တယ်အသိစိတ်လောက်ပဲဦးစားပေးနေရအဲ့ဒီကနေရှုလိုက်တဲ့အခါမှာတရားနမိတ်ပေါ်လာပြီးကြီးတော့လာပြီးဆိုရင်တော့ဒါကထိုးထွင်းသိတယ်လို့ခေါ်တာပေါ့အဲ့ဒီခါမှာညာကနည်းနည်းထက်လာတယ်ဒါပေမဲ့သမထညာကဟိုဝိပဿနာညာနဲ့ရှင်းလိုက်တော့အများကြီးကွာပါတယ်သူကပညာနဲ့မှပဲရှင်းနေပါသေးတယ် အဲတတိတော်တခုသိကျင်တာဒီမရဏနှုတ်တိပွားများတာဟာအမှန်အကျိုးရှိတယ်ဆိုပြီးတော့ဟိုအကျိုးလေးခုရှိတယ်ဆိုတော့နာမှုပါတယ်ဗျာဟောအရှင်ဘုရားရဲ့မရဏနှုတ်တိကိုနာကြားပါရစေဗျာဘယ်နဲ့ဘုန်းကြီးမှမသိသေးတာအရှင်ဘုရားရဲ့မရဏနှုတ်တိလား တို့ကတော့ဒီချုပ်ကက်ကတော့တကယ်ကြီးများသောအဖြစ်ဘုန်းကြီးသင်ပေးတာကတော့အစဉ်တိုင်းပြောရင်တော့ဘုန်းကြီးယောဂီတွေကအချိန်ရမယ်ဆိုရင်တော့အနာပါနကြိုက်တဲ့ပုဂ္ဂိုလ်အနာပါနကစသင်တယ်ဓကမတန်ကြိုက်တဲ့ပုဂ္ဂိုလ်လည်းဓကမတန်ကစသင်ပေးလိုက်တာပဲအကြိမ်အနာပါနကြိုက်ရင်လည်းသူသရုပ်ရဇဏအထိအရှုခိုင်းလိုက်တယ်ဓကမတန်ကြိုက်ရင်လည်းအဲ့ဒီယုတ်ကလတ်တွေမမြင်ခင်ပေါ့အကြည်တက်အတုံးခဲမှာစိတ်ကိုငြိမ်အောင်အလင်းရောင်တွေအကောင်းအောင်ရှုခိုင်းလိုက်တယ် အကြည်တဲ့ဒုက္ခကြီးကမပြိုသေးဘူးဒီအကြည်တဲ့ဒုက္ခမှာတရှိတဲ့ဓလေးပါအာယုန်၌ဘာဝနာစိတ်ကငြိမ်ပြီးကတည်နေတယ်အလင်းရောင်လေးကသိပ်ဖြာထွက်နေပြီအနည်းဆုံးနိုင်ဝက်လောက်ထိထွက်ရင်တော့အရမ32ခုထာတာအရှုခိုင်းတာအနမနာသမလို့သရတဆံပေါ့ရင်ဘုန်းကြီးများသောအဖြစ်32ခုထာတာအရှုခိုင်းပြီးအဲ့ဒီကနေကတိုင်းတွေကုပ်ပေးတယ်ကတိုင်းကုပ်ပေးလိုက်တဲ့အခါမှာလဲတချို့ပုဂ္ဂိုလ်ကြတော့အချိန်မရရင်တော့ကတိုင်းဩဒတကတိုင်းအဖြူကတိုင်းလောက်ပဲသင်ပေးလိုက်ပါတယ်အချိန်ရတဲ့ပုဂ္ဂိုလ်တော့ကတိုင်း7ပါးလုံးသင်ပေးလိုက်တယ် တင်ပေးပြီလို့ရှိရင်အဲ့ပုဂ္ဂိုလ်ကဘေကမထရှုခြင်းလဲလွယ်သွားပြီတမာတိကအာကောင်းသွားပြီခနိုင်စေပါတမပါရှိပါကတော်လေးအချင်းအရှင်ရသွားပြီအဲ့ဒီပုဂ္ဂိုလ်ကိုဘုန်းကြီးတို့မြန်သောအဖြစ်မေတ္တာကမ္မထဇာယအောင်သင်ပေးတယ်မေတ္တာကရုဏာမုဒိတာဥပက္ခာဆိုပြီးဒီပြမောက်ရတရားတွေကိုသင်ပေးတယ်တချို့အချိန်မြတ်ရင်တော့မေတ္တာတစ်ခုလို့အနည်းဆုံးသင်ပေးလိုက်တယ်အဲ့ဒီပြီးမှဒီကကြီးခုနကဂုဏ်တော်ကိုပွားခိုင်းတယ်မြန်သောအဖြစ်စိတ်တက်ကြည်လောက် အဲ့ဒီဂုံတော်ကအဲ့ဒီအချိန်ကတမာရီရှိနေတော့ပွားလို့ရတယ်ခုနဘုရားရှင်ရဲ့ဂုံဆိုတာကကိုကဘုရားလည်းပူလိုက်ပူတာလည်းမဟုတ်မှန်းဆပြီးရှုနေရတော့မှန်းဆရှုတာတမာရီဖြစ်ဖို့တော်တော်ခက်တယ်အဲ့ဒီအခါမှာရှုရင်တော့အောင်မြင်တာများပါတယ်ကြိုက်တဲ့ဂုံတော်တစ်ခုကိုအာယုံယူပြီးတော့တမာရီထထောင်လိုက်ရင်တော့ဥပစရတမာရီအထိဆိုင်နိုင်ပါတယ်အဲ့ဒီဂုံတော်ပွားပြီးမှဘုန်းကြီးတို့များသောအဖြစ်အတုပသင်ပေးတယ်အဲ့ဒီမှာဇံရအောင်ရှုခြင်းတော့တလောကဘုန်းကြီးပြောခဲ့တဲ့အတိုင်းပဲ အမျိုးသားကအမျိုးသားအလောင်းအမျိုးသမီးကလည်းအမျိုးသမီးအလောင်းကိုအာယုံယူပြီးတော့ရွှေရှားဆက်စုပ်ကိုအာယုံပြီးတော့ဆံတမာတိထူထောင်ပြီးရှုရတယ်ရှုလိုက်လို့အောင်မြင်မှုရတဲ့ပုဂ္ဂိုလ်ကအဲ့ဒီမှာဒီအလောင်းကိုပြန်ရှုရတယ်ရှုလိုက်လို့ဒီအလောင်းမှာဗြဟ္မဇန်တမာတိအထိဆိုင်ပြီးဆိုရင်ငါလည်းတနေ့သူ့လိုသိရမယ်လို့မိမိသေးတဲ့ဘုံကိုညံနဲ့ကတ်ဆောင်ပြီးကြည့်ကြည့်လိုက်ရင်အဲ့ဒီသေးတဲ့မိမိသေးတဲ့ဘုံအဲ့ဒီမှာသွားတွေ့တယ်သေးတဲ့ဘုံတွေ့ပြီဆိုရင်တော့အဲ့ဒီလောက်နဲ့ तू ကရက်လို့မရဘူး तू ကအဓိက အဓိကရှုရမှာကဇီဝိတ္တိရဲ့ပြည့်စဲမှုသဘောကိုမြင်အောင်ရှုရမှာဖြစ်တယ်ဒီတော့ဒီဇီဝိတ္တိရဲ့ပြည့်စဲမှုဆိုတာကိုဘယ်လိုရှုမလဲလို့မြင်လိုက်တော့အဲ့ဒီအချိန်ခါမှာသင်နေတဲ့မိမိအလောင်းကောင်ရဲ့နှလုံးအိမ်အတွင်းကိုလှမ်းထိုးဆိုင်လိုက်ရင်အဲ့ဒီမှာဘွေမနောအကြည်လေးသွားတွေ့တတ်ပါတယ်ဒီဘွေမနောအကြည်လေးမှာအဲ့သင်နေတဲ့အလောင်းကောင်မှာတော့မရှိဘူးမသေးခင်ရှေ့ဘက်ကိုထိုးကြည့်လိုက်ရင်ဒီဘွေမနောအကြည်သွားတွေ့တယ် တွေ့လိုက်ရင်သေမဲ့ဘက်ကိုပြန်ဆွဲကြည့်လိုက်ရင်ဒီဘွေမနောကြည်လေးရက်သွားတယ်အဲ့ဒါလောက်တော့ယောဂီကရှုလို့ရတယ်ဒါပြင်အဲ့ဒီဘွေမနောအကြည်နဲ့ရှင်တွက်ပြီးတော့ဇီဝိတခေါ်တဲ့ရုပ်သက်ဆောင်ဓာတ်နာမ်သက်ဆောင်ဓာတ်ကလေးခြုံငိမ့်သွားတာအဲ့ဒါကိုမြင်အောင်လှမ်းပြီးကြည့်ရတာပဲတနည်းပြောရင်တော့အဲ့ဒီအချိန်ခါမှာယုံနံကိုမရှိဘူးသေးတဲ့ယောဂီဖြစ်ခဲ့ရင်တော့များသောအားဖြင့်ဘွေမနောကြီးလေးရဆိုင်သွားတာဒီလောက်တော့သိတယ်သိခဲ့ရင်အဲ့ဒီ ဘုရင်မနောကြီးရဲ့ရက်ဆိုင်မှုကိုပဲအာယုံယူပြီးတော့ငါဤတေခြင်းတရားသည်မြဲဤစသဖြင့်အဲ့ဒီလိုအရှုခိုင်းပါတယ်အဲ့ဒီခါမှာတော့ဥပဇရသမာဓိနာမည်အထီတော့စိုက်ပါတယ်အကြောင်းကဘာကြောင့်လဲမိမိရဲ့တကယ်မသေးသေးဘူးညာနဲ့ကတ်ဆောင်ပြီးတာသေးတဲ့ပုံကိုကြည့်ရတယ်ဒါကြောင့်ဒီအာယုံကတကယ်အာယုံမဟုတ်တဲ့အတွက်သူကသမာဓိကဇံရလောက်အောင်အမကောင်းရှုမလားအဲကောင်းပြီကောင်းပြီ မြောက်ဝင်ချကြတာနော်ဤရောမြူရာ